ဒီနေ့2012ခုနှစ်ဒီဇင်ဘာလ22ရက်နေ့စနေနေ့မြန်မာသက်ကရကတော့1384ခုနှစ်နဒေါ်လာဇန်9ရက်နေ့နော်ဒီနေ့စပြီးတော့ပြီးကြတဲ့ဘက်ကဒွေမေဘေကဝအန္တာပပိစီဒိနာနတဝိတ္တပါဆိုတဲ့နေရာဥစဉ်တော့အဲ့မှာရပ်ထားခဲ့တယ် ဒါတော့အဲ့ဒီပါဠိလေးတော့လူတိုင်းရမှာပါဟုတ်လားဒွေမေဘိခဝေအန္တာပပိစိတေနနသေဝိတပါကတမေဒွေပြီးတော့ယောစာယံကာမေတုကာမတုခံလိကနုယောကောဟေနောဂါမောဘောထုဇနိကောအနာရိယောအနတ္ထတန်ဟိတောပြီးတော့ ယောစာယအတ္တကိလမထာနယောကောဒုက္ခောအနာရိယောအနတ္တတန်ဟိတောဟေတေကောဘေကဝေဥဘောအန္တိအနုပဂမ္မပစ္စည်းမပฏิပဒတထာဂတိနအဘိဓမ္ဗုဒ္ဓသက္ခုကရဏီညာနာကရဏီဥပသမာယအဘိညာယသံဘောဓာယနိဗ္ဗာန်ယ ဒါဝတတိဟုတ်ပြီအဲ့ဒီဘက်ကလေးအရေးကြီးတယ်အဲ့ဒါလေးကိုပါဇက်ထဲမှာမရသေးရင်လည်းရအောင်ကြည်တာရပြီရင်အဲ့ဒါလေးပြန်လှုပ်တာဟုတ်လားပြန်ပြီးတော့နှွေးတာပေါ့ဒီစကလုံးကဒီဓမ္မစစ်ကြာစတင်ရတဲ့ခါမှာအမတန်အရေးကြီးတဲ့စကလုံးတွေဖြစ်တယ်အဲ့တော့ ဓမ္မစကြာကိုပထမဆုံးမြတ်စွာဘုရားကဒွေမေဘိခဝေအန္တာပပိစိတေနနတေဝိတ္တပါဒါပထမဆုံးပဲအဲ့တော့မြန်မာလိုကအလုံးသိကြပြီးတဲ့အတိုင်းရဟန်းဖြစ်တဲ့ပုဂ္ဂိုလ်သည်အစွန်းတရားအယုတ်တရားနှစ်ပါးကိုမမိဝဲသင့်ဘူးမမိဝဲရဘူးလို့ဒီစကားလုံးနဲ့စတာအဲ့တော့ပြောရမယ်ဆိုရင်မြတ်စွာဘုရား negative နဲ့စတာပဲဟုတ်လား တားမြစ်တဲ့အနေစတာအဲ့တော့တားမြစ်တာနဲ့စတယ်ဆိုရင်စာကိုဖတ်တဲ့အခါကျရင်သတိဓာထားပြီးတော့တားမြစ်တယ်ဆိုရင်လူတွေဘာဘာဖြစ်နေဆိုအဲ့ဒါလုံနေလို့ပဲနော်လုံတာမှတော်တော်ကြီးကိုမှခဲ့ရည်စည်းချောင်းအရာကိုအဲ့ဒါဟာထိတ်ဆုံးကထားပြီးတော့ဦးစားပေးလုံနေတာအဲ့ဒီတို့ကြောင့်မလို့မြတ်စွာဘုရားအလောတကြီးနဲ့တားမြစ်တာဒါတော့ သူကို၌ကလည်းမှားခဲ့ပြီးပြီဒါနံပါတ်1နော်မွေးတဲ့ချိန်ကစပြီးတော့တောထွက်တဲ့အချိန်ထိအောင်29နှစ်အတွင်းကကာမတုခံလိကပဲဒါဒီရှင်ဘရင်နေရှင်ဘရင်ဆိုတာကသူတို့ရဲ့ဘရင်စည်းစိမ်ကို၌ကလည်းပဲကြီးကျယ်ခမ်းနားပြီးသားအဲ့ဒီထက်မှမှပုံနာတွေကနေပြီးတော့ဒီ မင်းသားလေးကတနေ့ကျရင်တောထွက်ပြီးတော့ဖျားဖြစ်လိမ့်မယ်ဆိုတော့ gain ဖေးကတောထွက်တာကိုမကြိုက်ဘူးဖျားဖြစ်တာမကြိုက်ဘူးစေချဝရမင်းမဖြစ်စေချင်တာအဲ့ဒီတော့ငါသားဖျားဖြစ်တာမကြိုက်တဲ့အတွက် तू ကဘာလုပ်မလဲငါသားကာမဂုဏ်ထဲမှာပျော်မှဖြစ်မယ်နော်ဒါတော့ထီးရိတ်နန်းရိတ်မင်းစည်းစိမ်တွေကာမဂုဏ်စည်းစိမ်တွေကိုခံစားခြင်းနဲ့စိတ်ပေါအောင် တခါတည်းအဲ့ဒီရဲ့ဆန့်ကျင်ဘက်ဖြစ်တဲ့အိုရာတွေနာရာတွေသေရာတွေတောထွက်မဲ့အရေးရောင်ဖြစ်တဲ့ရေသေးရဟန်းတွေဒါတွေကိုနန်းတော်တွေကနန်းတော်နဲ့နော်အ ਨੇ ဆုံးနှစ်မိုင်အကွာနေပြီးတော့စပြီးတော့တားမြစ်ထားတာအဲ့ဒါပြီးတဲ့အပြင်မှာမှသူ့ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့မြင်ရတွေ့ရကြားရအားလုံးပေါ့နော်ယူပါယုံတတ္တံကန္တံရတ္တံဖုဒ္ဓဘာယုံဒါစာလို့ပြောတာဗဇ္ဇနဲ့တဲ့တဲ့ပြောမယ်ဆိုလို့ရှိရင်အာယုံ၅ပါးကာမဂုဏ်တရား အဲ့ဒီဟာတွေအကုန်လုံးကကလေးလဲကလေးလျောက်ကြီးလာတော့လဲအဲ့သူအရွယ်နဲ့မလိုက်အောင်ကိုမှတခါတည်းခံစားကြအောင်လုပ်ပေးထားတာဒါတော့သူတောထွက်လာတဲ့အချိန်ခါမှာစွန့်လွတ်လိုက်တယ်ဆိုတော့အဲ့ဒါပြီးတော့နောက်တစ်ခါတောထွက်တဲ့အခါမှာအဲ့ဒီအချိန်တုန်းကတည်းလို့ခက်စားနေတာကအတ္တကိလမထာခက်စားနေတာအတ္တကိလမထာခက်စားနေတဲ့အခါကျတော့ဒီ ပပ္ပစိတအမိခံပြီးတောထွက်တဲ့ပုဂ္ဂိုလ်တွေဒီဘယ်ကျင့်ကိုကျင့်တယ်လဲဆိုရင်အဲ့ဒီအိန္ဒိယတိုက်နယ်မှာမဇ္ဈိမတိုင်းကြီးမှာကအတ္တကိလမထာကိုကျင့်တာအဲ့ဒါကြောင့်သူကဒီနှစ်နည်းကကာမဂုဏ်စည်းစိမ်ဘက်ကိုတော့ဟောဒီလောကကြီးကဒီတဘွားပဲရှိမယ်ဒီတဘွားပဲရှိပြီးတော့မိမိတို့ချမ်းသာသမျှစည်းစိမ်ယာတုဥစ္စာ အာဏာဘာညာအကုန်လုံးကိုနော် ခံစားလိုက်ရင်ဟောဒီလူဟာဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒတဲ့ဒိဋ္ဌဓမ္မနိဗ္ဗာန်လက်ရှိပစ္စုပန်မှာကိုနိဗ္ဗာန်ရောက်နေတယ်လို့ပြောတာအဲ့ဒါမျိုးအဲ့တော့ပြောမယ်ဆိုရင်တော့လောကီအာယုံကာမဂုဏ်စည်းစိမ်တွေကိုတခါတည်းစိတ်လွတ်ကိုလို့ခံစားတာကတအုပ်စုအေးလောကကြီးတွေကထွတ်မြောက်အောင် ပပ္ပစိတအမြဲခံပြီးနော်ကျင့်ကြတော့မယ်ဆိုလို့ရှိရင်တော့ ခေါင်းခေါင်းပါပါပြင်းပြင်းထန်ထန်အဝတ်တောင်မဝတ်ဖက်နဲ့နော်ကျင့်တဲ့အကျင့်မျိုးမှသာလျှင်လွတ်မြောက်နိုင်တယ်လို့ဟိုဘက်ကအစွန်းရောက်ကိုယူပြီးတော့ကျင့်တာကတစ်ပိုင်းအဲ့ဒါနှစ်ပိုင်းဖြစ်နေတာဒါတော့လောကီစိစေဘက်ကအာယုံ၅ပါးကာမဂုဏ်တရားတွေကိုစိတ်ရှိတိုင်းစိတ်ကိုအနှောင်ကြိုးမဲ့လွတ်ခံစားနေတဲ့ဝါရကတော့စွန့်ပြီးထားဒါပေမဲ့သူကို၌ကနောက်တစ်ခုကြံတာကသူကလည်းပဲတတ္တဝါတွေကိုကယ်ခြင်းလို့တောထုတ်ဖျားဖြစ်အောင်ကျင့်မယ်ဆိုတဲ့အခါကျတော့ အဲ့ဒီအချိန်တုန်းကခက်စားနေတဲ့ဟာကြီးကို तू ကကျင့်ခဲ့တာဒါတော့ရွေချစ်တော်မတူဘူးเนาะ तू ကတော့ဒီအကျင့်ကိုကျင့်ရင်ဘုရားဖြစ်လိမ့်မယ်ထင်လို့ကျင့်တာဒါပေမဲ့ဒီပြင်ဒီအတ္တကလိမထာကျင့်တဲ့ပုဂ္ဂိုလ်တွေကရွေချစ်ကတော့ဒါကိုကျင့်ရင်ကိလေသာကုန်တယ်အဲ့ဒီကြောင့်မလို့ကျင့်တာဒါတော့ရွေချစ်တော့မတူဘူးပေါ့ဒါကြောင့်မလို့ဒါကြီးက ခက်စားနေတဲ့ကျင့်စဉ်ကြီးတစ်ခုဖြစ်တယ်ရိုးရိုးလူတွေဘက်ကကြည့်ရင်ကာမတုခာလိကနုယောဂအဲ့ဒါမှတ်တာနော်ချမ်းသာနေတဲ့ပုဂ္ဂိုလ်အာနာပဲကြီးကြီးပစ္စည်းဥစ္စာပဲချမ်းသာအတန်းဝဲမဲ့ကောင်းကောင်းအဲ့ဒီပုဂ္ဂိုလ်တွေဘက်ကဝါရကဘဝအနေနဲ့ဟောဒီဘဝပဲရှိတယ်ဒါကြောင့်ဒီဘဝမှာရှိသမျှစီးစဉ်ဥစ္စာယာဓုတွေကိုအပြည့်အဝနိဗ္ဗာန်ဘဝနိဗ္ဗာန်အဖြစ်လောကနိဗ္ဗာန်အဖြစ်ခံစားအရင်နဲ့ဆိုရင်ရှိသမျှကာမဂုဏ်တွေကိုစိတ်လွတ်ကိုယ်လွတ်နှောင်ကြိုးမဲ့ခံစားလိုက် အဲ့ဒါကလူတွေဘက်ကဒါတော့ဒီသာသနာဘက်ကိုဝင်နေရတယ်အဲ့ဒီပုံကိုယ်တွေကြတော့လောကကြီးကထွတ်မြောက်ဖို့သူတို့ကဒါတော့လောကကြီးကထွတ်မြောက်ဖို့ကြင့်မယ်ဆိုရင်တော့ကိလေသာအာယုန်တွေကိုကျွေးနေမယ်ဆိုရင်အာယုန်ကိုအစာကျွေးရင်ဒီကိလေသာဘယ်တော့မှမကုန်ဘူးဥပမာတချို့ရှိတယ်မို့လားခန္ဓာကိုယ်ထဲမှာ အချိုကြိုက်တဲ့ယောဂပိုးတစ်ခုကင်ဆာပိုးဆိုပါတော့ကင်ဆာပိုးတစ်ခုကခန္ဓာကိုယ်ထဲထိုင်ရင်ပါဇက်ကဘာတောင်းလဲအချိုတောင်းတယ်အဲ့ဒါအချိုတောင်းတော့အောက်ကယောဂမထဘူးလားပိုဆိုးတာပေါ့ဗျာဟုတ်တယ်မို့လားအဲ့ဒီတော့ကောင်းကောင်းမွန်မွန်ကလေးစားတော့နေထိုင်ခြင်းနဲ့လှလှပပလေးဝတ်နေခြင်းတာကအစာနဲ့တူတယ်သူ့ကိုလိုက်ကျွေးတာခံစားတာကတဏှာပေါ့နော်ဆိုတော့အဲ့ဒါကိုသူကြိုက်တာကိုလိုက်လုံနေဒီကိလေသာဘယ်တော့မှခံစားရမထွက်တော့ သူအဲ့ထက်မှအမြင့်ဆွဲတော့မှကင်ဆာလုံးအဲ့ဒါကြောင့်မလို့သူတို့ကအစာကိုရစ်ချန်စားမီးလွတ်စားနော်အာတရချနှစ်ရချသုံးရချစားမြတ်စွာဘုရားအလောင်းကျင့်တော့အဲ့ဒါကြောင့်မလို့ကျင့်တာသူ့ကိုအစာကျွေးလှလှပပလေးကောင်းကောင်းမွန်မွန်လေးရှာတဲ့တာတာကျွေးနေရင်တော့ဘယ်တော့မှဒီကိလေသာမထွက်ဘူးကောင်းကောင်းမွန်မွန်လေးနေရင်ဒီကိလေသာခန္ဓာဟိုခန္ဓာကိုယ်ကြီးမှာပျော်ပြီးတော့ဒီခန္ဓာကိုယ်ကအတ္တရဲ့လက်ကဒုရိမဟုတ်တဏှာရဲ့လက်ကမလွတ်တော့ဘူးဒါကြောင့်တဏှာမနေလို့မရအောင်မနေခြင်းအောင် ခါထုတ်တာအတ္တကိလမထာဆိုတာဒါကြောင့်မလို့ပြင်းပြင်းထန်ထန်ကျင့်သူမပြောအောင်ကျင့်နော်အဲ့တော့ကိုယ်အိမ်မှာဧည့်သည်ရောက်နေတာကြာကလည်းကြာပြန်လည်းမပြန်ဆုံးဟာစာအုပ်မှောက်ပြတာမျိုးစားတော့မရှိတော့ဘူးနော်စားစရာလည်းမရှိတော့ဘူးဆိုတော့ဧည့်သည်ကြာတော့ပြန်ရတော့တာဟုတ်လားအဲ့တော့စာအုပ်မှောက်ပြတာပဲငါတော့မဲ့တော့မရွေးဘူးအိုးမှောက်ထားတာပဲဒါအဲ့ဒါကြောင့်မလို့သူတို့ကအတ္တကိလေမထာကိုကျင့်တာ ကျင့်တော့အဲ့ဒီအတ္တကိလမထာမှာကတချို့တချို့တချို့သောပရဗိုက်တွေတချို့တချို့သောယသိတွေကယသိလဲဝတ်တယ်မိမ့်မလဲယူတယ်တချို့ကြတော့အဲ့လိုမဟုတ်ဘူးပြင်းပြင်းထန်ထန်ကျင့်တာဒါတော့သာသနာ့ဘောင်ကိုဝင်လာတဲ့ထက်မှလည်းနှစ်ချမ်းကွဲနေတယ်ကွဲနေတော့တချို့ယသိတွေကအနိုင်ဆုံးအဆင့်ကျင့်တယ်ယသိရှင်မျိုးရှိတဲ့ထက်မှအနိုင်ဆုံးကအိမ်ထောင်သားမွေးနဲ့နေတဲ့ယသိကအနိုင်ဆုံး အဲ့တော့အဲ့ဒီယသိတွေကိုရည်စူးပြီးတော့မှထည့်ထားတာနော်ဒါကြောင့်ပပ္ပဇိတဆိုတာဘာလို့မှလူမပြောဘူးလူမပါသေးဘူးဒွေမေဘိက္ခုအန္တာပပ္ပဇိတေနနသေဝိတ္တပါအစွန်းရောက်တဲ့တရားနှစ်ပါးကိုဘယ်သူတွေတဲ့လဲယသိယဟန်သို့မဟုတ်ယဟန်ဖြစ်တဲ့ပုဂ္ဂိုလ်သည်မမီဝဲရဘူးလို့ပြောတာလူလို့ပါရလားအဲ့ဒါအစလို့ကံကံသက်ချင်းနဲ့ပြောနေတာမြတ်စွာဘုရား အဲ့ဒါဘာဖြစ်လို့လဲဆိုတော့ဒီနေရာမှာလူတွေအတွက်ကိုကြောင်းခြံထားတာလဲဆိုလို့ရှိရင်လူရဲ့အလုတ်ကလူတွေရဲ့တဘာဝအနေအထားအရာကအိမ်ထောင်သားမွေးတယ်အိမ်ရှိရမယ်သားသားသမီးရှိတယ်ဆိုရင်စားဖို့ရှာရမယ်ဒါတွေကကာမဂုဏ်ဝတ္ထုပစ္စည်းတွေမဟုတ်ဘူးလားလို့မရှိတဲ့ခါကျတော့အဲ့ဒါကိုစွန့်ပြီးတော့စွန့်ပစ်လိုက်ကြမမူဝဲကြနဲ့မသုံးဆောင်ကြနဲ့ဆိုလို့ရှိရင်ဘာနဲ့သွားနေလို့ဘာနဲ့သွားစားမှာလဲ ရှောင်လွတ်လို့မရပဲဟုတ်တယ်မို့လားဒါတော့ယသိယဟန်ဆိုတာကတော့ရှောင်လို့မရပြီမဲ့လျှော့လို့ရတယ်နော်အဲ့ဒီတို့ကြောင့်မလို့ယဟန်ဖြစ်တဲ့ပုဂ္ဂိုလ်သည်အစွန်းရောက်တဲ့တရားနှစ်ပါးကိုမမီဝဲနဲ့မမီဝဲသင့်ဘူးလို့မြတ်စွာဘုရားအဲ့ဒီမှာစတာဒါတော့အဲ့ဒီမှာဒီအကျင့်ကကာမတုခန္ဓိကအကျင့်ရဲ့အတ္တကိလမထာအကျင့်ရဲ့သည်အိန္ဒိယတိုက်နယ်ကြီးမှာအမတန်မှကိုမှအခုနပြောသလို ခက်စားနေတဲ့အကျင့်တစ်ခုအထူးသဖြင့်သာသနာနဲ့ပတ်သက်တဲ့ဘက်ကပြောမယ်ဆိုရင်အတ္တကိလမထာကခက်စားနေတာအတ္တကိလမထာခက်စားနေတဲ့အတွက်ကြောင့်မလို့ဒီအတ္တကိလမထာကပို့ပြီးတော့သက်ဆိုင်တယ်ကာမတုခံလိကကတော့အဓိကပြောမယ်ဆိုရင် လူတွေနဲ့ပေါ်သက်ဆိုင်တယ်သို့တော့ယဟန်ရောမပါဘူးလားဆိုတော့ပါတာပဲဒါနောက်ပိုင်းကျမှနော်အဲနည်းနည်းပို့ပြီးတော့ဩရှင်းပေးပါမယ် ဒါတော့ကောင်းပြီဒီအဲ့ဒီဒေသမှာရှိတဲ့လူတွေပညာရှိတွေလူပညာရှိရဟန်းပညာရှိတွေတို့ဒီမို့သာသနာနဲ့ပတ်သက်တဲ့ပညာရှိတဲ့လုပ်တဲ့ပုဂ္ဂိုလ်တွေကသာသနာဘက်ကဒါလောကကထွက်ဖို့ကျင့်တယ်ဆိုရင်အတ္တကိလမထာကျင့်မှထွက်နိုင်မယ်လောကီလူဘဝမှာနေကြတဲ့အခါကျရင်နော်ယာတုအာနာစည်းစိမ်ပစ္စည်းဥစ္စာတွေချမ်းသာနေတဲ့ပုဂ္ဂိုလ်သည် စိတ်ကိုလွတ်နှောင်ကြိုးမဲ့အာယု၅ပါးကာမဂုဏ်ကိုခံစားရင်ဒိဋ္ဌဓမ္မနိဗ္ဗာန်ရောက်တယ်ဒါတော့အဲ့ဒါကြီးကိုလူတွေကခက်စားပြီးလက်ခံထားတယ်ဆိုတော့ဒါကြီးကိုပယ်ဖို့ဆိုတာလွယ်လွယ်နဲ့ရမထင်လားစဉ်းစားကြည့်ဖယ်လွယ်မလဲသူတို့ပဲကြိုက်လို့ဒါလိုက်နေတာပဲလိုက်နေတော့ဒီအကျင့်ကိုပယ်ဖို့လှန်ဖို့ဆိုတာတော်ရုံတိုင်ုံနဲ့မရဘူးဒါကလည်းတစ်ခု နောက်တစ်ခုကဘုရားကိုယ်၌ကလည်းကပ်ပြီးတော့အခုလောလောဆယ်ဘုရားမဖြစ်ခင်ကလေးနှစ်ပတ်လောက်အလိုပဲရှိသေးတယ်ဟုတ်တယ်မို့လားမြတ်စွာဘုရားဒုက္ခရစရိယာဆိုတဲ့အတ္တကိလမထာအကျင့်ကိုကျင့်တာသည်တကူလကွယ်လောက်မှစွန့်လိုက်တာဘုရားမဖြစ်ခင်လေး15ရက်ကြိုပြီးတော့ဒုက္ခလကွယ်ပြီးဆိုတော့ဘုရားဖြစ်တာကကဆုံလပြည့်ဘလောက်ပဲกว่าလဲ15ရက်ပဲကဲတကူလကွယ်နေ့လောက်မှစွန့်လိုက်တာဒီအကျင့်ကြီးကမှားတယ်ငါဒီလောက်ကျင့်လို့မှနော် အတ္တကိလမထာလို့ခေါ်တဲ့အကျင့်ကိုဒုက္ခရစရိယလို့ခေါ်တဲ့အကျင့်ကိုကျင့်တဲ့ထက်မှာငားတဲ့သားတဲ့လူမပြောနဲ့ဒန်းတူပုံကိုယ်တော်မရှိဘူးဒါတော့ဒီဒီအကျင့်ဟာဒီနေရာကိုရောက်ပြီဆိုရင်နော်ယေရှုအမှတ်ကဘယ်ဘယ်လောက်ကြမဆုလဲဟမ်140ဟော100ဒီဂရီစင်တီဂရိတ်ဘုရားဖြစ်မဲ့ဒီဂရီကလည်းတကယ်ဖြစ်မဲ့ဆိုရင်ဒီချက်100ဒီဂရီစင်တီဂရိတ်ရောက်နေပြီဟုတ်တော့မလား စင်တီဂရိတ်ဒီဂရီပြည့်နေပြီမဖြစ်ဘူးမဖြစ်ရင်ဒါမှားလို့ပဲဒါအဲ့ဒီ point ကအဓိကနော်အတ္တကိလိမထာကိုပယ်တဲ့အခါမှာအဲ့ဒီ point ကအဓိကတချို့ပြောတယ်မြတ်စွာဘုရားအတ္တကိလိမထာကျင့်တာကိုဘာမှအကျိုးမရှိဘူးတဲ့ဘယ်မဟုတ်မလဲဘုရားကအဲ့ဒီတရားဒီဂရီစင်တီဂရိတ်နဲ့တူတယ်ဘုရားမှန်မယ်ဆိုရင်ဒီကျင့်စဉ်ကမှန်မယ်ဆိုဟောဒီ point ကဘုရားဖြစ်မဲ့ point သေတော့မယ်လေရှစ်တလန်းတို့ရင်သေပြီကဲ ဓာတ်တစ်ကျင့်တဲ့အကျင့်ပြင့်တဲ့အကျင့်ဘာရှိအောင်မလဲဒုက္ခရစရိယကိုကျင့်တဲ့ထက်မှာဘုရားကိုကြော်အောင်မပြောနဲ့မိအောင်ဓာတ်တူကျင့်နိုင်တဲ့လူတောင်မရှိဘူးဒါကြောင့်ဘုရားအဲ့ဒီမှာ conclusion ချတာဒီအကျင့်ဒီမှန်ခဲ့မယ်ဆိုရင်ဟောဒီနေရာဒီဘုရားဖြစ်ကိုဖြစ်ရမယ်ငါလူချင်းနဲ့ဘုရားဖြစ်ရမယ်ဆိုတော့ဒါဘုရားမဖြစ်တာကိုထောက်ချင်းအားဖြင့်ဒီအတ္တကလိမထာအကျင့်ဒီမှားတယ်လို့သူကိုယ်တိုင်ဆုံးဖြတ်ချက်ချပြီးတော့မှလောကကြီးကို ကျင်ညာနိုင်တာဒီကလေးကလောက်နိုင်တာအဲ့ဒီသူကိုယ်တိုင်ဖြတ်လျှောက်လို့ပြောတာတကယ်လို့သာဘုရားကအဲ့ဒီနေရာကိုရောက်အောင်မကျင်မဲနဲ့တဝက်တစ်ပြည့်နဲ့အာမှားလောက်တယ်မှားလောက်ပါတယ်ဆိုပြီးတော့နောက်ပြန်လှုပ်ဆုပ်မယ်ဆိုရင်အခုနကမှန်တယ်လို့လက်ခံတယ်လူကသူ့ကိုသူပြောတာကိုယုံကြည်ပါမလားအဲအဲ့ဒါပဲဒီလူတွေဘာကြောင့်မလို့မပြောနိုင်တာလဲဆိုရင်သူတို့ကိုယ်နိုင်ရအောင်လည်းမကျင့်နိုင်ဘူးမကျင့်နိုင်တဲ့အတွက်ကျင့်တဲ့သူပြောတာကိုသူလက်ကိုလက်ခံရတော့မယ်ဒါပဲ အဲ့ဒါမြတ်စွာဘုရားဒုက္ခရာစိရိယ6နှစ်ကျင့်တာဒီအတ္တကိလမထာအကျင့်ဒုက္ခရာစိရိယအကျင့်ဒုရိမုတ်တပအကျင့်ဒီမှားတယ်လို့ပြောနိုင်အောင်လို့ကျင့်ကိုကျင့်ပြရတာဒါစောစောပြောခဲ့ပြီးပြီနော်ပြီးတော့မှယောက်ျားမြတ်တို့ရဲ့ဇွဲလုံးလတတ္တိဒီရိုးရိုးပုဂ္ဂိုလ်ရဲ့ဇွဲနဲ့မတူဘူးဖះလောင်းတို့ရဲ့ဇွဲဒီအဲ့ဒါလောက်ဆိုရင်လည်းကျင့်မှာပဲဆိုပြီးတော့မှ तू ကဘယ်သူနဲ့မှမတူတဲ့မဟာဝိရိယကိုပြခြင်းလို့ဒီဒုက္ခရာစိတ္တကိုကျင့်တာ ဒီနှစ်ချက်ကပိုကောင်းတယ်ဟိုးကဘာဇောတိပါလဘုံနာဘွားတော့ကနော်ပါခဲ့တဲ့ဝေကျွေးကြောင်ဆိုတာကဒါကဦးစင်းတော့စာရှိတိုင်းတော့လက်ခံပါတယ်ဒါပေမဲ့တကယ်ပြောတဲ့ခါမှာအတ္တကိလေသာအကျင့်ကိုပယ်လာတဲ့ခါမှာအဲ့ဒါကမကောင်းဘူးဘုရားဘာကြောင့်ဒုက္ခနာစတိကကြည့်ရလဲဝက်ပါလို့ကြင့်နေဆိုတော့ကံကောင်းသေးလားကောင်းသေးသလားဆိုတာက တကယ်ဖြစ်စဉ်မှာအသုံးမကျဘူးလို့ပြောတာဝက်ကသူ့ဘာသာသူဒါ personal ကိစ္စ personal ကိစ္စဒါပေမဲ့ဦးဇင်းတို့နားလဲတာကဦးဇင်းတို့တော်တော်များများနားလဲတာဝက်ပါလို့6နဲ့ကျင့်တယ်ဆိုတာပြီးရင်ဟောဘက်ကမကြည့်ကြတော့မသိကြတော့ဒါကြောင့်ဦးဇင်းတို့ဇဏသာဒီနေ့ကစားဝက်ပါလို့ကျင့်တာသူ့ကိစ္စလို့ပတ်လိုက်ဒါတော့မက်ဆီမကိုတီထောင်ခြင်းလို့ကျင့်တယ်လို့ပြောလိုက်အဲ့ဒါပိုကောင်းတယ်မက်ဆီမကိုတီထောင်ဖို့တော့အစွန်းနှစ်ဖက်လွှဲရမယ်ဆိုရင်ခက်စားနေတဲ့အစွန်းတစ်ဖက်ကို तू မှားကြောင်းလောကကိုတက်တက်ပြနေရမယ်တက်တက်မပြနေပယ်မှာပေါ့ကျန်တဲ့သူကတော့ရချက်လို့မှာပဲအတ္တကိလေသာအကျင့်သည်အမြတ်ဆုံးအကျင့်အတ္တကိလေသာအကျင့်သည်လောကထွံ့မြောက်ကြောင်းအကျင့်လို့လက်ခံထားတဲ့ gain နေဒါကနဲ့နော်နော်မဟုတ်ဘူးနော်ပညာရှိဆိုတဲ့အတိုင်းဝန်းကြီးတွေကဒီပုဂ္ဂိုလ်တွေကကိုယ့်ကိုပယ်မှာပေါ့ဒီနေ့ကလို့ပြောခမရကလမ်းဆောင်မသွားဘဲနဲ့ထင်ချင်းနဲ့ပယ်တာလက်မခံဘူးသူတို့က ဒါတော့ဟောဒီမြတ်စွာဘုရားအလောင်းတောထွက်ကြရစလို့ဒါလောကကြီးရဲ့ထဲဟိုတင်ကြည်နေပြီလေဘုရားအလောင်းတောထွက်တယ်ကျန်တဲ့လူတွေလည်းပဲဘုရားဘုရားရောင်ဘုရားတောထွက်တယ်ဆိုတော့သူတို့လည်းပဲရောင်တော်ပြန်နဲ့လွတ်တော်တဲ့သွားနော်ပြီးတော့မှမြို့ပြန်ဝင်လာကြသူလည်းဘုရားဖြစ်ပြီဟိုနာလည်းဘုရားဖြစ်ပြီဆိုတွေ့တယ်မလားလို့ဘုရားကြီးညင်ညာတာလေဒါတော့အဲ့ဒီဘုရားအတုတွေနဲ့ဘလို့ကမှမတူတဲ့အဆက်ကသူတို့ဘာမလုပ်နိုင်တဲ့အလုပ်ကိုလုပ်ပြရတယ်မှားရင်လည်းမှားတဲ့ကြောင့်တစ်တည်ထူနေရတယ် ဒါကြောင့်မြတ်စွာဘုရားဒုက္ခရစရိယကျင့်တာဒီအမတန်ခေစားနေတဲ့အတ္တကိလေမထာအကျင့်ဒုက္ခရစရိယအကျင့်ဒုရိမုတ်တပအကျင့်ကိုဒါမှားတယ်ဆိုတာတည်တည်ပြခြင်းလို့ဒါကိုလောက်ပြတာအဲ့ဒါကမှမေဇိမပฏิပဒါကိုထူထောင်မှုအကူအညီဖြစ်လိမ့်မယ်။ကဲဝိပါဒနဲ့ဆုံးသွားရင်မြတ်စွာဘုရားကိုပယ်နိုင်တယ်။မြတ်စွာဘုရားရဲ့တင်ပြจิตကိုပယ်ချလို့ရတယ်။ဒါတော့သူတို့ဘာကြောင့်မပယ်တယ်လဲဆိုရင်ဘုရားကဆုံးအောင်ကျင့်ပြီးပြီ။ ဒါတော့မှားတယ်မှန်တယ်သိချင်မကျင့်ကြည့်မကျင့်နိုင်ဘူးသူတို့ဒါတော့လက်မခံခြင်းလဲခံလက်ခံခြင်းလဲခံမယ်အဲ့ဒီမှာအဲ့တော့မဇ္ဈိမပฏิပဒါကိုထူထောင်လဲဆိုတာနဲနော်နော်လုပ်ငန်းမဟုတ်ဘူးဒါကြောင့်ခက်စားနေတဲ့ကာမတုခံလိကနိယောကအကျင့်ရဲ့အတ္တကိလမထာအကျင့်ရဲ့ကိုမြတ်စွာဘုရားကိုနဲ့ကဖြတ်သန်းခဲ့ပြီးပြီဒေတာဓမ္မနိဗ္ဗာန်ဆိုပြီးတော့မှကာမဂုဏ်စည်းစိမ်ကိုစိတ်လွတ်ကိုလွတ်နှောင်ကျုံးမဲ့ unlimited အနေနဲ့ခံစားတဲ့ဝါဒတိလည်း အသိဉာဏ်တရားရရောက်မဟုတ်ဘူးလောကထွတ်မြောက်ကြောင်းလည်းမဟုတ်ဘူးနော်ခန္ဓာကိုယ်ကိုအပင်ပန်းခံပြီးတော့မှကျင့်တဲ့အကျင့်မျိုးစီလည်းပဲအသိဉာဏ်ရကြောင်းမဟုတ်ဘူးဆိုပြီးတော့မြတ်စွာဘုရားအဲ့ဒီမှာလောလောလတ်လတ်သူကိုလည်းပြီးခဲ့တဲ့15ရက်တိုင်အောင်ဘုရားမဖြစ်ခင်15ရက်တကူလကွယ်နဲ့တိုင်အောင်သူကအဲ့ဒီထက်မှရှိနေတာဒါကြောင့်အခုဘုရားဖြစ်ပြီးပြီးချင်းဘာကိုစပြောမလဲစဉ်းစားကြည့် तू မှားခဲ့တဲ့လမ်းကြောင်းကြီးမှားတဲ့အကြောင်းပဲစပြောမှာ ဒါကသူ့အတွက်ပြောတာလောကဘက်ကကြည့်ရင်လူတွေကအဲ့ဒီဘက်ကိုပဲဥဒ္ဒို direction သွားနေတာနော်ဒိဋ္ဌဓမ္မနိဗ္ဗာန်ကာမဂုဏ်စည်းစိမ်ခံစားတဲ့ဘက်ကလည်းခံစားရပဲဒီတပအကျင့်ပြင်းပြင်းထန်ထန်ဆင်းဆင်းရဲရဲကိုကိုညှင်းဆဲပြီးတော့ကျင့်မှကိလေသာကုံခန်း၆ပြီးအသိဉာဏ်ဓုရမယ်လို့ယူဆထားတဲ့နိဂန္ဓနာတဗုဒ္ဓတို့ဂိုင်းကလည်းပဲဒါကိုပဲတွန်တွန်ဟောနေတာဒါကြောင့်ဒီကျင့်တစ်ခုသည် မှားတယ်ဆိုတာကိုပထမ negative နဲ့စရတယ်။ဘာဖြစ်လို့လဲဆိုရင်ရှိသမျှလူတွေကအကုန်လုံး attention ပေးတာအဲ့ဒီနှစ်ခုတည်းပေးနေတာ။အဲ့ဒီနှစ်ခုပဲ။ကာမတုခံလိကလူတွေဘက်ကများတယ်။အတ္တကိလမထာတမနာပပိစိတအမိခံထားတဲ့ပုံကိုယ်တွေကများတယ်။ဒါတော့လူပဲယဟန်ပဲလို့ပြောလိုက်ကြစို့။လူဘက်ကတော့ကိုချမ်းသာတဲ့မြပြောရမဆိုရင်ကြွားနိုင်မှစားနိုင်မှဟုတ်တော့မဟုတ်လား။ဒါလူလို့ခေါ်တာ ਉਹ ဗျာ။ သွားနိုင်မှစားနိုင်မှလူစည်းစိမ်ရတယ်လို့ပြောတာကိုဒါကိုရှင်းတော့ကဒိဋ္ဌဓမ္မနိဗ္ဗာန်ဝါရတဲ့အဲ့ဒီစကားလုံးတွေပမာပြီးမှသိမကြသေးဘူးသုံးနေတော့မယ်ဒိဋ္ဌဓမ္မနိဗ္ဗာန်ဝါရဆိုပြီးတော့အဲ့ဒါအကောင်းပြောတယ်မထင်နဲ့မင်းတို့မှာရှိတဲ့စည်းစိမ်ကာမဂုဏ်စည်းစိမ်ယာဓုစည်းစိမ်အာနာစည်းစိမ်ကို enjoy your life နော် ဝက်သားများစားမယ်ဆိုရင်ဤစိတ်ပြီးတော့မှသေသွားပါစေသေသည့်ထိစားလဲဝက်သားစေလို့ဝက်သားစားလို့သေသွားရင်အဲ့ဒီမှာသာတစ်တစ်သူကဟိုရင်จิตတည်ရှိတယ်ဟုတ်လားဘိုက်ဝဝစားပြီးတော့သေတာလေအဲ့ဒါလိုလူမျိုးပြောတာနော်ဒါတော့ကာမဂုဏ်စည်းစိမ်ကိုခံစားတဲ့အခါမှာကာမဂုဏ်စည်းစိမ်ဆိုတာကဒီအကုန်ပြောတာနော်အကုန်လုံးပြောတာဒုမဆန်ကာမမဖြစ်ဘူးအဲ့တော့မိမိကြက်ရကြက်ရကို तू ကနှောင်ကြိုးမဲ့အတားအဆီးမဲ့အကန့်အသတ်မဲ့ အဲ့ဒီလိုခံစားတော့ကာမတုခံလိကနိရောဂဝါဒလို့ခေါ်တယ်အခုနကအတ္တကိလမထာကတော့သူကသူတို့ ਨੇ ပြောင်းပြန်နော်ကိလေသာတွေအတ္တကိလေသာခိုနေလို့ကိလေသာကဒီဟာကြီးက तू စတဲ့ချနေတဲ့နေရာကြီးဒါတော့ तू များတာပြောနေမယ်ဆိုရင်မထွက်တော့ဘူး तू तू ဒီကိလေသာမထွက်တော့မထွက်တော့ဘယ်လိုလုပ်ရမလဲဆိုရင် तू မပြောအောင် तू မနေခြင်းအောင်ပြင်းပြထန်ထန်ကျင့် လာလာပါပါဝတ်နေလို့ရှိရင်ကိလေသာများတယ်ဆိုတော့ဒီတိုင်းသာနေလိုက်နော်အာထမင်းချေစားတယ်မစားနဲ့အသီးကောက်စားမီးလွတ်စားတရက်ချာစားနှစ်ရက်ချာစားသုံးရက်တစ်ပတ်မှတစ်ခါစားနှစ်ပတ်မှတစ်ခါစားဒါကြောင့်မီးလွတ်စားတယ်ဆိုတာမျိုးအကောင်းမထင်နဲ့အဲ့ဒါအဲ့ဒီအတ္တကိလေသာအကျင့်ကနေဆဲလာတာအဲ့တော့ဘယ်ရောက်လာလဲဗမာပြည်ကျတော့ဗကံခက်ကြတော့ပါလာပြီပေါ့ဒါတွေကဟုတ်တယ်မဟုတ်လားဗကံခက်ရစုံနဲ့ဖတ်ကြည့်ပါလားနော်အခုနာကပြောတယ် ထွတ်ရပေါက်ဂိုင်းနေဘာတွေဆိုအိန္ဒိယဆင်းလာတာတွေဒါတွေကဒီလိုဗမာပြည်ပြည်ရောက်လာဒါတော့အဲ့ဒီဝါဒအကုန်ပါတယ်ထွတ်ရပေါက်ဂိုင်းနေဆိုတာဒါကြောင့်မလို့အမတအမတအမတဆိုတာခဏခဏသုံးတာဒါကြောင့်မြတ်စွာဘုရားလည်းသူတို့ပြောတဲ့အမတနဲ့ပြန်သုံးပြီးတော့အေးငါတို့အမတအဲ့လိုမဟုတ်ဘူးဆိုပြီးတော့ပြောတာအမတဆိုတာမသေးရထွက်ရပေါက်ပြောတာနော်ကင်ကောင်းပြီဒါတော့မြတ်စွာဘုရားကမင်းတို့အခုကြိုက်နေတဲ့ခက်စားနေတဲ့ဥဒုဓာရိုက်သွားနေတဲ့ကျင့်စဉ်နှစ်ပါးသည်မှားတယ်ဆိုပြီးတော့ပထမဆုံး မင်းတို့ကျင့်နေသောလိုက်စားနေသောအကျင့်တစ်ခုကိုကျင့်ချင်းလိုက်စားခြင်းကရက်လိုက်ဒါပေမဲ့လူတွေကိုပြောတာမဟုတ်ဘူးပထမဘသူပြောလဲပပ္ပိစိတာတွေအရင်ပြောတာပပ္ပိစိတာတွေအရင်ပြောတာဒါတော့ဘာဖြစ်လဲဆိုလို့ရှိရင်ပပ္ပိစိတာဆိုတာကဒီအကျင့်နေကိုကျင့်ရင်ဘဝလွတ်မြောက်မယ်ဆိုပြီးကျင့်လာတဲ့ပုံကိုယ်တွေဖြစ်တဲ့အတွက်ကြောင့်မလို့သူတို့ရဲ့ရည်ရွယ်ချက်နဲ့လိုက်နေတဲ့ဟာနဲ့တခြားစီဖြစ်နေလို့ ဒါကြောင့်ကောင်းပြီအစွန်းနှစ်ပါးကိုစပြီးတော့လစ်လာကြစို့နော်အန္တဆိုတဲ့စကားလုံးလေးကိုအန်ဒွေမေဘိကွေအန္တဆိုတဲ့စကားလုံးအန္တဆိုတာကဒီစကားလုံးကပါဠိလိုကုဋ္ဌာသအစုဘာကဆိုတဲ့ကုဋ္ဌာသတို့ဘာကတို့ဆိုတဲ့စကားလုံးကဦးဇင်းတို့ကုဋ္ဌာသဆိုတဲ့စကားလုံးလေးတော့ကြားဘူးလိမ့်မယ်လို့ထင်တယ်နော်ဘယ်ထက်မှကြားဘူးလဲအာတော်လိုက်တာဟုတ်တယ်အစုလေးတွေပြောတာ နော်32ကွဋ္ဌာသဆိုတာ32ပါးသောအစုလို့ဆိုလိုတယ်ဒါတော့ဒီနေရာမှာကအစုဆိုတာကဘာကဆိုတဲ့အဖို့နဲ့အတူတူပဲအဖို့ဆိုတာကအုပ်စုလေးပါပဲမထူဘူးဒါတော့ဒီနေရာမှာဒီအစုဆိုတာဘာလဲဆိုရင်သူကအုပ်ကျင့်စဉ်နှစ်ခုလို့ပြောခြင်းပြောအခုနကဥစဉ်စပြီးတော့ပနဲ့ချခဲ့ပြီးပြီတစုကကာမတုခံလိကအုပ်စုမှာရှိတယ်တစုကသူ့ရဲ့ဆန့်ကျင်ဘက်အတ္တကိလမထာမှာရှိတယ် သူတို့နှစ်ခုတည်းလုံးဝဖြောင်းဖြောင်းဆန်းကျင်တယ်နော်အဲ့ဒါကတခါတည်းကိုလုံးဝဖြောင်းဖြောင်းဆန်းကျင်တယ်ဖြောင်းဖြောင်းဖြောင်းဆန်းကျင်တဲ့ခါကျတော့တစ်ဖက်ကလူကလည်းပဲဒါတွေရှိနေကိလေသာကလွတ်မှာမဟုတ်ဘူးဆိုပြီးတော့လုံးဝကိုတခါတည်းပြောင်းပြန်ကျင်တယ်တစ်ဖက်ကတယောက်တူးသောတစ်ဖွဲ့ကြတော့လည်းပဲလောကမှာဒိဋ္ဌဓမ္မလက်ငဲနိဗ္ဗာန်ရကျင်တယ်ဆိုရင်ရှိသမျှကာမဂုဏ်စည်းစိမ်တွေကိုခံစားဆိုတော့ gain သူတို့နှစ်ယောက်ကဆန့်ကျင်ဖြစ်မနေဘူးလားဖြစ်နေတာအဲ့ဒါတော့သူတို့တစုနဲ့တစုအကျင့်စဉ်တစ်ခုနဲ့တစ်ခုက ဟောဘက်ဒီဘက်ကိုသူလည်းအစွန်းထိအောင်ရောက်နေတဲ့မြတ်ရအောင်သွားတယ်သူကလည်းပဲအစွန်းရောက်နေတဲ့မြတ်ရအောင်သွားတယ်သူတို့နှစ်ခုလုံးဝအဲ့မှာစင်တာမရှိဘူးမရှိဘဲနဲ့ကိုသူတို့ကတယောက်နဲ့တယောက်ကိုတခါဆန့်ကျင်ပြီးတော့မှသွားတယ် against လုပ်ပြီးတော့သွားတယ်သွားတဲ့အတွက်ကြောင့်သူတို့နှစ်ခုရဲ့အတွေးအခေါ်ကျင့်စဉ်အုပ်စုပေါင်းလို့မရဘူးတခုကလည်းဟိုဘက်အစွန်းကိုရောက်နေတဲ့မြတ်ရအောင်သွားတယ်ဒီဘက်ကလည်းရောက်နေတဲ့မြတ်ရအောင်သွားတဲ့အတွက်ဒီခါကိုအစွန်းလို့ပြောလို့လည်းရတယ် အဖို့ဆိုတာကသူ့အုပ်စုကသူ့ဘက်တရေကုံလိုက်စားနေတာပြောတာဒီဘက်ကအုပ်စုကလည်းသူ့ကျင့်စဉ်တရေကုံလိုက်စားတာကန်းကုံလိုက်စားတယ်ပြောလိုက်ကြဆိုကအဲ့ဒီကန်းကုံအောင်လိုက်စားနေတဲ့ဟာဖြစ်လို့အစွန်းရောက်သွားတာဒါတော့ဒီနေရာမှာဒီသူ့ရဲ့ပါဠိမူရင်းကတော့အဖို့အစုလို့ပြန်တယ်မြန်မာပြန်ရင်အနှစ်ပေးရင်ဒါပေမဲ့လည်းဒီအဖို့စုဆိုတာက နော်အရာဝတ္ထုနှစ်ခုရှိရင်ဟိုဘက်ရွှေ့ဒီဘက်ရွှေ့နေအစွန်းလေးကိုရောက်အောင်ကိုရောက်သွားတာအဆုံးအစွန်ထုကိုအန္တရာယ်ရှိလောက်အောင်ကိုအစွန်းရောက်တယ်ဆိုတဲ့သဘောမျိုးအနေနဲ့ပြောတော့မာစီဆရာတော်ကြီးကတော့ဒါအစွန်းဆိုတဲ့အနစ်အဓိပ္ပာယ်နဲ့လဲတင့်လျော်ပါတယ်တဲ့မြန်မာနေတရဆိုတဲ့အနစ်ပေးတဲ့ဟာတွေမှာရှေးဆရာတော်ကြီးတွေကအစွန်းနှစ်ပါးလို့အနစ်မြန်မာပေးကြတယ်ဒါပေမဲ့တကယ်ပါဠိမှာကကုဋ္ဌာသအစုလို့ရှိတာဒါကြောင့်ဆရာတော်ကြီးကတော့အာဒီစကလူဒီစကားနှစ်ခုမြန်မာလိုတခါတည်းတွဲပအောင်ဆိုပြီးတော့မှ အဖို့အစွန်းဆိုပြီးတော့နှုတ်ကလုံးထည့်ပြီးတော့ဘာသာပြန်တယ်မြန်မာလိုပြန်တဲ့အခါမှာဒါတော့ရှေးကယူရီးယားမူဦးဇင်းတို့ယူရီးယား version ခေါ်မှာပေါ့နော်ပါဠိဦးဇင်းတို့စတ္တတန်ခိုင်နာမူကဒါ Burmese version ခေါ်တယ်ဒါပေမဲ့သူတို့နိုင်ငံမှာသူတို့ version တွေသူတို့ရှိတယ်တိရိလင်္ကာနိုင်ငံကတိရိလင်္ကာ version ရှိတယ်ထိုင်းကလည်းထိုင်း version ရှိတယ်အဲထိုင်း version ပိဋကမူမှာကြတော့ဒီအန္တဆိုတဲ့စကားလုံးတည်တဲ့လာမကဆိုတဲ့ အတိတ်ပဲနေလိုက်ရင်လာမကဆိုတာယုံညံ့တာယုံညံ့တာဒါကြောင့်မလို့တချို့ကအယုတ်တရားနှစ်ပါးလို့လည်းပြန်တယ်ဒါကြောင့်အယုတ်တရားနှစ်ပါးအစွန်းတရားနှစ်ပါးအဖို့အစွန်းနှစ်ပါးလို့အဲ့ဒါလိုအနှစ်ပြန်ကြတာဒါတော့မိမိတို့ကအခုလိုလေးလေ့လာတဲ့အခါမှာပြည့်ပြည့်စုံစုံသိအောင်လို့တကယ်ဦးဇုံတို့မြန်မာ Burmese version မှာရှိတာကအန်တော်တိနော်ကွဋ္ဌာသောအန္တဆိုတာအဖို့အစုကိုပြောတာလို့ဒီလိုရှိတယ် ဒါပေမဲ့ဆရာကြီးကဒီအဖို့ဆိုတာကတဲ့သူတို့ရဲ့ကျင့်စဉ်ကဟိုဘက်အစွန်းဒီဘက်အစွန်းကိုဟိုဘက်ဒီဘက်ကိုဆွဲနေတာသူကျင့်စဉ်သူဆွဲနေတဲ့အတွက်ဒါကိုအဖို့အစွန်းလို့မြန်မာပြန်တယ်ဒါပေမဲ့ယူရယာမူမှာကြတော့လာမကယုံနှိမ်သောယုံညံ့သောလို့လည်းဖွင့်ဆိုထားတာဖြစ်တဲ့အတွက်အယုတ်တရားနှစ်ပါးလို့လည်းပြန်တယ်မမှားပါဘူးလို့ဆိုလိုတယ်ကောင်းပြီဒါအန္တဆိုတဲ့စကားလုံးလေးရဲ့အ내အဓိပ္ပာယ်ပဲနောက်တစ်ခုကပပ္ပစိတာတဲ့ဒါတော့ ဦးဇင်းတို့ဘပိစိတဆိုတဲ့စကားလုံးကတော့ဒါမြန်မာနိုင်ငံသားတွေအနေနဲ့နော်ဘုရားဘာသာအနေနဲ့မဟုတ်ဘူးဘာသာကြားတွေတောင်းဒီစကားလုံးကသိကြတယ်ဘာဖြစ်လို့လဲအလူရှိရင်ဖိတ်စာတွေကအဲ့မှာရတောင်တွေမှာရှိနေတာဟုတ်လားပပိစိတဒုံလဘတို့ဘာတို့ညာတို့ဆိုတာလေရှိနေတာပဲဒုံလဘရန်ခံပွဲတို့အဲ့ဒါမျိုးတွေမှာသုံးတယ်ဒါတော့ဒီပပိစိတဆိုတဲ့စကားလုံးလေးတော့မိမိတို့လည်းပဲတိတိကျကျသိသင့်တယ်ဒါတော့ပပိစိတဆိုတဲ့စကားလုံးက မိမိအတွင်းမှာရှိနေတဲ့ကိလေသာတွေကိုမရှိအောင်လို့နှင်ထုတ်တာနှင်ထုတ်တယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာနော်လူတယောက်ကိုအိမ်ကနှင်ထုတ်သလိုမျိုးမကြိုက်တဲ့အရာကိုတခါတည်းကိုယ်အိမ်ဝင်နေဝင်တာကိုခြောက်ထုတ်လိုက်သလိုမျိုးမရှိစေချင်တာနှင်ထုတ်တာအဲ့ဒါပပိဇဆိုတာနှင်တာကိုပြောတာဒါတော့ဒီညံမကဘလို့နည်းနဲ့နှင်တယ်လဲဆိုလို့ရှိရင်မိမိမလာစေချင်တဲ့ကိလေသာကို မျက်စိနာနာလျှာကိုစိတ်ကနေပြီးတော့မှဝင်တော့မယ်ဆိုရင်ဒီကိလေသာတွေကိုမိမိအာယုံနဲ့ द्वार တိုက်ဆိုင်မှုမဖြစ်အောင်အတ္တကိလမထာဂိုင်းသားဒိုရိမို့နိကန္တနာတဗုဒ္ဓဂိုင်းသားတွေကြောင့်ဒါကိုတန်ဝရဆိုတဲ့ပိတ်ဆို့မှုနဲ့အတင်းပိတ်ထားတာအတင်းပိတ်ဆို့ထားတာနော်ဒါတော့သူတို့ဘက်ကအဲ့လိုပိတ်ဆို့တဲ့နီးဒါပေမဲ့ဦးဇင်းတို့ဘုရားဘာသာနီးကြတော့ဒါကရှုမှတ်တဲ့နီးမြင်ရင် မြင်တယ်ဆိုတာနဲ့ရက်တော့အောင်ရှုအဲ့ဒါကိုပြောတာမတူဘူးဒါနောက်ပိုင်းကျရင်ကွဲလာလိမ့်မယ်နော်ဒါတော့ကောင်းပြီမိမိမှာရှိတဲ့ຢာကစတဲ့ကိလေသာတွေကိုမိမိရှိမှမရှိအောင်လို့နှင်ထုတ်တယ်ဆိုတာဗုဒ္ဓဘာသာဘက်ကပြောရင်ကျင့်စဉ်နဲ့နှင်ထုတ်တာကိုပြောတာတနည်းမြင်လက်တဲ့အချိန်ကမှဝေဒနာကနေတဏှာမကူးအောင်လို့ပြောတာဒါဒါပရိစ္ဆသမုပ္ပါကျင့်စဉ်နော်အေးဒိဋ္ဌိဒိဋ္ဌမတ္တကျင့်စဉ်နဲ့ပြောမယ်ဆိုလို့ရှိရင်တော့မြင်လက်တဲ့အခါမှာ တဏှာမဖြစ်အောင်လို့မြင်လိုက်တဲ့နေရာမှာပဲရက်အောင်လို့မိမိကဒီအဖြူမဲ့ယောက်ျားမိန်းမကိုမခွဲဘဲနဲ့မြင်တဲ့အရိပ်ဝင်တဲ့အချိန်ကစပြီးတော့မှဘသူလဲယောက်ျားလားမိန်းမလားအပြိုလားအိုလားမိတ်ဆွေလားရန်သူလားလို့ကြည့်ပြီးတော့ဆက်ပြီးတော့အာယုံမသွင်းနှလုံးမသွင်းတော့ဘူးတနည်း attention မပေးတော့ဘူးပြောတာအဲ့ဒီနင်းနေနေထုတ်တာထားပါတော့နော်ကောင်းပြီပပ္ပစိတဆိုတာမိမိမှာရှိနေတဲ့ကိလေသာတွေကိုနှင်ထုတ်တာကိုပပ္ပစိတတတိမိမိမှာရှိတဲ့ကိလေသာတွေကိုမဖြစ်အောင်လို့ အာယုန်နဲ့ဓာရတိုက်ဆိုင်တဲ့အခါမှာကိလေသာတွေမထကြွမတောင်းကြအောင်ချင့်ချံတဲ့ပုဂ္ဂိုလ်ကိုပပိဇိတလို့ခေါ်တယ်။နောက်တနည်းကတော့ဘာလဲဆိုရင်လူတို့တန်ရုပ်စဉ်ဖြစ်သောဝိထုကာမများကိုဖြတ်တောက်ကယသိယဟန်ဖြစ်သောကရောက်လာသောပုဂ္ဂိုလ်ကိုပပိဇိတလို့ခေါ်တယ်။ဒါတော့ပြောမယ်ဆိုရင်ပပိဇိတဆိုတာယသိတို့ယဟန်တို့ပရဘိုက်တို့လောက်တာ။ဒါတော့လူတွေသုံးနေတဲ့ကာမဂုဏ်ဝိထုပစ္စည်းတွေကိုစွန့်ခွာလာခဲ့တယ် နော်ဒါတွေမရတွေယောက်ျားတွေအိမ်တွေတိုက်တွေတာတွေကားတွေစီးပွားတွေဥစ္စာတွေအဲ့ဒါတွေကိုစွန့်ခဲ့တာစွန့်ပြီးမှယသေးယဟန်ပရပိုက်အဲ့ဒီလိုလောက်တာအဲ့တော့ဒါတွေကတော့လူတွေအဖို့မှာတော့ဒါတွေကတန်ရုံးစင်တွေ့စရာမဟုတ်လားဒူလူတွေမှာတော့ကိုယ်မှာသားရှိရမယ်မရရှိရမယ်ယောက်ျားရှိတယ်စီစဉ်ရှိတယ်ကားရှိတယ်နွားရှိတယ်ဟုတ်တော့မဟုတ်လားဒါတွေနဲ့ဒါယက်တည်ကြရတယ်ဒါဖြစ်အဲ့ဒါကြောင့်မလို့လူတွေမှာတော့အဲ့ဒါတွေကို ကိုကတန်ရုပ်စင်းနဲ့တွဲပြီးတော့မှနေကြရတယ်နေတော့လူတွေမှာဖြစ်တဲ့အဲ့ဒီလိုမျိုးကာမဂုဏ်ဝတ္ထုပစ္စည်းတွေပေါ်မှာတွဲတဲ့တန်ရုပ်စင်ကိုဖြတ်ပြီးတော့စွန့်ပြီးတော့လို့ဆိုလိုတယ်ယသိယဟန်ဘုရားကိုရောက်အောင်လာတဲ့ပုဂ္ဂိုလ်ကိုပပ္ပဇိတလို့ခေါ်တယ်ဒါရပပ္ပဇိတဆိုတာအကြံပြင်းအဖြစ်တော့ဒါနားလည်ပြီမိမိမှာရှိနေတဲ့ကာမဂုဏ်ဝတ္ထုပစ္စည်းတွေကိုနော်စွန့်ခွာခဲ့တာ စွန့်ခွာပြီးမှယသိယဟန်ပေါင်ကိုရောက်အောင်လာတဲ့ပုဂ္ဂိုလ်ပပ္ပစိတာတနည်းမိမိမှာရှိနေတဲ့ကိလေသာတွေကိုနှင်ထုတ်သောအဖြစ်ကြင်ကြံတတ်လို့ပပ္ပစိတာဒါလောက်ဆိုရင်ဒါပပ္ပစိတာသိပြီနော်ဒါကြောင့်ဟောတော့ကဦးဇင်းတို့ပပ္ပစိတာဆိုတာဗုဒ္ဓဘာသာရဲ့မူပိုင်စကားမဟုတ်ဒီပြင်ဘာသာဒီပြင်ဝါဒတွေမှာလည်းသုံးတယ်နော်ဒါတော့ပပ္ပစိတာဆိုတာ၄မျိုးရှိတဲ့နော်ဒါကြောင့်အဲ့ဒါလေးကိုဖတ်ကြည့်ရအောင်ပပ္ပစိတာ၄မျိုးဆိုတာ ဝတ္ထုအာယုံကာမဂုဏ်တို့ကိုပပိစိတာဣတိပရိဘာဇကပပိစိတာလေးအဲအဲ့ဒါလေးမှတ်တာနံပါတ်1ဘိက္ခုပပိစိတာယဟန်ဝတ္တာတာမဏိရပပိစိတာဘာလဲကိုရင်ဝတ္တာတာမဏိရဆိုတာတာမဏိနော် ဤတိပပ္ပစိတဆိုတာယသိဝတ္တာပရိဘာဇကပပ္ပစိတဆိုတာပရဘိုက်ဝတ္တာနော်အဲ့ဒီပရဘိုက်ကတော့နှစ်မျိုးရှိတယ်တချို့ကအဝက်ဝက်တယ်တချို့ကအဝက်မဝက်ဘူးတချို့ကကံကိုယုံတယ်တချို့ကလည်းကံကိုမယုံဘူးဒါကတော့နော်သူတို့မှာတော့နှစ်မျိုးသုံးမျိုးလောက်ကွဲတယ်ဒါတော့အဲ့ဒါတွေအားလုံးကို ပပ္ပစိတလို့ခေါ်တယ်နော်ဘေခုပပ္ပစိတရဟန်းဝတ်တယ်တာမဏိရပပ္ပစိတကိုရင်ဝတ်တယ်ဣတိပပ္ပစိတ ရစ်ဝတ်တယ်ရစ်မှာလည်းအောက်ဆုံးအနေဆုံးကဒါဒါမရရှိတဲ့ရစ်ရစ်ကစပြီးတော့ဟိုးထိတ်ဆုံးဆိုရင်တော်တော်မြင့်တယ်သူလည်းရှစ်မျိုးရှိတယ်ပရိဘာဇကပပစ္စည်းတာတချို့အဝတ်ဝတ်တယ်တချို့အဝတ်မဝတ်ဘူးရတကရောတကလှည့်ပြီးတော့သူတို့ရဲ့ဝါဒတွေကိုအမ်ဘာခေါ်မလဲကျင်ညာနေတယ်ဒီဘက်လောက်တယ်နော်သူတို့ကအဲ့ဒါမျိုးကောင်းပြီဒါတော့ပပစ္စည်းတာ၄မျိုးရှိတယ်လို့မှတ်ထားပေါ့အဲ့တော့ အဲ့ဒီပပစ္စည်းတအဖြစ်ခံယူတဲ့ပုံကိုယ်တွေဟာတဲ့ဒီအစွန်းတရားနှစ်ပါးကိုရှောင်ရမယ်ဒါကြောင့်စောစောလေးတုန်းကဘာကြောင့်ရှောင်ရတယ်လဲလို့ပြောတဲ့အခါမှာခေါ်တဲ့နာမည်ကိုမှမိမိမှာရှိနေတဲ့ကိလေသာဝိထုကာမဂုဏ်ပစ္စည်းတွေကိုစွန့်ပြီးသာသနာ့ဘောင်ကိုဝင်လာလို့ဘာကြောင့်ခေါ်ဘာပစ္စည်းတလို့ခေါ်တယ်ဒါကြောင့်မိမိမှာရှိနေတဲ့ကာမဂုဏ်ဝိထုတွေကိုစွန့်ပြီးမှသာသနာ့ဘောင်ကိုဝင်ဘာပစ္စည်းတလို့ခေါ်ရင် အခုနပြောတဲ့ကာမဂုဏ်တွေနဲ့ပပိစိတလုံးမဲ့ပုံကိုယ်တွေနဲ့ကြိုက်သေးရလားမကြိုက်တော့ဒါကြောင့်ပဲရတာတဏိပပိစိတဆိုတာဘဝလွတ်မြောက်ရေးကိုကျင့်ကျင့်ကြံဖို့ဝက်လာတာဖြစ်တဲ့အတွက်ပပိစိတဒီဘဝလွတ်မြောက်ရေးလမ်းစဉ်မှားကိုကျင့်ရင်လမ်းမကိုကျင့်ရင်ပပိစိတနဲ့ကြိုက်ပါမလားမကြိုက်ဘူးဒါကြောင့်ပပိစိတလောက်ကြတဲ့ပုံကိုယ်များသည်ဒါကြောင့်အဲ့ဒီအစွန်းနှစ်ပါးကိုစွန့်ပါလို့ပြတ်စောပြတ်စပြောတာ ဘာလဲလို့မပါသေးဘူးအခုကြမှာသွားရမှာเนาะကောင်းပြီဒါကြောင့်ယဟန်တို့ဒီသာလျင်ထူးခြားအံဒီနေရာမှာဘာကြောင့်မလို့ယဟန်တို့ကိုပဲထည့်ပြောတာလဲလူတွေဘာကြောင့်မပါတာလဲမြတ်စွာဘုရားပပ္ပိစိတာပဲစပြောတာလူလို့မပါသေးဘူးရိုးရိုးလူတွေမပါဘူးဒါဒါကြောင့်ယဟန်တို့ကဘာကြောင့်ခေါင်းတက် ပြောတယ်လဲဆိုရင်ယဟန်တို့ဒီသာလင်ထူးခြားသည့်သစ္စာလေးရတရားမြတ်ကိုတတ်အပ်ထင်ထင်သိမြင်နိုင်သောမေခင်အကျင့်ဤ တရားဖြစ်သောကြောင့်ဗဗ္ဗစိတတို့ကိုသာအစွန်းတရားအစွန်းနှစ်ပါးရှောင်ရန် ဟောရပါသည်ဒီနေရာမှာဒါကဒါဆိုလူတွေရောမစွန့်ရဘူးလားဒီလိုတော့မဟုတ်ဘူးသူတို့ဗဗ္ဗစိတလို့ခေါ်တဲ့ပုံကိုယ်တွေကသူတို့မှာရည်ရွယ်ချက်ရှိတယ်ရည်ရွယ်ချက်ကဘာလဲဆိုရင်ဒီတန်တရားလွတ်ချင်တယ်ဒီခန္ဓာလွတ်ချင်တယ်လွတ်ချင်လို့ကျင့်တယ်ဆိုအေးမင်းတို့ကျင့်တဲ့အကျင့်ကမှားနေတယ်တဲ့အဲ့ဒါတော့အဲ့ဒီအကျင့်မှားကြီးကိုစွန့်လိုက်လွတ်လိုက်ဒါကြောင့်ပြောတာ သူတို့ကလွတ်တော့လွတ်မြောက်ခြင်းတယ်ဒါတော့လူဘဝမှာကလွတ်ဖို့ဆိုတာကြတော့ဒီအိမ်ထောင်သားမွေးကိစ္စတွေနဲ့အလုပ်ကိစ္စတွေနဲ့ဆိုတော့ယဟန်နေပြောသလိုမြေကံမင်းတို့ရှိတဲ့ကာမဝုဒ္ဓစွန့်ငဲ့လို့ဆိုသူတို့စွန့်နိုင်မှာမလားဖယ်စွန့်လို့ရမလဲရန်တော့လင်းနဲ့မရနဲ့သားနဲ့သမီးနဲ့ဇနီးနဲ့အလုံးနဲ့အကိုင်းနဲ့ရှိနေတဲ့ဟာကြီးကိုဒါကြီးကိုစွန့်ပစ်ခဲ့ဆိုလို့ဘယ်လိုလုပ်ဖြစ်မှာလဲမဖြစ်ဘူးဟောရတာမူသူစွန့်ခဲ့ပြီးပြီသူတို့ကစွန့်ခဲ့ပေမဲ့ခက်တာကအကျင့်ကမှားနေတယ်လမ်းကမှားနေတယ်ဒါကြောင့်အဲ့ဒီလမ်းမကိုစွန့်ခိုင်းတာ တနည်းသူတို့ကစွန့်လာခဲ့ပြီးသားဆိုတော့ပြတ်ခဲ့ပြီးပြီတောင်းစေပြတ်ခဲ့ပြီးသားဖြစ်တဲ့အတွက်လမ်းနာမှန်ရင်သူတို့ကမညံကိုရနိုင်တယ်ဒါကြောင့်သူတို့ကရည်ရွယ်ချက်ကတော့ဘဝလွတ်မြောက်ချင်တာတော့မှန်တယ်သို့တော့ကျင့်စဉ်မှားတဲ့အတွက်အဲ့ဒီအကျင့်ကိုစွန့်ခိုင်းတာကျင့်လိုက်အကျင့်မှားကိုစွန့်လိုက်ရင်အကျင့်မှန်ရောက်ရင်မက်ကယ်ရှိပါတရားတွေဖြစ်နိုင်တယ်တဲ့ဒါကြောင့်မလို့သူကမြတ်စွာဘုရားကပပိဇိတာကိုအရင်ဟောတာ ဒါတော့လူတွေလည်းမပါဘူးလားဆိုတော့လူတွေလည်းပါတာပဲလေဒါကြောင့်ဒီအကျင့်တရားနှစ်ပါးသည်မှားတယ်စွန့်လိုက်လို့ပြောတဲ့အခါမှာမိမိဖြတ်သန်းခဲ့တဲ့အတွေ့အကြုံအရာကာမတုခံလိကနိယောဂဆိုတဲ့လောကနိဗ္ဗာန်ဝါရကာမဂုဏ်ခံစားတဲ့ဝါရသည်လည်းအတိညာရကြောင်းရဲ့အနောက်အရှက်ဖြစ်တယ်အတိညာရကြောင်းမဟုတ်ဘူးဘဝလွတ်မြောက်ကြောင်းလည်းမဟုတ်တဲ့အတွက်မှားတယ် အတ္တကိလေသာဆိုတာမိမိကိုယ်ကိုဆင်းရဲပင်ပန်းအောင်ကျင့်တဲ့အကျင့်ကလည်းပဲအကျင့်ကတော့ပြင်းပြင်းထန်ထန်ကျင့်ပေမဲ့မှားနေတဲ့အတွက်အသိဉာဏ်ရာချောင်းမဟုတ်လို့မှားတယ်လို့မြတ်စွာဘုရားကအဲ့ဒီအကျင့်မှားကိုသူဖြတ်ခဲ့တဲ့လမ်းကြောင်းနဲ့တစ်သိထူပြီးတော့မှဒါကိုအခုပယ်တော့မယ်နော်စပြီးတော့ तू reject လုပ်လိုက်ပြီဒိုရိမို့ तू ကနေပြီးတော့မှဒီဟာကြီးကမှားတယ်လို့လောကကြီးကိုကျင်ညာပြီအဲ့တော့ကျင်ညာတဲ့အခါမှာဘုရားတို့ပြိဿကအမြဲတမ်း ဟိုနှိုင်းတော့မနှိုင်းကောင်းဘူးနော်ဖះပြောတဲ့စကားလုံးဒီတမတတယောက်ရွေးကောက်ပွဲဝင်ကာနီးစကားလုံးနဲ့မှတ်တာနော်ဒါတော့ဖះကတမတရွေးကောက်ပွဲမှာ မီဒီယာတွေကဘေးကဝိုင်းနေတာရှိသမျှမီဒီယာတွေမဟုတ်ဘူးကဘာနဲ့ချီပြီးတော့အမေရိကန်တမတရွေးကောက်ပွဲဆိုကဘာရက်ချီကြည့်နေတာဒီတမတဘာပြောမှလဲစီးပွားရေးဘယ်လိုချမှလဲနိုင်ငံရေးကဘယ်လိုလဲဘာသာရေးကဘယ်လိုလဲကြည့်နေတာကဘာ ကြည့်နေတဲ့ခါကျတော့လူတယောက်တည်းလမ်းပေါ်မှာတွေ့လို့ပြောပေမဲ့မီဒီယာကနေတစ်ဆင့်လွှတ်လိုက်တယ်ဆိုကဘာကိုပြောတာနဲ့ဖြစ်မသွားဘူးလားဒီတိုင်းပဲအခုရှစ်မှာပင်စားဝိကေက9ဥပဲရှိတယ်ဒါပေမဲ့မြတ်စွာဘုရားကဘာမဟုတ်ဘူး universe ကိုတခါတည်းပြောတာ universe ဆိုတာဒီ universe ပြောတာမဟုတ်ဘူးနော် infinite universe ကိုပြောတာဒါတော့ဒီစစ်ကြဝဠာရဲ့အပြင်ဘက်မှာလည်းစစ်ကြဝဠာရှိတယ်အဲ့ဒီမှာလည်းပဲရှိနေတာပဲတတ္တဝါတွေက ဒါကြောင့်အဲ့ဒီတတ္တဝါတွေကိုပါတခါတည်းကြင်ညာထားတာအဲ့ဒီအကျင့်ကလူပြည်တင်ဖြစ်တာမဟုတ်ဘူးအဲ့ဒီဟာကြီးအကုန်လုံးပြန့်နေတာအကုန်လုံးပြန့်နေတာဒါကြောင့်လို့ပိဿဝိကငါးဦးကို ပြောတာရှစ်မှာထားပေမဲ့သူတို့ကိုပြောတာမဟုတ်ဘူးဒါကြီးကဟောဒီစစ်ကြောလာအနန္တမှာရှိနေတဲ့တတ္တဝါတွေဟောဒီအတ္တကိလမထာအကျင့်ကိုမှန်တယ်ဆိုပြီးတော့နတ်ပြည်တွေမှာလည်းကျင့်တယ်ရှိမှာပဲဗြဟ္မပြည်မှာလည်းရှိမှာပဲ ။ဘာဖြစ်လဲလဲဆိုရင်ဇံရပြီးတော့ကျင့်လို့ရှင်ဗြဟ္မပြည်ရောက်သွားတာပဲ။နော်။ကာမဂုဏ်ကာမဂုဏ်ကိုလိုက်စားပြီးတော့ကျင့်တယ်လို့တော့များသောအားဖြင့်ပိဋ္ဌာတို့တစေတို့ပဲဖြစ်ဖို့များတယ်။ဘာဖြစ်လို့လဲဆိုစည်းစိမ်နဲ့ဒီလောက်ဒီလောက်လိုက်ဟောရင်ဖြစ်နေမှာတော့သူတို့ကအာယုတုကာမဂုဏ်တွေထဲမှာနှက်မျောနေတယ်ဆိုလို့ရှင်ဒီပစ္စည်းတွေကိုတွေ့တာတတ်မြတ်တဲ့လောဘနဲ့ဆိုများသောပိဋ္ဌာတွေတစေတွေတည်းရဲ့ငရဲကြဖို့ပဲများတယ်။ဒါပေမဲ့ဇံရတဲ့ပုဂ္ဂိုလ်ကြတော့ဗြဟ္မပြည်ရောက်တယ်။နော်။အဲထားပါတော့ဒီစကလုံးဟာမြတ်စွာဘုရားဟာ ဒါစစ်ကြောလာကိုတခါတည်းကြင်ညာကြီးထုတ်နေတာဒါကြောင့်လောလောဆယ်ရှေ့မှာကြည့်ရင်တော့ဟောဒီမစ္စည်းမတိုင်းအိန္ဒိယတိုက်နယ်ကြီးမှာရှိနေတယ်ခက်စားနေတဲ့ပုံကိုယ်တွေကိုတခါတည်းပယ်လိုက်တာအတ္တကိလမထာရဲ့ကာမတုခံလိကရဲ့မတယ်လို့ဒါကြောင့်အဲ့ဒီဟာတွေကိုပယ်တဲ့အခါမှာသူ့ရဲ့ဒီသူတို့ကလက်ခံပြီးကျင့်တတ်ပြီးကြိုက်ပြီးနေတဲ့လမ်းကြောင်းကိုဒီလမ်းစဉ်ကြီးကိုမှားတယ်လို့ပယ်တာဟာလောလောနဲ့ပယ်လို့မရဘူး မြတ်စွာဘုရားကအကြောင်းအကျိုးခိုင်ခိုင် လုံလုံပြရပါလိမ့်မယ်။ဒါကြောင့်မြတ်စွာဘုရားကနံပါတ်1ကာမဒုက္ခလိကနဲ့ပတ္တိတာကိုစပြီးတော့အကြောင်းကျိုးခိုင်လုံစွာနဲ့စပေးတယ်။အဲ့ဒါဖတ်ကြည့်ပါဦးများပထမအစွန်းတရားယောစာယံပါဠိလေးပါ။ရပြီရပြီနော် အဲ့ဒါပထမအစွန်းပဲကာမဒုက္ခံလိကာနုယောဂနော်အဲ့တော့ကာမဒုက္ခံလိကာနုယောဂဆိုတာဇနီးမယားလျောက်ကြသားတွေသမီးတွေအိုးအိမ်တိတ်တာလျာချမ်းမြေရွှေငွေကျွန်းအကုန်လုံးရှိသမျှကျွန်းနေအလုသမားတွေအာကျွမ်းတော်တိလိษံတွေပြောရမယ်ဆိုလို့ရှင်တော့လူတွေပိုင်ဆိုင်ထားတဲ့သက်ရှိသက်မဲ့အတွင်းအပြင်စည်းစိမ်ဥစ္စာ မှန်သမျှအကုန်လုံးကိုကာမဂုဏ်ဝတ္ထုလို့ခေါ်တယ်ကာမဂုဏ်ဝတ္ထု နော်အဲ့ဒီကာမဂုဏ်ဝတ္ထုတို့မှာตาယာတတ်မဲ့တွေ့တာကန့်ညိနေတာအဲ့ဓာတွေကိုအဖမှန်ထက်ထက်အာရဖို့ခံစားတယ်ခံစားပြီးရင်လည်းပျောက်မသွားအောင်လည်းအဖမှန်ထက်ထက်လည်းဒါလေးရအောင်တည်မြဲနေအောင်အားထုတ်တယ်လွယ်လွယ်ပြောရင်တော့ကာမဂုဏ်ကိုခံစားတာကိုကာမတုခံလေးကလို့ပြောလို့ရပါတယ်နော်ဒါပေမဲ့အဲ့ဒါလောက်တည်းမဟုတ်ဘူးကိုကလမ်းကိုဘယ်လိုလျှော့ရတယ်လဲဆိုရင်ကောင်းပြီ လူတွေမတောင့်မကြမတောင့်မတမကြောက်မကြပဲနဲ့ကိုယ်အိမ်လေးနဲ့ကိုအလောက်ထွက်မလောက်ရပဲနဲ့အိမ်တင်ဒီတိုင်းလေးအေးအေးဆေးဆေးထိုင်စားလို့ရအောင်ဆိုရင်စောစောတုန်းကဒီလိုအလောက်လောက်ထားရမယ်ဟုတ်တော့မဟုတ်လားအလောက်လောက်ထားမယ်ရှားမယ်ဖွေရမယ်ဖွေပြီးတဲ့အခါကျတော့ကဲမတောင့်မတမကြောက်မကြလေးဟာဒီတိုင်းတော့တည်နေမှာမဟုတ်ဘူးကိုယ်ရှိတာလေးကုံသွားရင်ပြန်အလုပ်လုပ်ရမယ်ဆိုတော့ကဲဒီစည်းစိမ်လေးဒီအရင်နည်းလေးမပြုတ်အောင်ကတခါပြန်ပြီးတော့လုပ်မနေရဘူးလား ထိန်းထားထိန်းထားထိန်းထားဒါမှငါတို့ဒုလိုလေးနေရမှာဟုတ်တော့မဟုတ်လားအဲ့ဒါအနုယောဂဒါလုံနေတယ်ရှိနေတယ် enjoy လုပ်နေတယ်ဟောအစဉ်ပြေနေတဲ့များတက်တက်တာတာနေရတယ်အဲ့ဒါ enjoy လုပ်တာအဲ့ဒါအနုယောဂပဲကောင်းပြီအဲ့ဒီတော့ကာမတုခံလိကနုယောဂဆိုတာအဲ့ဒီစကားလုံးကိုဘုရားတော်ပါဠိမြန်မာတိပိဋကပါဠိမြန်မာအဘိဓမ္မာသူကအဓိပ္ပာယ်၄မျိုးလောက်ဖွင့်ဆိုထားတယ်နံပါတ်1 ကိလေသာကာမနဲ့ရှင်သောချမ်းသာကိုခံစားခြင်းကိလေသာကာမနဲ့ရှင်သောချမ်းသာသူအစဉ်လိုက်ခြင်းအဲ့တော့ကိလေသာကာမဆိုတာကကိုယ်မှာရှိတာနော်ကိလေသာကာမဆိုတာဘယ်သူမှာရှိလဲကိုယ်အတွင်းမှာရှိတာလောဘတွေဒေါသတွေမောဟတွေအဲ့ဒါကိလေသာကာမအပြင်ဘက်မှာပိုင်ထားတဲ့သရှိသမဲ့အခုနကပြောခဲ့ပြီးတဲ့အရာဝတ္ထုအလုံးသည်ကာမဂုဏ်ဝတ္ထုပစ္စည်းအဲ့ဒီကာမဂုဏ်ဝတ္ထုပစ္စည်းကကိုယ်ပိုင်ထားတာ ကိုပိုင်ထားတော့ကို့မှာရှိပြီးတော့နေတဲ့ခါကျတော့ကိုကြိုက်ရာကလေးနဲ့နော် enjoy လုပ်ပြီးခံစားနေတာအဲ့ဒါကိုကာမတုခံလေးကနိယောကကောင်းပြီအဲ့ဒါလေးကနော်တခါခံစားပြီးပြီကျင်းရရောလားထမင်းတခါစားပြီးပြီးပြီနောက်တနေ့ကျရင်စားစရာမလိုတော့ဘူးဒီလိုလားဟုတ်မလဲနောက်တနေ့ကျရင်နောက်ဟင်းတစ်မျိုးရှာစားမနေ့ကစားပြီးသားတော်ပြီဒါကြီးမစားနေတော့မနေ့ကစားပြီးပြီ ကဟင်းပြောင်းရပြန်ဟုတ်တယ်မို့လားဒီတိုင်းပဲတချို့ဆိုလူတွေဆိုအခုချိန်ပိုဆိုးတယ်လျှော်စေးတွေနေပြီးအဝတ်ကတော့အသက်ကြီးဟမ်ဒီဇိုင်းကရိုးပြီးနောက်ထပ်တစ်ခါသွားဝယ်ကြရင်ရောဟောင်းလို့ပြက်တာလားအသက်လိုချင်လို့ပြက်တာလားအဲ့ဒါစဉ်းစားကြည့်လေဆိုတဲ့အခါကျတော့ဒီလောဘအစာကျွေးတယ်ဝရတယ်လို့ရှိရလားမရှိဘူးအဲ့တော့သူ့ကိုဒီဟာလေးသူကျင်တတ်အောင်လိုက်လိုက်ပြီးလှုပ်ပေးနေရတာ လက်ပွေးနေတော့ဟိုအခုလောလောဆယ်သူနဲ့တဲ့သွားတယ်လောဘနဲ့တဲ့သွားတယ်လောဘလေးခံစားလိုက်တယ်ကာမဒုက္ခအဲ့အလိုကိုကြိုက်တော့ကတ်သွားတယ်အန်လိကဘာမဖြစ်သေးဘူးနောက်တစ်နေ့ကျရဖို့လိုသေးတယ်ထအားထုတ်အောင်အနုယောဂအဲ့ဒါပဲဆိုတော့မရှိသေးရင်ရှိအောင်ရှာရလာတော့ enjoy လုပ် enjoy လုပ်လို့ကုံကုံသွားမှာဆိုတော့တခါပြန်ပြန်ပြီးတော့ထပ်ရှာထပ်ရှာထပ်ဖြည့်ထပ်ဖြည့် မိဖို့တဲ့မိသေးမတော့အောင်ထင်းချောင်းထဲ့တယ်လို့မျိုးလှုပ်ပေးနေရတာဒါမှနေသာထိုင်သာရှိတာအဲ့ဒီတော့ရှိနေတဲ့ကာမဂုဏ်ဝတ္ထုပစ္စည်းကိုကိုယ့်ရဲ့အတွင်းကခံစားတာကတဏှာပဲဆိုကြပါစို့နော်လွယ်လွယ်ပြောကြစို့ဘာနဲ့လဲတဏှာတဏှာကိလေသာနဲ့အပြင်ဘက်မှာပိုင်ဆိုင်ထားတဲ့သေရှိသစ်မဲ့အကုန်လုံးကိုမျက်စိနဲ့ခံစားတယ်နားလေးနဲ့တာတာရရအတန်ခံစားတယ်နှာခေါင်းလေးနဲ့မူးမွေးကြံကြံအနံ့ခံစားတယ် ရှာကလေးနဲ့ရတာဆုံးခံစားမယ်နုညံချောမွတ်တဲ့အဝတ်အထည်အရသာစသည်ဖြင့်ထိတွေ့မယ်အဲ့ဒါခံစားတာအနုယောဂခံစားလိုက်ပြီဆိုတော့လဲစွဲပြန်ပြီလေအဲ့ဒါမျိုးဒါကြောင့်မလို့အဲ့ဒါကြီးကိုဘယ်တော့မှပြည့်တယ်မရှိဘဲနဲ့အဲ့ဒါစစ်တိုက်စစ်တိုက်သွားနေအဲ့ဒါကာမတုခံလေးကနုယောဂခေါ်တယ်ဒါကြောင့်သူကတော့ကိလေသာကာမနဲ့ရှင်သောချမ်းသာဒါကအဲ့ချမ်းသာဒီကိလေသာ ရှိလို့ချမ်းသာတာကိလေသာတာမရှိရင်ဘာမှမချမ်းသာတော့ လွယ်လွယ်လေးတစ်ခုပြောမယ်ခမရတို့အကြိုက်ဆုံးသောအစာနော်ဒါကိုဒါကြွရင်ဘလို့ကြွကြွသူကြိုက်တယ်စားတယ်ကံကောင်းပြီခမရတို့106 109လောက်အပူကြီးဒီဂရီတက်ပြီးတော့ဖျားလိုက်ပါပြီတဲ့နော်အဲ့ဒီအချိန်မှာကျုပ်ကအဲ့ဒီအစာလာယူကျွေးမယ်စားမလားဘာဖြစ်လို့မစားလဲဟာခမရတို့စောစောမကြိုက်တယ်ဆိုဘာမရှိလို့မစား ဖြားတဲ့အခါကျတော့ဒီမှာရှိနေတဲ့ဓာတ်တွေကစားကျင်တဲ့ဓာတ်တွေဒီ taste ကိုခံမဲ့ဒီမှာဘာခေါ်လဲရှာကဇေဝပသာရတွေအကုန်လုံးပျက်စီးနေတာပျက်စီးနေတော့ဇေဝပသာရအပေါ်မှာအမိပြုဒီပသာရလေးဒီ tongue sensitivity လေးတွေကမကောင်းတဲ့အခါကျတော့အပြင်ဘက်ကလာတဲ့အရာတော့ခံလို့မရဘူးယူနေဘူးတောက်လို့ကျွန်းသွားသလိုဖြစ်တော့ခံစားခြင်းစိတ်မရှိတော့ကောင်းတော့ငါခံစားရတယ်ဒါပေမဲ့ နေမကောင်းတဲ့ခါရှာကျွန်းတဲ့ခါကျအရသာမသိဘူးဒါတော့ဘာကြောင့်ကောင်းတယ်လဲဆိုတော့ဟေးနေကောင်းနေတော့ကတော့ဟုတ်တာပေါ့သူရှာလေးကောင်းနေတော့ဒါတော့ကောင်းပြီနေကောင်းနေတဲ့အချိန်စားကျင်တာဒီပုထုဇဉ်ဘဝနဲ့တူတယ်ပဲထားလိုက်ပြောကြပါစို့ကိလေသာရှိတဲ့အချိန်အဲ့ဒီကိလေသာမရှိတော့ဘူးဆိုတော့ကကြတော့ဖြားနေတဲ့အချိန်ကြီးနဲ့တူသွားပြီသွားပြီးရင်စားဖို့နေတဲ့ဒါအနတ်တောင်းမခံနိုင်ဘူးအဲ့ဒါပုတ်ထုတ်တော့မှာအန်တောင်းအန်ကျင်သေးတယ်ဟုတ်လားအဲ့လိုပဲပုထုဇဉ်တွေအတွက်ကောင်းတယ်ဆိုတဲ့အရာတွေဟာအရိယာတို့တွေအတွက်ကအန်စရာဖြစ်နေတယ် အဲဖြားနေတဲ့အချိန်လေးပဲနှိုင်းရှင်ကြည့်လိုက်ကိုယ့်ဘာသာကိုနည်းနည်းလေးဥပမာပေးကြည့်လိုက်အဲ့ဒါနဲ့နော်ဩဒီလိုပဲနေမှာပဲကိုအရိယာမမဖြစ်တော့ဖြားတဲ့လူပဲလုံးမရမှာဟုတ်လားဟလာဖြားတော့လူတိုင်းဖြားဘူးတယ်လူတိုင်းအရိယာမဖြစ်ဘူးပဲလူတိုင်းဖြားဘူးတယ်နော်အဲ့ဒီတိုင်းပဲပုထုဇဉ်နဲ့ကောင်းတယ်ဆိုတာဒီကိလေသာရှိလို့ကောင်းတာအဲ့ဒီကိလေသာတွေကအားနည်းလာသည်နဲ့များအဲ့ဒီပုံမှာ enjoy လုပ်တာတွေနည်းသွားရောဒါကြောင့်ကိလေသာကာမနဲ့ရှင်သောချမ်းသာဆိုတာ ကိလေသာရှိလို့ချမ်းသာတယ်လို့ပြောတာအဲ့ဒါတွေကကိလေသာတော့မရှိမကောင်းတော့ဘူးမချမ်းသာလို့ပြောတာကိလေသာကာမနဲ့ရှင်နဲ့ချမ်းသာတဲ့အဲ့ဒါကြောင့်အဲ့ဒါလေးကိုဒီဇိုင်းမှမှလိုက်တာကိုကာမတုခံလိကနုယောဂလို့ခေါ်တယ်နံပါတ်1ကာမဂုဏ်ချမ်းသာနဲ့ကန့်ညီသည်ဖြစ်၍ဖမှန်ထက်ထအားထုတ်ခြင်းကာမဂုဏ်ချမ်းသာဆိုတာကတော့အခုနကအပြင်ဘက်မှာရှိနေတဲ့သက်ရှိသက်မဲ့တွေအပေါ်မှာရအောင်အဖမှန်ထက်ထ enjoy လုပ်လို့ရအောင် အားထုတ်မှုကိုကာမတုခံလိကနုယောဂဒါဒုတိယအဓိပ္ပာယ်နံပါတ်3 ကာမဂုဏ်ချမ်းသာ၌မှီဝဲခြင်းနဲ့အားထုတ်ခြင်းဒါကာမဂုဏ်ချမ်းသာနဲ့တက်ရိုက်ဆိုင်တယ်နော်ကာမချမ်းသာနဲ့တက်ရိုက်ဘိုးတောင်ဆိုင်သေးတယ်သူကတော့ဒါပေမဲ့သူကတော့နယ်ခြင်းတယ်ကာမဂုဏ်ဆိုလို့ရှိရင်တော့ဒီနေရာမှာကကာမဂုဏဆိုတဲ့စကားလုံးလေးကိုပြောမှနည်းနည်းပုံပြည့်စုံမယ်ကာမဆိုတာလိုချင်စရာကောင်းတာဂုဏဆိုတာကအနှောင်အဖွဲ့နော်စားလိုက်မိပြီတွေးလိုက်မိပြီနမ်းလိုက်မိပြီရှူလိုက်မိပြီဆိုရင် အဲ့ဒါကိုကြိုက်သွားတာကြိုက်တဲ့အခါကျတော့အဲ့ဒီကြိုက်တာကလေးကိုမရရအောင်ကိုကအချီခံလဲရတာဒါကြောင့်မလို့မျက်စိနဲ့မြင်မြင်တဲ့အခါကျတော့သဘောကျသဘောကျတော့ပို့ပြီးတော့မရရအောင်လိုချင်ဥပါဒမဖြစ်ဘူးလားမဖြစ်ဖြစ်တဲ့အခါကျတော့အဲ့ဒီကိုမြင်လိုက်တဲ့အရာကလေးဒီကိုကိုကျိုးနဲ့ခြီတာနဲ့တူမသွားဘူးလားခြီလိုက်ပြီဒါကိုမရရမှဖြစ်တော့မယ်နောက်ဆုံးကြတော့တေခြင်းသေးပြီစီသူ့ကိုမရရင်တော့မဖြစ်တော့ဘူး အဲ့ဒါပဲနော်အနောင်ဖွဲ့ဆိုတာအဲ့ဒါပြောတာအဲ့ဒီအပြင်ဘက်ကမြင်လိုက်တဲ့ကြားလိုက်တဲ့အာယုံကကိုယ့်ကိုခြီလိုက်တာခြီလိုက်တော့ကိုက နွားလိုပဲအဲ့ဒီတိုင်မှာခြီခံလဲရတာဒါကြောင့်ကာမဆိုတာလိုချင်စရာကောင်းတာမြင်လိုက်ကြားလိုက် စားလိုက်မိပြီဆိုတော့ကြိုက်တော့အဲ့ဒီအာယုံကနေနှုတ်ထွက်လို့မရတော့နှုတ်ထွက်လို့မရတော့အဲ့ဒီအာယုံနဲ့ကိုယ်နဲ့အချီခံလဲရလို့ဖြစ်နေတာဆိုတော့ပြောမယ်ဆိုလို့ရှိရင်တော့ကာမဂုဏ်ဆိုတာက လိုချင်စရာကောင်းတဲ့ယူပါယုံတတ္တံကန္တံရတ္တံဖုဒ္ဓဘာယောအဲ့ဒီအာယုံ၅ပါးမှာနော်တတ်မဲ့တွေ့တာချီနှောင်ပြီးဖြစ်နေတာအဲ့ဒါကာမဂုဏ်တဲ့ဒါတော့အဲ့ဒီတွေ့လိုက်ပြီဆိုရင် အပြင်ဘက်ကအာယုံ၅ပါးဒီတွေ့လိုက်ပြီဆိုရင်ဆွဲလန်းမိလို့တွေ့တာမိလို့အဲ့ဒါကိုကာမဂုဏ်ဝိတ္ထုလို့ခေါ်တယ်အဲ့ဒီကာမဂုဏ်ဝိတ္ထုကသူကြီးပဲနေတော့ပြဿနာမရှိဘူးကိုယ်မှာကိလေသာရှိမှပြဿနာရှိတာနော်ဒါကြောင့်ကိလေသာရှိတဲ့ပုဂ္ဂိုလ်များဆိုရင်တော့ အာယုံတွေ့ရင်ကိလေသာဖြစ်တယ်ကိလေသာမရှိတဲ့ပုဂ္ဂိုလ်ကအာယုံတွေ့လည်းပဲကိလေသာမဖြစ်ဘူးဒါကြောင့်ဒီနေရာမှာကာမဂုဏ်ချမ်းသာကိုမြှဝဲခြင်းနဲ့အထုတ်ခြင်းနံပါတ်၄ကိလေသာကာမနဲ့ရှင်သောချမ်းသာကိုနှစ်သက်ခြင်းတောင်းတခြင်းဒါတော့အလုံးကိုအတိပ္ပယ်ကိုပေါ့နော် ပြည့်စုံအောင်လို့အဲနံပါတ်1နဲ့3လေးမိမိတို့လွယ်တဲ့အနဲ့မှတ်ပေါ့နော်ဒါတော့ကာမတုခာလိကနိယောဂဆိုတာကလိုချင်တတ်မစ်စရာကောင်းတဲ့ ကာမဂုဏ်ဝတ္ထုပစ္စည်းတွေကိုခံစားတယ်ဒါလေးကိုရှိနေတဲ့အတွက်ဒါလေးကိုခံစားတာဒုက္ခခံစားလိုက်မိပြီဆိုတော့ဆွဲသွားတာကအန်လိကဟမ်အဲ့ဒီခံစားမှုဇက်တက်ဇက်တက်ဇက်တက်ဒါလေးကိုဒီခံစားမှုသူ enjoy ဖြစ်နေတာလေးကိုအဖမှန်ထက်ထက်ဇက်တက်ဖြစ်အောင်အားထုတ်တာဆေးကြက်ဆေးလိတ်ကြက်တဲ့လူဆေးလိတ်မတုံမရှင်းတောက်နေတာမျိုးအရက်ကြက်တဲ့လူနော်ပလင်းကိုရေပါကျင်းတောက် ရေပါကျင်းပြီးတောက်တာမျိုးပလင်းနဲ့မှောက်တောက်တာမျိုးရေပါကျင်းတောက်တဲ့အမျိုးမဆုံးမချင်းတောက်နေတာဒါတော့ဒီမူးတဲ့အရာတည်းလို့သူခန္ဓာဆေးလက်တောက်တယ်လေဆေးလက်အငွေလေးကိုခံနေတာပဲအဲ့ဒါမျိုးအဲ့ဒီဟာလေးကအနုယောဂကဒဗလင်းကုန်ပြီနောက်ထပ်ပြန်အောင်အဲ့ဒါအနုယောဂမရှိသေးဘူးပတ်စံချီဝဲအိမ်ပေါင်ဝဲကားပွဲဆေးဆွဲတဲ့ပုံကိုယ်တွေဒါတော့မရှိလို့မဖြစ်တော့ဘူးမရှိလို့မဖြစ်တော့အဲ့ဒါလေးကိုထက်ထက်အားထုတ်တာဒါလေးရအောင်အဲ့ဒါကာမတုခံလေးကနုယောဂလို့ခေါ်တယ် ကောင်းပြီဒါတော့အဲ့ဒီကာမဂုဏ်ဝတ္ထုတွေမှာခံစားရတဲ့ကာမတုခာလိကနိယောဂသည်အယုတ်တရားအစွန်းတရားနော်မှားမစ္စည်းမပฏิပဒါလမ်းစဉ်ကနေဆန့်ကျင်နေတဲ့လမ်းမတစ်ခုလို့ပထမဆုံးမြတ်စွာဘုရားကအကြောင်းပြတာကဟီနောတဲ့ပြိဿဗါရက်လေဟီနောတဲ့ကဲဟီနောဆိုတာကဟီနဆိုတာယုတ်နေတာယုတ်တာသို့မဟုတ်နေတာ နှစ်ခုလုံးပေါင်းလိုက်ရင်ယုတ်နိုင်တာဒါကြောင့်ဦးဇင်းတို့ဒီမာယာနာကနေဦးဇင်းတို့ထေရဝါဒခေါ်တာဟိနယာနာလို့ရှင်းတော့ခေါ်တယ်ဟိနယာနာသူတို့ကဟိနဆိုတာယုတ်တာလည်းဟုတ်တယ်နှိမ့်တာလည်းဟုတ်တယ်သေးတာလည်းဟုတ်တယ်ဟိနဆိုတဲ့စကားလုံးဒါတော့သူတို့ကတော့မဟာဆိုတော့ကြီးတယ်ပေါ့ယာနာ တို့ကလူတိုင်းဖျားဖြစ်ရမယ်ဆိုတော့ဖျားဖြစ်ရဝါဒဆိုတို့ကတင်မောအကြီးကြီးနဲ့လှေလေးနဲ့ကွာသလိုပဲဒါဖျားဖြစ်ရဝါဒကပိုကြီးကျယ်မြင့်မြတ်တယ်ဆိုတော့မာယာနာသုံးတယ်ဦးဇင်းတို့ထေရဝါဒပိတ်ကိုတော့အာတို့ကမင်းတို့ကကိုယ့်ဘာသာကိုလွတ်မြောက်ရေးလောက်ပဲလမ်းစဉ်လိုက်နေတာပဲမင်းတို့တကိုးရေးတကားဆန်မင်းတို့သိ selfish ဖြစ်တယ်မင်းတို့ကနိုင်တယ်မင်းတို့ရွေချက်ကဆိုတော့ဟိတယာနာလို့သုံးတာဒါပေမဲ့ဦးဇင်းတော်မဟုတ်ဘူးထေမထေအစင်အဆက်ကလာတဲ့လမ်းစဉ်ကိုလိုက်လို့ထေရဝါဒဒါကြောင့်မလို့အဲ့ဒါ ကျွန်တော်ဒီဆရာတို့တိလန်နန်ဟိုးကတိတိလင်္ကာနိုင်ငံမှာဟောတော့ကဒီ War Fellowship လာဘာလားမသိအဲ့မှာ conference တစ်ခုရှိတော့ကတို့ထေရဝါဒပုံကိုယ်တွေကဟိနယာနမဟုတ်ဘူးနာမည်မဟုတ်ဘူးတို့ကထေရဝါဒအနေနဲ့ခံယူထားတာဒါတော့ဟောဘက်ကနေပြောတယ်ဆိုတာတချို့ကမသိလို့ပြောတာလည်းရှိတယ်လို့နှိမ်ခြင်းလို့ပြောတာလည်းရှိတယ်ဒါကြောင့်ဒီနေ့ခေတ်မှာတကိုင်းကတကိုင်းကိုနှိမ်ပြီးတော့သုံးတယ်ဆိုတာဒီနေ့ခေတ်မှာမရှိတော့ဘူး တကယ်လို့သုံးခဲ့မယ်ဆိုရင်လည်းသုံးတဲ့ပုံကိုယ်တွေဟာဒါလူကြီးလူကောင်းမဆန်ဘူးနော်ဘသူကဘသူထက်မှမြတ်တယ်ဆိုတာမသုံးမဲနဲ့ဒါဒီနေ့ခေတ်က everything ပါလဲ equal ပဲဒါတော့ဒန်းတူရည်သူထားဆက်ဆံမယ်ဆိုတော့ဦးဇင်းတို့ဒီဆရာတို့ဒီလည်းနာဟိုးပြီးခဲ့တဲ့59ခုနှစ်တုန်းကထင်တယ်တိရိလင်္ကာနိုင်ငံမှာဒီဘုရားဘာသာ conference တစ်ခုရှိလို့အဲ့ဒီတုန်းကစပြီးတော့သူကန့်ကွက်ဖူးတယ်အဲ့ဒီတုန်းကနော်ဒါကြောင့်ဟိနဆိုတာကဘာကြောင့်လဲဆိုရင်အတိဘယ်က သေးတာလည်းရတယ်ငယ်တာလည်းရတယ်နှိမ့်တာလည်းရတယ်ရုပ်တာလည်းရတယ်ဒါကြောင့်အဲ့ဒီအဓိပ္ပာယ်တွေဆိုတခုမှမကောင်းတဲ့အတွက်အသုံးမခံဘူးနော်အခုဒီကျင့်စဉ်ဟာနှိမ့်တယ်ရုပ်တယ်ဒါကြောင့်မလို့ဟိနနဲ့သုံးထားတယ်ဒါတော့ဘယ်လိုလဲဆိုလို့ရှိရင်ကာမဂုဏ်ချမ်းသာကိုခုနကပြောတဲ့လောကနိဗ္ဗာန်တော့ရိုးရိုးမဟုတ်ဘူးဒါကသူတို့ကစီးလွတ်ဝါလွတ်နော်ဘောင်လွတ်ကျိုးလွတ်အဲ့ဒီလိုမျိုးကို unlimited limit အတိုင်းအတာမရှိဘဲနဲ့ မိမိတို့မှာပိုင်ဆိုင်ထားတဲ့ကာမဂုဏ်ဝတ္ထုပစ္စည်းတွေကိုခံစားတာပြီးတော့ဒါကိုဒိဋ္ဌဓမ္မနိဗ္ဗာန်ပဲဆိုပြီးတော့ပြောလိုက်တာနော်ဆေးကြိုက်တယ်လို့ဆေးပေးလိုက်ဆေးလက်ကလေးနဲ့နဲ့မင်းကျင်းနေပြီလားကျင်းနေပြီအေးအဲ့ဒါမင်းနိဗ္ဗာန်ပဲနော်အရေးကြိုက်တယ်လို့အရေးပေးမူပြီးတော့သူကလည်းသဘောတွေကြမင်းကျင်းနေပြီလားကျင်းနေပြီအေးကျင်းနေအဲ့ဒါမင်းအတွက်နိဗ္ဗာန်ပဲနော်အဲ့ဒီလိုမျိုးကြက်ရကြက်ရနဲ့မိမိတို့တခါ enjoy လုပ်နေတာမိမိဘာနဲ့ ကာမဂုဏ်ဝတ္ထုပစ္စည်းတွေထဲမှာအဲ့ဒီအကျင့်သည်တဲ့နော်မိမိမှာရှိသမျှကာမဂုဏ်ဝတ္ထုကို လိုက်စားနေတဲ့ပုံကိုယ်တွေဟာဘာဖြစ်တယ်လဲဆိုလို့ရှိရင်သူတို့တတ်မြင်ဒီပစ္စည်းတွေကာမဂုဏ်ဝတ္ထုပစ္စည်းတွေပေါ်မှာသူတို့ကဒါရှိမှဖြစ်တော့မယ်ရှိမှဖြစ်မယ်ဆိုရင်သူတို့ရှိတာတွေကိုဘာဖြစ်လာလဲစွဲပြီဘာဖြစ်ပြီလဲတဏှာစဖြစ်ပြီတဲ့ဒါတော့မိမိရဲ့ဓာတ်ကိုရှိမှဖြစ်တော့မယ် တဏှာဖြစ်ပြီးပြီးတော့မိမိကသူများတဲ့အကိုင်းယာဓုကိုကြိုက်တဲ့ပုဂ္ဂိုလ်ကယာဓုကိုလိုက်တယ်ဆိုပါတော့ယာဓုကြီးမြင်သွားပြီကိုကြိုက်တဲ့နေရာရောက်ပြီဆိုလို့ရှိရင်ကိုအောက်ကလူကိုဒီတိုင်းလေးကြည့်မှလားဘာနဲ့ဘာမျက်လုံးနဲ့ကြည့်မှလဲမာနမျက်လုံးနဲ့ကြည့်မှလက်မထောင်ကြည့်မှဆိုတော့ကာမဂုဏ်စည်းစိမ်ဆိုတဲ့ဟာကနော်မိမိမှာပိုင်ဆိုင်ပြီဆိုလို့ရှိရင်ဟာသူများကားစုပ်ကလေးနဲ့သွားနေကြရင်ကိုကတခါတည်းကားကောင်းဆိုင်နဲ့သွားတယ်ဆိုလို့ရှိရင်ဟမ် ဒါယူရုပ်မဟုတ်ဘူးခါကြွားကြွားလေးသွားတာနော်အဲ့တော့ကာမဂုဏ်ဥဒ္ဒပစ္စည်းတွေကိုရှိလာတဲ့အခါမှာသုံးဆွဲရင်မိမိကသုံးဆွဲရုံနဲ့မဟုတ်ဘူးဘေးကိုလည်းပဲမာနကလေးနဲ့ကြွားသေးတယ်ပြီးတော့ကိုလိုဒန်းတူနော်စောစောတုန်းကမရှိတုန်းကတော့ကြွားတယ်ဒန်းတူတယောက်တက်လာပြီဆိုရင်အကြံတူရဲ့ရန်သူကလည်းဖြစ်ပြန်ရော့မနာလိုမှုကလည်းဖြစ်လာတယ် तू ကတယောက်တည်းကြွားနေတာတယောက်တည်းခေါင်းထောင်နေတာလေ သူနဲ့ level တူတွေဖြစ်လာပြီဆိုသူအဲ့ဒါမနာလို့တော့ဘူးအဲကိုဟာလေးတွေကိုလည်းသူများတည်သွားမှာဆိုတော့လျှော့ဝက်တယ်ဆိုတော့ထားပါတော့ကာမဂုဏ်ထုတို့သုံးတဲ့အခါမှာနောက်ွယ်မှာ လောဘဖြစ်မယ်မာနဖြစ်မယ်အိတ်သာဖြစ်မယ်မစ္စရိယဖြစ်မယ်ဟာဒါကိုခံစားတာကဟာဒါလေးရှိလို့တို့ရဲ့ soul လေးနဲ့ခံစားတယ်ဆိုတာဒိဋ္ဌိဖြစ်မယ်ဒီအကျင့်ကိုကျင့်ပြီးလို့ရှိရင်ဘလို့ဖြစ်အောင်မယ်ဆိုလို့ရှိရင်တခါတိလပ္ပတပရမတ္တဆိုတဲ့အကျင့်မှားတွေရအောင်မယ်အများကြီးပဲအများကြီးပဲအဲ့တော့ဒီ ဒီကာမဂုဏ်ဝတ္ထုတွေကိုသုံးဆွဲပြီးတာရဲ့နောက်ွယ်မှာကိလေသာတွေဒီတခုပြီးတခုတခုပြီးတခုတခါတဲ့ပွားပွားပွားပွားပြီးတော့ဇာတို့နဲ့ပွားတာအဲ့လိုပွားတဲ့အတွက်ကြောင့်မလို့မိမိရဲ့ဒီအကုသိုလ်သူများသာလျင်ပွားစေတတ်တဲ့ကျင့်စဉ်ဖြစ်လို့ဒါနှိမ်သောရုပ်သောမကောင်းသောကျင့်စဉ်တဲ့အဲ့ဒါကြောင့်ဟိနလို့သုံးတာဒါတော့စဉ်းစားကြည့်လေလွယ်လွယ်ကလေးပဲနော်ဦးဇင်းတို့ဒီဟိနလို့ သုံးတယ်ဆိုတဲ့အခါမှာလောကမှာလူတွေကပစ္စည်းဥစ္စာတွေပိုင်ဆိုင်လာပြီးယာဓုတွေကြီးလာပြီးချမ်းသာလာပြီး သူများတွေသားပြီးဆိုရင်များသောအားဖြင့်က အများကောင်းကျိုးလောက်တာထက်ပိုင်ထားတဲ့ယာဓုဖြင့်တော်လကောင်းအာနာဖြင့်တော်လကောင်းစီစဉ်ဖြင့်တော်လကောင်းအခြားအားနည်းသောပုဂ္ဂိုလ်တွေပုံမှာ advantage အများကြီးယူတယ်လူတွေအားနည်းချက်ကိုကြည့်သူတို့ရဲ့ disadvantage ကိုသိတဲ့အတွက်ကြောင့်ဒီလူတွေဒီလိုလို့ရင်မသိဘူးလို့ထင်ပြီးရင် အဲ့ဒီအားနည်းချက်ကိုကင်ပြီးဒီ weak point ကိုကင်ပြီးတော့ရေရှည်နဲ့သူတို့ကအခွင့်အရေးအများကြီးယူတယ်အထူးသဖြင့်ဒီနိုင်ငံဟုတ်တယ်လေအရင်ရှင်ဒါတော့သူတို့မသိတာရဲ့နောက်ကွယ်တွေတော့အများကြီးပဲမသိစေစလုံးလို့သေးနိုင်သမျှသဲအောင်တခါတည်းရေးထားတာသေးသေးကလေးပဲမှန်ဘူးလို့နှစ်ထပ်လောက်ထပ်ကြည့်မှမြင်တယ်သူတို့ဘက်ကိုလာမရကြတော့အဲ့ဒါမျိုးပြီးတော့ခါကျတော့ customer တွေကိုမျက်စိလည်မရကြတော့စလုံးအကြီးကြီးတွေနဲ့ပြောတာတခါတည်း နော်အဲ့ဒါမျိုးတွေကြည့်ဆိုတဲ့အခါကျတော့လူတွေကိုအဲ့ဒါလိုလှဲ့တာဆိုတဲ့အခါကျတော့များသောရင်ဘာဖြစ်တယ်လဲဆိုရင်ဈေးရောက်တဲ့သူလိုပဲပေါ့နော်ကိုရှိကကျတော့နည်းနည်းပေးပြီးတော့သူများပတ်စံများများလိုချင်တာအချိန်ပြည့်အောင်မချိန်ပေးဘူးပစ္စည်းမှန်မှန်ကန်ကန်မပေးဘူးပြတော့ကအဆက်ပါကင်ထုတ်ထားတာကအတုကအဲ့ဒါကိုဟီနိုလို့မပြောရင်ဘာလို့ပြောမလဲဒါကောင်းတဲ့ကျင့်စဉ်လား လက်ခံကြည့်လေကိုကခံခံတဲ့ဘက်ကနေလေဟုတ်တယ်မဟုတ်လားဒါကြောင့်ကာမဂုဏ်ဝိတ္ထုရဲ့နောက်ွယ်တွေမှာသူတစ်ပါးတွေရှိကအဲ့ဒီလိုမျိုးအားနဲ့จิตကိုကြည့်ပြီးတော့ယူခြင်းနဲ့ကျင့်စဉ်နေတာဒီနေ့လည်းရှိတာပဲ။ကဲရှိတာပဲ။ဒါတော့ကိုကချမ်းသာလို့အေးနော်ငါပစ္စည်းကတော့ဒါတော့အတူကြီးကွာမင်းအတူကတော့ဒီစိနေယူသွားအစစ်ကတော့ဒီစိလို့ပြောရောင်းတာတော်တော်ရှားပါတယ်။မရှိဘူးမပြောတာမို့ရှားပါတယ်။ဒါကြောင့်မလို့လူအများစုကြီးကအဲ့ဒီလောက်ကိုလိုက်နေတာ နော်ဒါကာမဂုဏ်ဝိတ္ထုတွေရဲ့နောက်ွယ်မှာဘာတွေရှိသလဲဆိုရင်အဲဒီကိလေသာတွေတပြုံကြီးဖြစ်ပေါ်ဖို့ရှိတယ်တဲ့အဲဒါကြောင့်မလို့ဟီနောလို့ပြောတာပြီးတော့မှတစ်ခါနောက်ထပ်ကြံသေးတယ်ဟိုရနည်းနည်းခြုံပြောတာနော်မာဒုက္ခခန္ဓာတုဒ္ဒဆိုတာပြောမှဆိုရင်ဒုက္ခအပုံကြီးဟောဒီမိမိဘယင်တစ်ပါးအနေနဲ့ထားပါတော့ဟောဒီဘယင်တယောက်တစ်ပါးအနေနဲ့သူ့တိုင်းပြည်ကို တတ်နေရင်ချက်ကျင်တယ်ချက်ကျင်တယ်ဆိုလို့ရှိရင် သူများရှိက तू ကတစ်ဖက်ပြားရနှစ်ဖက်ရ तू ယူမှာပဲအဲ့ဒီခါကျတော့စေရင်နဲ့ဝယ်မလားစီးပွားရေးနဲ့ဝယ်မလားဒီပြင်ဘက်ကနေဝယ်မလားအကိုတိုင်းပြည်ကြတော့ကိုယ်ချန်ခတ်မယ်သူများတိုင်းပြည်ရရသမျှယူမယ်အဲ့တော့အချင်းချင်းနေတိုက်တယ်နော်အမြဟိုဘက်ကိုတခါတည်းရောက်အောင်ရောက်အောင်ရောက်တခါတည်းအဲ့လိုလှုပ်ပြီးတော့ယူတာယူတော့အချင်းချင်းနဲ့တိုက်တယ်တတ်တယ်ဖြတ်တယ်ဘာဖြစ်တယ်ညာဖြစ်တယ်ဆိုတာတွေက အဲ့ဒီမိမိရဲ့တိုင်းပြည်ဆိုတာလည်းကာမဂုဏ်စီးဆိုတာဒါချက်ထွင်ရဲ့အတွက်လောက်တာဟောဘက်ကလည်းငါ့ကိုဒီလိုလုပ်တယ်ဆိုတော့တိုက်ကြခိုက်ကြဘာအတွက်ဆက်တိုက်တယ်လဲမင်းကာမဂုဏ်ဝိတ္တိကြောင့်ဆက်တိုက်တာဆက်တိုက်တာတွေကိုမေးကြည့်လေဘာကြောင့်တိုက်တယ်လဲကာမဂုဏ်ဝိတ္တိကြောင့်တိုက်တာသူ့ဟာကိုလိုချင်လို့ကိုယ့်ဟာကိုမပေးချင်လို့မဆုံးရှုံးချင်လို့ဒါပဲဒီနှစ်ခုပဲရှိတယ်ဆက်တိုက်တာမှာဒီအကြောင်းတစ်ချက်ကလည်းဘာမှမရှိဘူး အလကားတက်တက်မဲ့ကလေးမင်းတို့ဘောကစေတနာရှိလွန်းလို့သွားကူတာပါကွာဆိုတာကကြားကောင်းပြောတာပါအဲ့ဒါရဲ့နောက်ွယ်မှာသွားကြည့်ပါနော်အဲ့ဒါရဲ့နောက်ွယ်မှာဘာတွေရှိသလဲသွားကြည့်ပါသူတို့အကျိုးအမြတ်မပါဘဲနဲ့သူတို့ရဲ့ပတ်စံသူတို့အသက်ကိုအကုန်ခံပြီးတော့မှသူများလူမျိုးချစ်ပြတယ်ဆိုတာမရှိပါဘူးဘုရားလောင်းကလွယ်ဟုတ်တော့မလားမရှိပါဘူးအဲ့ဒါကြောင့်မလို့ဒီဟာတွေကကာမဂုဏ်ဝတ္ထုတွေအတွက် နော်တိုးချဲ့တယ်ကာကွယ်တယ်ပြစ်ကြတယ်တတ်ကြတယ်အဲ့ဒါမျိုးအဲ့ဒါတော့ကိုယ့်ရဲ့နော်ကိုယ့်ရဲ့ချမ်းသာရေးအတွက်ကိုလိမ်မဲ့ညာမဲ့တိုက်မဲ့ခိုက်မဲ့ခိုးမဲ့အဲအမျိုးမျိုးပေါ့ဗျာဒါအဲလွယ်လွယ်နဲ့ရရမရရင်မတရားတဲ့နည်းနဲ့သုံးမယ်အဲ့ဒါမျိုးတွေအဲ့ဒီတော့အဲ့ဒါတွေကဘာလဲလို့မေးလို့ရှိရင်အဲ့ဒါတွေဖြစ်ရေးအတွက်ကာယတုဆက်ဝစီတုဆက်မနောတုဆက်တွေဖြစ်မယ်ဖြစ်တဲ့ခါကျတော့နောက်ွယ်ကိုပြန်သွားလိုက်ပါနော်ရှင်းရှင်းလေးပဲကာမဂုဏ်ဝိထုကြောင့်ဒါတွေလောက်တာ ကာယတုစရိုက်ဝစီတုစရိုက်မနောတုစရိုက်လိန်တယ်ညာတယ်ခိုးတယ်ဝက်တယ်နော်အာဖောက်တယ်ထွန်းတယ်ပြစ်တယ်ခတ်တယ်တတ်တယ်သူများသားသမီးစော်ကားတယ်ကာမဂုဏ်ဝိထုဆိုတဲ့သို့မဟုတ်လောဘဆိုတဲ့တဏှာကိလေသာတဲ့ဘာဟိုဘက်မှာအရှိသေးလဲဘာအကြောင်းရှိသေးလဲခိုင်းဆိုတော့လူတွေဟာ ကာမဂုဏ်အတွက်စစ်တိုက်နေကြတာကာမဂုဏ်အတွက်စီးပွားနယ်ချဲ့နေကြတာကာမဂုဏ်အတွက် ဟိုးကြဝက်ကြတိုက်ကြခိုက်ကြတတ်ကြနေကြတာဒါကြောင့်အဲ့ဒါရဲ့နောက်ွယ်မှာအဲ့ဒီလိုမျိုးတွေမကောင်းကျိုးတွေသာလျင်ဇက်တက်ဖြစ်ပြီးတော့ဒီတန်တရားဆုံးတယ်မရှိဘူးမရှိတဲ့အတွက်ကာမတုခလိကနိယောဂဆိုတာဟီနာတဲ့ယုံနိုင်တဲ့ကျင့်စဉ်ကြီးတဲ့အများကြီးရှိတယ်ပေါ့နော်ဒါကတော့ပြောမယ်ဆိုရင်ကောင်းပြီနောက်နောက်တစ်ခုနောက်တစ်ခုကဘာလဲဆိုရင်တနည်းကာမချမ်းသာကိုအောက်တန်းကြသောတိလိစ္ဆာများ ပြိတ္တာကလေးများပင်ခံစားတတ်ကြ၏ထို့သောယုံနှင့်အောက်တန်းကြသောတိလိ္ဆာလေးများပင်ခံစားတတ်၏အစင်ခံစားတတ်၏အစင်တမ်းမမြင့်ပေတဲ့ထို့ကြောင့်တန်တရားကထွက်လန်းထွက်လှမ်းနိုင်ဖို့ယတိယဟန်ပြုလာကြသော ပပ္ပစိတများမလိုက်စားတဲ့နိဗ္ဗာန်ရောက်ကြောင်းအကျင့်နဲ့ကာမတုခအကျင့်သည်တခြားစီတာဖြစ်၏ကောင်းပြီလူတွေကလူတွေမှာရှိနေတဲ့ကာမဂုဏ်ချမ်းသာကိုလူတွေရဲ့အတိုင်းအတာနဲ့ဒါ အမြင့်ဆုံးပဲကိုကအကောင်းဆုံးလို့ပဲမှတ်တာကိုရဲ့ကာမဂုဏ်ဝတ္ထုအာယုန်တွေကိုခံစားတာ။အဲ့ဒီတော့ဒါကလူမျက်လုံးလူဘက်ကနေကြည်ပြောတာ။ထော်တော့တိလိษံတွေဘက်ကနေကြည်ပြီးတော့ပြောမယ်ဆိုရင်လဲသူတို့ဘဝမှာကသူတို့လက်တထေးကြီးတွေလိုပဲ။နော်။ဥပမာအဖြစ်ပြောမယ်ဆိုလို့ရှိရင်ငရုတ်သီးအပုံကြီးထဲမှာထိတ်ဆုံးမှာတက်ထိုင်နေတဲ့ငရုတ်သီးဘိုးဟာငရုတ်သီးများလေသူ့အတွက်ကချမ်းသာလေ။ ဟာမင်းကွာငရုတ်သီးပုံကြီးတဲ့နေရတာမင်းပူပါရကွာလာမနေနဲ့ဆိုလည်းကြိုက်ပါမလားဟာကျုပ်ကျုပ်စည်းစိမ်နေခမရဖြစ်စည်းတယ်ဆိုတော့ကျုပ်ကျုပ်ပိုင်ထားတဲ့ပစ္စည်းတွေခမရဆွဲထုတ်သွားတယ်လို့ပြောမှာဒါငရုတ်သီးရဲ့သူ့တို့စည်းစိမ်ပဲဒီတိုင်းမှာအိမ်သားတွေကလောက်ကောသူ့တို့ကအဲ့ဒီဟာတွေဘာတွေလဲစည်းစိမ်တွေပဲကျုပ်တို့ကတော့ဒါမစင်လို့မြင်တာသူ့တို့ကအဲ့ဒါနော်ရလေကောင်းလေညာလေကောင်းလေပဲ ဆိုလို့ရှိရင်သူတို့နေတဲ့ဘဝလေးမှာသူတို့ဟာနေသူတို့ဟာသူတို့ကာမဂုဏ်စည်းစိမ်လေးတွေရှိတယ်ဆိုတဲ့အခါကျတော့ကာမဂုဏ်စည်းစိမ်ကိုခံစားတာကလူကလူအမြင်လူဘဝအနေနဲ့ခံစားတယ်တလိ္ဆန်တွေကတလိ္ဆန်အမြင်တလိ္ဆန်ဘဝအနေနဲ့ခံစားတယ်ကဲဘဝသာကွဲပေမဲ့ခံစားတဲ့တဏှာချင်းကဘာထုလဲတူတူပဲဒါဆိုရင်တလိ္ဆန်လည်းခံစားတယ်လူလည်းခံစားတယ်ဆိုရင်ဒီအကျင့်ဒီအစစ်မြင့်ရလားဒီအကျင့်တလိ္ဆန်တော့လုံနိုင်တယ်လို့ပြောတာကဲဒီကျင့်စဉ်မျိုးကလူဖြစ်မှာမဟုတ်ဘူး တလိษံလောက်တလိษံဆိုရင်တောင်လုံနိုင်တယ်ဒါကြောင့်မလို့ဘာမှအသိဉာဏ်မရှိဘူးလို့ကိုကပြောထားတဲ့တလိษံပိုးမွှားကလေးတွေကစကာမတုကံလိကကိုခံစားတတ်တယ်ဒါကြောင့်ဒီကျင့်စဉ်ဟာဘာမှအစင်တတ်မမြင်ဘူးတဲ့ကာမဂုဏ်လိုက်စားတယ်ဆိုတာဟာလောကမှာအစင်တတ်မြင့်တဲ့ကျင့်စဉ်မဟုတ်ဘူးလို့ပြောတာနော်ဒါကြောင့်နှစ်ချက်ရှိတယ်ကာမဂုဏ်ကာမတုခံလိကအကျင့်သည် နောက်ွယ်မှာအာကုသိုလ်ကိုသာလျင်ပွားစေတဲ့အတွက်ဟိနယုံနိုင်တယ်နံပါတ်2အမတန်ယုံနိုင်တဲ့တိရစ္ဆာန်လေးတွေပိဋ္ဌာလေးတွေပိုးမွားလေးတွေကစလို့ခံစားတာဖြစ်တဲ့အတွက်အသိဉာဏ်မရှိတော့နော်လူမဟုတ်ဘူးအသိဉာဏ်မရှိတဲ့တိရစ္ဆာန်လေးတွေပိဋ္ဌာလေးတွေတောင်ခံစားတတ်တဲ့အတွက်ဒီကျင့်စဉ်ဒီဟိနောယုံနိုင်တယ်တဲ့ဒါကြောင့်မလို့ဒီကျင့်စဉ်မျိုးကိုတန်တရားကထုတ်ဖို့ပပစ္စည်းတလောက်လာကြတဲ့ပုဂ္ဂိုလ်မျိုးဒီမခံစားသင့်ဘူးအဲဒါကြောင့်မလို့နတ်သေးဝိတ္တဘောလို့ပြောတာ ရှင်းပြီလားအေးဒါပပစ္စည်းတာဆိုတဲ့သကလုံးနဲ့ကင်ပြောမှဟီနောကသဘောပေါက်မယ်နော်သို့မဟုတ်ဆိုရင်လူတွေအတွက်ကအခုနပြောသလိုပဲငရုတ်သီးပုံမော်ထိုင်သလိုအိမ်သားတွေကလောက်လို့ပဲညလေကောင်းနေပဲဟုတ်လားကိုကဒီဘဝနဲ့နေတာကိုဗျာကောင်းပြီနမအောက်ကဂံမောဆိုတာလည်းဖတ်ကြည့်ပါဦးဂံမော အဲဟောပြီအဲ့ဒီမှာတချို့ကဂငယ်ရေးချဂါနဲ့ဂါမောလို့လည်းရှိတယ်တချို့မူမှာတော့မနှလုံးဆက်ရေးချဂငယ်မှာရေးချမပါဘူးမနှလုံးဆက်ဂံမောလို့လည်းရှိတယ်နော်နှစ်ခုလုံးသုံးတာတွေ့ရတယ် ဂါမောဆိုတာဂါမဆိုတာရွာကိုပြောတာနော်ဂါမဆိုတာတော့ဦးဇင်းတို့တချို့ဗာပြောလဲဆိုရင်ရိုင်းဆိုင်တာကိုပြောတာဦးဇင်းတို့ဘုန်းကြီးစာပေတွေမှာတော့အလင်္ကာတွေဘာတွေမှာသုံးတဲ့ခါတွေမှာနော်ဒေါသအပြစ်ဒေါသတင့်တဲ့ခါရိုင်းဆိုင်တဲ့စကားလုံးကိုသုံးရင်ဂါမဒေါသတင့်တယ်ဆိုတာကြားဘူးလားမသိဘူးနော်ဒီစကားလုံးကမသုံးသင့်ဘူးရိုင်းဆိုင်တယ်လို့ထင်ရင်အဲ့ဒီစကားလုံးမျိုးကိုထက်သုံးခဲ့ရင်ဒီစာဒီကဗျာဒီဂါမဒေါသတင့်တယ် ဒီလိုပြောထားတာနော်ယဉ်ကျေးတဲ့နေရာယဉ်ကျေးတဲ့အတိုင်းအဝန်းမှာဒီလိုဒီလိုစကားလုံးမျိုးမသုံးသင့်ဘူးဒါတော့ရိုင်းဆိုင်တယ်ဆိုတာကိုဂမ္မကသုံးတယ်ဂငယ်ရေးချဂါနဲ့ဂါမောလို့သုံးရင်တော့ဒါရွာတို့မြို့တို့အတိတ်ပဲရှိတယ်နှစ်ခုလုံးမှန်ပါတယ်နော်ကောင်းပြီဒါဘာလဲဆိုရင်ဂါမောသို့မဟုတ်ဂံမောမြို့ရွာ၌နေသောသူတို့၏အချက်ပပ္ပစိတဆိုတာက လူတို့ရဲ့တန်ရုပ်စဉ်ကိုဖြတ်ပြီးတောတွေတောင်တွေထဲမှာဘဝလွတ်မြောက်ရေးတွေကျင့်တာကာမတုခံလိကဆိုတာမြို့တွေရွာတွေမှာနော်ကာမဂုဏ်ဝတ္ထုတွေပိုင်းတဲ့လူတွေကျင့်သုံးတဲ့အကျင့်နော်ဒါတော့ဘာလဲဆိုရင်တဲ့တဲ့ပြောမယ်ဆိုရင်လူတွေကျင့်သုံးတဲ့မြို့တွေရွာတွေမှာနေကြတဲ့လူတွေကဒါရှိမှတင့်တယ်တယ်ဒါရှိမှသူတို့ချမ်းသာတယ်လို့ထင်တဲ့အတွက်သူတို့ခံစားနေတာဒါတော့ကိုဝက်လာတာကကိုကပပ္ပိစိတလှုပ်လာတာက တန်တရားကထွက်ချင်လို့ထွက်ချင်လို့ဝက်လာပြီးတော့ကကြမှာဒါကိုခံစားနေမယ်ဆိုရင်ဝက်လာတဲ့ဘဝအနဲ့တော်ရီမောပပစီတာဆိုတဲ့စကလုံးနဲ့သူကျင့်နေတဲ့အကျင့်နဲ့ကြိုက်ပါမလားမကြိုက်ဘူးဒါလူတွေကျင့်တဲ့ဟာလူအလုံးမင်းအလုံးမဟုတ်ဘူးလို့ပြောတာဒီနေ့တန်တရားကထုတ်ဖို့ပပစီတာတွေအလုံးမဟုတ်ဘူးဒါကြောင့်မလို့ဒါကလူအကျင့်လို့ပြောတာနော်ဒီနေ့မှာဂါမောဆိုတာက မြို့တွေရွာတွေမှာနေတာမဟုတ်လားပပစီတာကတောထွက်လာတာပြောတာတောတွေတောင်တွေတို့တွေမဟုတ်လူမရှိတဲ့လူသူကင်းဝေးတဲ့နေရာလူတွေနဲ့ဝေးတဲ့နေရာကိုနေတာဒါတော့လူသူကင်းဝေးတဲ့နေရာဘဝလွတ်မြောက်ရေးအတွက်ကျင့်ဖို့လူသူကင်းဝေးတဲ့မြို့ရွာနဲ့ကင်းဝေးတဲ့နေရာမှာနေတဲ့ပပစီတာသည်မြို့ရွာမှာနေတဲ့လူတွေရဲ့အကျင့်ကာမဂုဏ်ကိုမလိုက်စားသင့်ဘူးအဲ့ဒါကိုပြောတာဒါကြောင့်ဒီအကျင့်သည်ကာမလူတွေမြို့ရွာမှာနေတဲ့လူတွေအကျင့် နောက်တနည်းဒီကာမဂုဏ်အကျင့်ကိုပဲเนาะဒါဟာအခုနပြောပြီးယဉ်ကျေးတဲ့အတိုင်းအဝိုင်းကနေကြည့်မယ်ဆိုရင်အရိယသူတော်စင်တွေရဲ့เนาะယဉ်ကျေးတဲ့အတိုင်းအဝိုင်းဆိုပါတော့ဗျာเนาะဒါသူတော်စင်တွေအကျင့်ကကျင့်ဂမ္မရိုက်နယ်လို့လည်းသုံးသေးတယ်ရိုက်နယ်ဆိုတဲ့အနေအထားကတော့သူကယဉ်ကျေးတဲ့အပိုင်းမှာ ရှိတာနဲ့ရိုင်းတဲ့အတိုင်းမှာရှိတာလည်းနှမျိုးရှိပါတယ်ဒါကတော့เนาะဒါတော့ဒီလူအတိုင်းဝန်းကနေပြီးတော့အဲယဉ်ကျေးတဲ့အမူအရာသွာလာနေထိုင်တဲ့အမြေပြုံးမဟုတ်ဘဲနဲ့လူယဉ်ကျေးတဲ့သူတွေကကြိလိုက်ရင်ရိုင်းတဲ့အမူအရာမျိုးဥပမာထားပါတော့เนาะပြောရမယ်ဆိုရင်ဟောဒီမှာဆန်ဖရန်စစ္စကိုမှာမကြသေးခင်တလတောင်မရှိသေးဘူးထင်တယ်စီးတီးဟောမှာသွားပြီးတော့ဆန္ဒပြတာဘာဆန္ဒပြတာကြားဘူးလဲ နော်စီတီကောင်ဆယ်မှာသူတို့ supervisor 17ယောက်ကတော်သေးတယ်6ယောက်1ယောက်ထက်နဲ့ကနေတာနော်9မဲကလွတ်လပ်ခွင့်ပေးပြီးတော့ဟောဒီ San Francisco area မှာကိုတုံးလုံးနေခွင့်ရှိတယ်ဆိုတော့9မဲ vote တယ်တော်သေးတယ်တမဲတဲ့တာပြီး6မဲကကန့်ကွက်လိုက်လို့တို့မို့ဆိုရင်ခမရတို့ကြို့လို့ကန်ကောင်းတော့မလို့အောင်မဘူးကန်ဆိုးတော့မလို့ဆန်ဖရန်စစ္စကိုသွားရင်မြန်မာအနက်တက်သွားမလို့ဖြစ်မယ်အဲ့ဒီချိန်ကျရင်ကက်စထရိုလန်းဆိုရင်ဝေးဝေးတာရှောင်မွေးရတာ တော်သေးတယ်ကျုပ်တို့ကျေးဇူးတင်ရမှာဆိုတဲ့အခါကျအဲ့ဒါမျိုးတွေကြည့်လေဒါနော်လူရှိသူရှိမှာမဖော်ပြအပ်တဲ့ဟာကိုဒါ political extreme ဖြစ်တာတွေ့လားဒါ religious extreme မဟုတ်ဘူးဒါပေမဲ့အိန္ဒိယမှာတော့ religious extreme ဖြစ်တဲ့အတွက်သူတို့ကဒီတိုင်းသွားတယ်ဒါပေမဲ့ဦးဇင်းတို့ဒီ San Francisco area မှာ political extreme သူတို့ကသူတို့ရဲ့ freedom of expression ကိုချိုးဖောက်တာပါတဲ့မှာအမေလေသူတို့ freedom ကြီးလေကြောက်စရာကြီးပဲရှိသမျှတွေအကုန်လုံးချွတ်ဖော်ပြတာသူတို့ freedom ဆိုတော့ freedom ဆိုတာကလူတွေအသိဉာဏ်ကိုမထိခိုက်စေတဲ့အရာလူတိုးတက်မှုကိုဖြစ်စေတဲ့အရာအတွက်ကို freedom of expression လို့ဦးဇင်းတို့ကဒီလိုပဲနားလည်တာပဲကိုလှုပ်ချင်တာကြီးကိုလှုပ်ပြနေတယ်ဆိုလို့ရှိရင်ဘယ်လိုလုပ်လူလောကကြီးကယဉ်ကျေးတာဖြစ်တော့မလဲကြောက်ကူတဲ့နေတဲ့ဘဝပြန်ရောက်တော့မှာဟုတ်လားအဲ့ဒါလိုနေချင်းလဲတောင်အမေရိကပဲလွတ်လိုက်တော့အမေဇုန်တောထဲမှာသွားနေကြဆိုပြီးတော့အဲ့ဒါ extreme ဖြစ်တာပဲဆိုတော့အဲ့ဒီလိုမျိုးပေါ့နော်စောစောအင်းအခုပထမတောင်းဆိုတာကတော့ အဝတ်မပါဘဲနဲ့လမ်းလျှောက်သွားဟိုနာဒီနာဟိုပတ်တဲ့ဒီပတ်တဲ့မှာသွားခွင့်ဆိုပြီးနောက်ပိုင်းကျတော့အဲ့ဒါကနေကြော်ပြီးတော့လာတော့မယ်လာတော့မယ်နော်တော်တဲ့မှာကွယ်ဖော်တဲ့နေနေဆိုတာမျိုးဖြစ်ရင်တော့ခဲ့ရတာကြည့်လို့မဖြစ်တော့ဘူးအဲ့ဒါမျိုးကိုပြောတာအဲ့ဒါဂမ္မဗါတယ်လေရိုင်းတယ်တဲ့အဲ့ဒါပြောတာလူရင်ကြီးတဲ့အတန်းကဒါကြီးကမဖြစ်ဘူးအဲ့ဒါဂမ္မအဲ့ဒါမျိုးကြတော့နော် ကောင်းပြီအဲ့ဒါကာမနဲ့ကာမထူခြားခြင်းပဲအဲ့ဒါကြောင့်အဲ့ဒါကိုနော်ဒီလိုအကျင့်မျိုးတွေဆိုတာအမျက်ဆုံးဖြစ်တဲ့တန်တိပရဝရဆိုတာနိဗ္ဗာန်ပြောတာပေါ့နော်ဒါကိုတန်တိပရဝရလို့ခေါ်တာအမျက်ဆုံးနိဗ္ဗာန်ကိုရဖို့အင်ယာတွေအင်ယာတွေကိုစွန့်ခွာပြီးတော့တောထွက်လာတဲ့ပပ္ပိစိတတို့ဟာမကျင့်ကြံအပ်ဘူးမလိုက်နာအပ်ဘူးတဲ့ဒါကြောင့်ဒုတိယအကြောင်းပြချက်ကဘာလဲလဲဂမ္မောပပ္ပိစိတတို့မလိုက်နာအပ်ဘူးဒါလူတွေအကျင့်လို့ပြောတာအကြောင်းဘယ်နှချက်ရှိပြီလဲပယ်တာ အဲ reason ပေးနေတာတော့မှတ်ထားအဲ့ဒါမြတ်စွာဘုရားပထမဟိနယုံနေလို့မကျင့်အပ်ဘူးနံပါတ်2ကာမမြို့ရွာမှာနေတဲ့ပုဂ္ဂိုလ်သူမျိုးရိုင်းဆိုင်တဲ့ပုဂ္ဂိုလ်တွေအကျင့်ဖြစ်လို့ပပစ္စည်းတာတွေမကျင့်အပ်ဘူးဒါအကြောင်းပြချက်ဒါစဉ်းစားကြည့်လေနောက်နံပါတ်3အဲအဲ့ဒီမှာလာမယ်အဲ့ဒါဘာဖြစ်လို့လဲဆိုရင်အခုဘုရားမပွင့်မိတုံးကအခုနဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒဆိုတာအဲ့ဒီမှာခက်စားနေတာခက်စားနေတဲ့အခါကျတော့အခုနကရှိသမျှကာမဂုဏ်စည်းစိမ်တွေကိုစိတ်လို့ကိုလို့တခါတည်းနှောင်ကျိုးမဲ့ခံစားလိုက်တာကိုသူတို့က အဲ့ဒီဝါဒတစ်ခုကအိန္ဒိယမှာခေတ်စားတယ်ခေတ်စားတဲ့အတွက်ကြောင့်မလို့ဘုရားမပွင့်ခင်ကအဲ့ဒီဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒကြီးအိန္ဒိယမှာရှိနေတာရှိလို့ဦးဇင်းတို့ဗြဟ္မဇာလတုတ်ထဲမှာဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒဆိုပြီးတော့မှဝါဒတစ်ခုထည့်ထားတာရှိတယ်ဒိဋ္ဌိတွေရဲ့ဝါဒထဲမှာမှားနေတဲ့နေရာမှာအဲ့တော့ဒိဋ္ဌဓမ္မနိဗ္ဗာန်ဆိုတာပြောမစွင်ကာမဂုဏ်ကိုနှောင်ကျိုးမဲ့ခံစားတာပြောတာဒါကြောင့်မလို့အဲ့ဒီဝါဒသည်နော်မြင့်မြတ်တဲ့အကျင့်ကိုနိဗ္ဗာန်ရောက်ဖို့ကျင့်တဲ့ပုဂ္ဂိုလ်တွေအတွက်မှားယွင်းတဲ့လမ်းစဉ်ဖြစ်တယ်ဆိုပြီးတော့မြတ်စွာဘုရားကကမ္မ ဒါကိုအကြောင်းပြခြင်းနဲ့ပယ်ခြင်းဖြစ်ပါတယ်နောက်တစ်ခုဒီဒီပပိစိတလှုပ်လာတာကနော်ဘဝလွမြောက်ရေးအတွက်နိဗ္ဗာန်ရောက်ဖို့လှုပ်လာတယ်တချို့နော်ပပိစိတတွေခုနကပြောခဲ့ပြီကေနိယဆိုတဲ့ဒီယသိတယောက်ရှိတယ်ဘုရားခေတုံးကအဲ့ဒီကေနိယဆိုတဲ့ယသိကသူကပုံနာမျိုးနွယ်ကနော်လာတာဒါတော့သူကဘာဖြစ်လဲဆိုအမှန်တော့ငကွာတဲ့တထေးပဲ ဒါပေမဲ့သူ့မှာပြဿနာကစီးပွားရေးအခြေအနေမကောင်းဘူးစီးပွားရေးအခြေအနေမကောင်းတဲ့ခါကျသူစီးပွားကကြတော့ပြုတ်တော့မယ်သဘောရှိတယ်ဒါတော့ကိုင်းကောင်းပြီဒါတော့သူစီးပွားပြုတ်မဲ့အရေးကြောက်ပြီးတော့သူကရစ်သက်ဝက်တယ်ရစ်သက်ဝက်ပြီးတော့စီးပွားရေးလောက်ကလာတယ်ဆိုတော့တိတ်ပါတာပဲဘယင်ကိုသွားပြီးတော့သူကချင်းကတ်တယ်နော်ပြီးတယ်ကန်တယ်ပြီးတဲ့ခါကျတော့ဘယင်နဲ့ပေါင်းပြီးတော့မြေတွေကိုသူကဦးစင်းထန်နဲ့ပတ်စံပေးဝယ်တာတော့မဟုတ်ဘူးဒီရစ်သက်က ဘယင်ကိုလှထိုးပြီးမြေတွေယူလိုက်တာနော်ရသေးဝဲမြေတွေအများကြီးသူပိုင်တယ်အဲ့ဒီပိုင်တဲ့မြေမှာသူကရစ်တွေမွေးပြီးတော့မှရစ်သေးပေါင်းအိမ်ထောင်တော့တထောင်ရှိတယ်သူသူ့ရဲ့ပိုင်တဲ့မြေကြီးထဲမှာရွာထောင်ထားတာအဲ့တော့ရွာထောင်ပြီးတော့သူကဘာလုပ်လဲဆိုရင်ဟာအယောင်အဝယ်လှုပ်ပြီးတော့မှဘယင်းနဲ့ပေါင်းအယောင်အဝယ်တွေလှုပ်ပြီးတော့မှခါတယ်လှဲကြီးလှဲငယ်အသွဲသွဲနေတခါမြို့တကာရောက်တခါလှုပ်ပြီးတော့မှစီးပွားကုန်ကူးတာ အဲ့ဒါပြီးတော့မှ तू ကရွာစားလို့ဖြစ်နေတာအာနာရှိတဲ့ပုံကိုဖြစ်လာတာဖြစ်လာပြီးတော့ तू ဘာဖြစ်တယ်လဲဆိုလို့ရှိရင် तू ကသူ့ရဲ့ဝါဒက तू ကချမ်းသာလာပြီမျိုးစားကြီးလို့ရွာစားကြီးလို့ဖြစ်ပြီးနေစားကြီးလို့ဖြစ်ပြီးချမ်းသာလာတဲ့အခါကျတော့တချို့လူတွေကနောက်ဘဝကောင်းစားရေးဥပုသ်ဆောင်ဟုတ်လားဥပုသ်ဆောင်ပြီးတော့မှဘာလို့ဥပုသ်ဆောင်လဲဟာနောက်ဘဝကြလို့ရှိရင်နတ်နတ်ပြည်ရအောင်လို့နော်လူလူဘဝရအောင်လို့ဟာမင်းတို့ နောက်ဘဝရှိမှမသိမရှိမှမသိကိုရှိတာလေးကိုမစားအငတ်ခံပြီးတော့မင်းဥပုံများစောင့်နေသေးတယ်ကွာရှိတဲ့အစားအသောက်တခါတည်း enjoy လုပ်စားမှာစားပြစ်စားမှာသူအဲ့လိုဟာရှိတာလေးလှူတယ်ဟာမင်းတို့ကပင်မမချွေးနေသွေးနေလုပ်ပြီးတော့တခါတည်းမင်းတို့လှူပြစ်တော့ကိုရှိတာဘယ်လိုလုပ် enjoy လုပ်လို့ရမှာလဲမင်းတို့နောက်ဘဝမှာမင်းတို့နတ်ရှိတယ်လို့မင်းတို့ဘယ်သူပြောလဲမင်းနတ်ကိုမြင်ဘူးလားမင်းတို့ရှိကျင်းတတ်မသူရိုက်ဘူးလဲ fax နဲ့ဘယ်သူပို့လဲဟဲ့လား email နဲ့ဘယ်သူပို့လဲဘယ်သူမှမသိ အကြောင်းပြခြင်းမရှိဘဲနဲ့မင်းတို့ယုံနေသေးတယ်နောက်ဘဝရှိတယ်လို့လဲမင်းတို့ကယုံတယ်ဒါတော့မင်းတို့ရှိတာလေးတွေပေးလိုက်တော့မင်းတို့မခံစားဘူးဒါတော့မင်းတို့မခံစားရတဲ့ခါကျတော့မင်းတို့ခံစားဖို့ကာမဂုဏ်ခံစားဖို့မင်းတို့ဆုံးဆုံးတာဥပုသ်ဆောင်တယ်ဆိုတာမင်းတို့အချိန်တွေ waste ဖြစ်တာပဲတဲ့ခိုင်သူများကိုပေးတဲ့လူတွေဆိုတာအားတဲ့ကောင်တွေပေးတာလူတွေလဲတဲ့ပညာရှိလဲတဲ့လူတွေကသူတို့ကိုသူတို့ပညာရှိပြောလူခံသွားတာတဲ့ခိုင်အဲ့လိုပြောတာအဲ့ဒါတော့ဘာလို့ခိုင်းလဲ မင်းတို့ပိုင်သမျှပစ္စည်းတွေကိုအကုန်လုံး enjoy လုပ်ပလိုက်သူကိုယ်တိုင်လည်းပဲနေအခါရသစ်လိုနေဤညအခါကျရင်လူလိုရသစ်မာလေးတွေနဲ့နေဤအဲ့ဒါပဲအဲ့ဒါပြီးတော့မှ तू ကရသစ်မာတွေကိုအများကြီးတယ်ဒါတွေမကသေးဘူး तू ကသူ့ရသစ်မာလေးတွေဘလောက်ချောချောင်းပါသေးတယ်နော်ကြံတာတော့ကိုယ့်ဘာသာကိုနားလဲတော့ဟုတ်လားအဲ့ဒါကြောင့်မလို့မြတ်စွာဘုရားကပပ္ပစီတလို့ထဲ့တာဒီအကြောင်းရှိတယ် ကေနိယရသေးသည်လူဘဝကနေပပ္ပစိတဝက်လာတာသည်လောကကနေပြီးတော့ဒုက္ခကထွမြောက်ချလို့ပပ္ပစိတဝက်တာမဟုတ်ဘူးသူစည်းဝါကြလို့ရသေးဝက်ဘယင်းနဲ့ပေါင်းမြေကွတ်တွေယူအယောင်းဝယ်လို့ချမ်းသာရသေးမှာချောချောလေးလေးနဲ့စံစားအဲ့ဒါပြီးတော့ခံတော့နာမည်ကပပ္ပစိတဒါကြောင့်ကာမဂုဏ်အကျင့်ဆိုတာပပ္ပဇိတအမိခံတဲ့ပုံကိုယ်တွေကြည့်ရမယ်ကြည့်စမဟုတ်ဘူးဆိုတော့မြတ်စွာဘုရားအဲ့ဒါကြောင့်ထည့်ထားတာ။နော်ရှင်းတော့ကရည်သေးတွေရှိတယ်။ဒါကြောင့်ကောင်းပြီ ပပိစိတာတို့ရဲ့အကျင့်မဟုတ်ဘူးတဲ့အဲ့ဒီအကျင့်တွေကဒီကံကံမောနော်ရိုင်းဆိုင်တဲ့အကျင့်မျိုးယတ္တိဝါသားတို့ရဲ့အကျင့်မျိုးသာလင်ဖြစ်တယ်နောက်တစ်ခုပောထုတ်ဇဏီကောဆိုတာဖတ်ကြည့်ပါဦးပောထုတ်ဇဏီကောအကျင့်တရားအဲ့

ကောင်းပြီအဲ့ဒီနေရာမှာတချို့တော့နော်အဲဘောထုတ်ဇဏိကောကိုဘုဒ္ဓဇင်တို့ရဲ့အကျင့်လိုလဲလိုလဲပြန်တာရှိတယ်နော်ဒီနေရာမှာကာမဒုက္ခခံစားသောအကျင့်သည်တဲ့လူအများစုကြီးဤဒီနေ့လူတကာလိုက်စားနေသောအလေးအကျင့်ကြီးတစ်ခုသာဖြစ်သည်ဒီနေရာမှာပုထုဆိုတာအများစု majority ကိုပြောတာ the vast majority အဲ့ဒါကိုပုထုလို့ခေါ်တယ် ဇဏကတော့လူဒါတော့ဦးဇင်းတို့ကဇဏဆိုတာကိုလူတယ်မကပဲတတ္တဝါအားလုံးလို့ပြောရင်လည်းရတာပဲဘာဖြစ်လို့လဲကာမဂုဏ်ကိုလိုက်စားတယ်ကာမဂုဏ်ခံစားတာကလူမမဟုတ်ဘူးနတ်တွေလည်းမပါဘူးလားပါတာပဲတိလိษံတွေလည်းမပါဘူးလားမြမလည်းပဲကာမဂုဏ်ပါတာပဲမြမစည်းစိမ်ကကာမဂုဏ်မဟုတ်လို့ပါတော့ကာမကာမဂုဏ်စည်းစိမ်ပဲဒါဆိုတော့ဒီဇဏဆိုတာကိုတတ္တဝါတာမညအနေနဲ့ပြန်ရင်ဒါပို့ပြီးတော့ majority ဆိုတာထင်ရှားတယ် နော်30ဘုံမှာရှိနေတဲ့တတ္တဝါတွေကကာမဂုဏ်ကာမဒုက္ခကို အထွတ်အမြတ်အနေနဲ့တတ်မှတ်ထားတယ်ခံစားတယ်ဒါတော့ဒီကာမဂုဏ်ခံစားတယ်ဆိုတဲ့အလေးအကျင့်ကြီးဟာအများစုကြီးရဲ့အလေးအကျင့်တဲ့ဒါကြောင့်မလို့သူကလူတကာလှုပ်ပြနိုင်တဲ့အလုပ်ကိုလှုပ်ပြခြင်းတည်ထူးဆန်းတဲ့အလုပ်မဟုတ်ဘူးဒီထဲမှာရှိတဲ့လူတွေဟာလာလူတိုင်းကားမောက်မယ်ထင်ပါတယ်ထားပါတော့အများဆုံးကားမောက်မယ်ဒါတော့ ကျွန်တော်ကောင်းမောင်းတယ်ကျွန်မကောင်းမောင်းတယ်လို့ဒီထဲမှာပြောလို့ရှိရင်အထင်ကြီးပါမလားကောင်းမောင်းတာများဒီကြားထဲလာပြောနေသေးတယ်ကျွန်တော်ဒုံးပြန်မောင်းတယ်လို့ပြောတော့ဟာအဲ့ဒါလာမော့ကြည့်မှာဟာဘယ်တော့မှမောင်းဘယ်တော့မှသင်လဲဟုတ်တယ် Destiny လင်းတော့ကမောင်းခဲ့တာအဲ့လိုပြောလိုက်ကွာအယုတ်တွေရှိတယ်လေဒါမှသာဝရလည်းမဖြစ်တော့ဘူးဟုတ်လားဟုတ်တယ်လေဒါတော့ကဲလူတိုင်းကားမောင်းနေတဲ့အခါမှာကားမောင်းတော့တာဘာဆန်းလဲဘာမှမဆန်းဘူးဒါတော့ အာလူတိုင်းလည်းသွားခွင့်မရှိဘူးမောင်းဖို့လည်းခဲရစ်နေနော်အင်မတန်လည်းခက်ခက်ဒုံးများလောက်မောင်းနေဆိုထားပါတော့ဒါ challenge ကြီးတွေမောင်းနေဆိုတော့ဟာဒါအထင်ကြီးတယ်လေထိတိုင်းပဲကာမဂုဏ်ခံစားရတယ်ဆိုတာတတ္တဝါတိုင်းအခုနပြောပြီးပိုးကောင်မှားကောင်တင်းတင်းလေးကစားလို့တခါတည်းဟိုမြမအဆုံးအကုန်လုံးခံစားနေတာလူတကာလှုပ်တယ်တလိษံတကာအဘုတ်တတ္တဝါတကာလှုပ်နေတဲ့နော်လိုက်စားနေတဲ့ဒီကာမဂုဏ်ခံစားတဲ့အကျင့်ကြီးဟာဒါအများစုကြီးလှုပ်တာအများစုလိုက်စားနေတဲ့အကျင့်ကြီးဒါဘာထူးလဲဒါထူးဆန်းတဲ့အလေလား အားမထူအဲ့ဒါပြောတာဒါတော့ကောင်းပြီဒါကူလူတကာလုံနေတဲ့လူတကာလိုက်စားနေတဲ့အကျင့်ကိုစွန့်ခွာတာကမှအဲ့ဒါအ ਨੇ စုအဲ့ဒါကမှ minority နော်အဲ့ဒါမှ minority ဆိုတော့အဲ့ဒီခုနပုထုဆိုတာအဲ့ဒါကိုပြောချင်တာလူအများစုတတ္တဝါအများစုကြီးကအာယုံ၅ပါးနောက်ကိုလိုက်ခံစားတယ်ဒါတော့အဲ့ဒီဟာကြီးကိုလိုက်ပြီးတော့မှ ဘာအကြောင်းကြောင့်ပဲပြောပြောနော်လောကနိဗ္ဗာန်ပြောပြောဘလောကကြိုက်တယ်လို့မွန်းတင်ပြီးတော့ပြောပြောလူတကာခံစားနေတာဘသူအတိုင်းတန်နေသူရှိတယ်လို့ပြောတာဆင်းရဲသားလဲဆင်းရဲသားလျောက်လူလက်တန်းစားလဲလူလက်တန်းစားလျောက်တတိလဲတတိလျောက်နတ်လဲနတ်လျောက်ကလေးလဲကလေးလျောက်ခွေးလဲခွေးလျောက်သူအတိုင်းတန်နေသူမရှိဘူးလားဆိုတော့သူကနေသူရှိနေတဲ့ဥစ္စာယူဘာဆန်းလို့လဲလို့ဒါကြောင့်ဒါကြောင့်ဘောဓုဘောဓုဇနီကအများတကာစုအများတကာအများစုကြီးရဲ့အလေးအကျင့်ကြီးတဲ့ အဲ့ဒီအများစုကြီးရဲ့အလေအကျင့်ကနေပြီးတော့မှပပ္ပစိတဆိုတာကဖောက်ထွက်လာတာပပ္ပစိတကလူတွေရဲ့အထင်မှာကကာမဂုဏ်ဝတ္ထုပစ္စည်းကိုပိုင်ဆိုင်တဲ့ကာမဂုဏ်ဝတ္ထုပစ္စည်းတွေနဲ့တွေ့တာနှောင်ဖွဲ့ပြီးတော့နေတာကသူတို့ရဲ့ဘဝအနေထားဒါနဲ့တိဆောက်ထားတယ်ဟောဒီလူတွေတွေ့တာဆရာဖြစ်တဲ့နော်ဒီဇနိမယသပိတပစ္စည်းဥစ္စာယာရုဌာဏန္တရတွေကိုစွန့်ပြီးပပ္ပစိတလောက်တာအဲ့ဒါမဆမ်းဘူးလားဆမ်းတယ် ဒါလွယ်လွယ်မမ်းမမတင်နဲ့လွယ်လွယ်မဟုတ်ဘူးတခါတယောက်ကပြောဘူးတယ်အပိသင်္ကန်းဝတ်တယ်ဇနီးမယားကိုလည်းစွန့်ရတယ်ပစ္စည်းကိုလည်းစွန့်တယ်တိတ်ပြီးတော့ခက်တယ်လို့မထင်ဘူးတဲ့ဘဲကြမှာထင်လဲဆိုသားသမီးကိုစွန့်ကကြမှာခက်တာတဲ့ကလေးတွေငယ်သေးလို့ သာသမီတန်ရုပ်ရှင်နော်သူအပြုတ်ဝတာဒါတော့မြင်တဲ့လူတိုင်းကလည်းဟာဟာနဲ့နေတာပဲနော်ဘာမှလည်းပြဿနာမရှိဘူးဘာမှလည်းအဆင်မပြေတာမဟုတ်ဘူးနော်အမှန်တန်ရှားပါတယ်ငငယ်လေးကဝတ်တာကိုလည်းပဲသိထင်ကြီးချင်မှကြီးမယ်ပေါ့နော်တဝတ်တစ်ပြည့်ကြမှာယာရုရနိုင်တဲ့အခြေအနေရှိတဲ့ယာရုကိုစွန့်ပြီးတော့မှဝတ်လာတယ်ဒါပါတော့ချွတ်ဆိုလို့ရှိရင်ဒါကလည်းဂုံတုတွေထွက်တယ် ဝက်လာတယ်တချို့ကြတော့ဘွဲရတယ်ဒီနေ့ရတယ်မနေ့ဖြစ်ဒီလရှင်ဝက်တယ်ဒါတွေလည်းတွေ့ဘူးတယ်ဒါကြတော့စဉ်းစားကြည့်လေသူများကအလုတ်ဆောင်မဲ့ဘဲသွားမဲ့ညာတော့မဲ့နိုင်ငံခြားထွက်မဲ့ဟုတ်တယ်မလားဟာသူကပြောင်းမြန်ဘုန်းကြီးဝက်တယ်ဒီလရှင်ဝက်တယ်ဟောသူများရဲ့လုံနေတာနဲ့သူကဘေးကိုဖောက်ထွက်တာဟာအဲ့ဒါကြတော့မေးပြီပေါ့စိတ်ဝင်စားတယ်အလုတ်ကိုကအမှတ်တဲ့အကောင်းကောင်းရလို့ဟာဘယ်ကုမ္ပဏီကိုရှောက်တယ်အမှတ်အထင်မကြီးဘူးအထင်မကြီးဘူးဆိုတာကသူတို့အမှတ်ကောင်းတယ်လို့ရှောက်လို့ရတယ်ဒါကိုပြောတာ ထင်မကြီးတယ်ဆိုတာမနာလိုတာတော့မဟုတ်ပေါ့နော်။ तू ရနိုင်တယ်လေတိတ်စိတ်ထဲမှာအံ့ဩလို့မတွေ့ဘူးပြောတာ။အထင်မကြီးတာမဟုတ်အံ့ဩလို့မတွေ့ဘူး။ဒါပေမဲ့အဲ့ဒီယာရုကောင်းကောင်းနော်လကကောင်းကောင်းကိုရနိုင်တဲ့ပုံကိုတရားမလုပ်ဖက်နဲ့ဘုန်းကြီးဝတ်တယ်တိလရှင်ဝတ်တယ်ဆိုတော့အဲ့ဒါဘုစိတ်ဝင်စားတယ်။အဲ့ဒါဘုစိတ်ဝင်စားတယ်။အဲ့ဒါဖောက်ထွက်တယ်လို့ခေါ်တာ။အဲ့ဒါဘာဖောက်လဲ။ဖောက်ထွက်တယ်တော့သုံးလိုက်တယ်။ဖောက်เสียတကူတော့ရှိနေတယ် န်ရုပ်စင်ပေါ့ခုနပြောပြီလေဒါကိုစွန့်တဲ့တန်ရုပ်စင်ရနိုင်ပါကလေးရဲ့နဲ့မယူတာအဲ့ဒါဖောက်ထွက်တာပဲအစင်မပြေတာလည်းမဟုတ်ဘူးမရှိလို့ဘုန်းကြီးလာဝတ်တာလည်းမဟုတ်ဘူးသေလိုက်ရှင်ဝတ်တာလည်းမဟုတ်ဘူးနော်ဒါကြောင့်မလို့မိမိမှာရှိနေတဲ့ရပိုင်ခွင့်တွေကိုစွန့်ခွာပြီးတော့မှနော်ပပ္ပစိတလောက်တာကမှဒါလည်းဒါထူဆန်းတာဒါကြောင့်အ ਨੇ စုကလေးသာလင်လုံနိုင်တယ် အေးမိမိမှာရှိနေတဲ့ပိုင်ဆိုင်မှုတွေတိုးတက်မှုတွေကြောင့်မလို့ဒါကို enjoy လုပ်တာကိုကဒါထူးဆန်းတယ်လို့မတင်ဘူးဒါကြောင့်ကာမဂုဏ်ဝတ္ထုတွေမှာလိုက်စားတယ်ဆိုတာဟာအများစုကြီးရဲ့အလုတ်လူတကာလုပ်နေတဲ့အလုတ်အဲ့ဒီကိုစွန့်ပြီးတော့ပပစိတလုပ်တယ်ဆိုတာကမှဖောက်ထွက်တာတဲ့ဒါကြောင့်မင်းတို့ဒီပပစိတလုပ်နေတဲ့ပုံကိုများသည်နိဗ္ဗာန်ရောက်ဖို့နော်ကျင့်တဲ့အကျင့်ကပပစိတဖြစ်ကိုခွာလာပြီးကကြမှာနောက်ပြန်နောက်ကျောင်းပြန်လှည့်ပြီးတော့ ဒီကာမဂုဏ်ဝတ္ထုကိုမခံစားသင့်ဘူးဘာဖြစ်လို့လဲပေါ်ထုတ်ဇနိကောဘယ်နှချက်ရှိပြီလဲ၃ချက်ရှိပြီအဲ့ဒါအကြောင်းပြပယ်ချက်နော်အဲ့ဒါမြတ်စွာဘုရားပယ်တာလူတကာတတ္တဝအများစုကြီးရဲ့ကျင့်စဉ်ဖြစ်လို့ကာမတုခလိကကိုပယ်လိုက်ပြီတဲ့နောက်တစ်ခုအနာရိယောအဲ့ဒါလေးဖတ်ပါဦးအနာရိယောအင်း ပုဂ္ဂိုလ်များတွင်သူပါဟုထင်ပါ အန်ကောင်းပြီအဲ့ဒါလေးကတေးသေးချာချာလေးပါဇာထဲလေးမှာဖတ်လိုက်မိအောင်လို့ဦးဇင်းဖတ်ခိုင်းတာအနာရိယောတဲ့နည်းနည်းဒီမှာနည်းနည်းဦးဇင်းတို့သင်္นานသားတွေကစာပေလိုက်လာတာနော်တော်တော်လဲကြာပြီဘုန်းကြီးတွေကတရားနာတာလဲကြာပြီရိတ်တာတွေကသွားတရားထုတ်တာလဲကြာပြီဆိုတော့စာရိပေတွေကလဲတက်အကျင့်တွေကလဲများလာတော့ဦးဇင်းကိုစောစောစောရကတက်မှာဆိုလို့ကိုကနဲ့ကိုဖြေထားနေတာနော်စောရကတက်မှာဆိုလို့နော် ကာမဒုက္ခလေးကအကျင့်ဟာအနာရိယောဗါတယ်လေဗမာလူကအရာတို့အကျင့်မဟုတ်တယ်မေးစရာပေါ်ပြီလေကဲဝိဇာကကြောင်းမကြီးသောတာပန်နော်အနာတပိတတိကျလည်းသောတာပန်တရားမင်းကြီးလည်းသောတာပန်တရားမင်းကြီးဆိုတာလည်းပြောမနေနဲ့နတ်ပြည်နဲ့ထပ်မှရှိတဲ့နတ်သမီးတွေမြောင်များစွာနဲ့အခုတည်းရှိတော့မယ်နော်အနာတပိတတိလည်းစီးစိမ်နေတဲ့ဇနီးမယားနဲ့ပဲ ဝိသခါကလည်းပဲမလီဒါသမီးက20မြည့်ကလေးအမြက်က8000ဆိုမနေပါဘူးဆိုတော့ဟာရှင်ပြတို့ပြောတော့ကာမဂုဏ်ကဟိုရင်အနာရီရောဆိုသူတို့ကတော့သောတာပန်အရိယာဆိုအဲ့တော့ရှင်ပြတို့စကားနှစ်ခုကဖြန့်ပုံဆန့်ကျင်မနေဘူးလားဟောဒါလာမှာအဲ့ဒါကိုပြောတာမေးစရာကသူတို့အရိယာတွေပဲဟုတ်တော့မဟုတ်လားအရိယာဖြစ်ပါလိမ့်နဲ့အိမ်ထောင်ရေးသားနဲ့ဘာကြောင့်နေတယ်လဲဒါမေးစရာရှိတယ်တဲ့မြတ်စွာဘုရားကပယ်ပြီး ယ်တဲ့ခါကျတော့အနာရိယောအရိယာတို့ရဲ့အကျင့်မဟုတ်တဏိမြတ်သောကောင်းသောအကျင့်မဟုတ်ဘူးလို့မြတ်စွာဘုရားသရုတ်ထမြောက်အချက်အနေနဲ့ပယ်ခဲ့ပြီအဲ့တော့ပယ်တဲ့ခါကျတော့အကြောင်းကဘာလဲဆိုရင်အဲသောတာပန်တဂရကံပုဂ္ဂိုလ်များတွင်မတင့်တယ်သည့်အာတုဘဆိုတော့ပေါ့နော်အာတုဘဆိုတာဒီလိုတည်တဲ့အာတုဘပြောတာမဟုတ်ဘူးနော်အရိယာတွေရဲ့အမြင်မှာမတင့်တယ်ဘူးဆိုတာဟာ တကယ် Twitter တက်မဲ့ဆရာမကောင်းဘူးသူ့ကို32ခွက်ဓာတာကို32ခွက်ဓာတာအတိုင်းကြည့်လိုက်စမ်းပါလားလို့ကဲဘာရှိသေးလဲဘာမှမရှိတော့သူလည်းပြောက်ငါလည်းပြောက်ဟုတ်တယ်မလားဒါတော့32ခွက်ဓာတာတွေကိုသူ့ရဲ့မူရင်းရှိနေတဲ့အစိပ်ပိုင်းနေမှန်သမျှတခုချင်းတစားစီဖြုတ်ကြည့်ဘာကမှတင့်တယ်တော့ဆိုတာမရှိဘူးအဲ့တော့မရှိပေမဲ့လည်းပဲပညာအနေနဲ့တန်တန်ပညာကလေးပေါ်ပြီးတော့နေသေးတဲ့အခါမှာတဲ့ပုံတန်ပညာကလေးဒါလူပဲသမုတ်ထားတဲ့ဟာလေးရှိနေသေးတယ်အဲ့ဒီလိုမျိုး ရှိနေတဲ့အခါကျတော့ဒီအတွင်းမှာရှိနေတဲ့အတုပမတင့်မတဲတဲ့သဘောတရားဟာသူတို့အတွက်သူပါလို့ထင်မှားတတ်တဲ့တင်ညာဝိပန္နလာတအတိမှားတတ်တဲ့စိတ်တဝိပန္နလာတကသူတို့မှာကြံသေးတဲ့နော်အပြင်းကြီးတော့မဟုတ်ဘူးအဲနောက်တစ်ခါသောတာပန်တဂရကအနာဂံပုဂ္ဂိုလ်၃မျိုးမှာဒုက္ခဆိုတဲ့သဘောကိုလည်းဒုက္ခလို့အထင်ကလေးသေးသေးကကြံသေးတဲ့နော်ဒါကြောင့်မလို့ဦးဇင်းကအဲ့ဒါလေးကိုဝိပန္နတာ12မျိုးရှိတယ် ဒါတော့ကောင်းပြီဘယ်ဟာတွေကြံလို့ဘယ်ဟာတွေပယ်ပြီးပြီလဲဆိုတာဦးဇင်းကနည်းနည်းသိစီခြင်းလို့အောက်မှာဇရာခွက်ကလေးနဲ့ပြထားတယ်ကတ်ကြီးနဲ့ပြတာကတော့ဖြတ်လိုက်ပြီးပြီလို့ပြောတာလက်ကလေးကပြတာတော့ဟာအဲ့ဒါလေးတော့ခြံထားအောင်လို့ပြောတာမပြတ်သေးဘူးဒါလေးတော့ခြံထားအောင်ပြောတာလားအဲ့တော့ကောင်းပြီနော်ဇရာခွက်ကလေး၄ခုရှိတယ်ပထမဆုံးအဲ၅ခုရှိတယ်နော်ပထမဆုံးအကွက်ကပုပ်ကိုတဲ့နောက်ဒုတိယအကွက်ကဝိပ္ပန္လာတာတဲ့နော် တတိယကွက်ကအမှတ်မှားမှုတင်ညာနော်စရုထကအတိမှားမှုစိတ်ဓာတ်နော်နောက်ဆုံးကွက်ကအယူမှားမှုဒိဋ္ဌိဥပ္ပန္နတာဆိုပြီးတော့ဒါတော့အပေါ်ဆုံးလိုက်မှာကြည့်လိုက်မယ်ဆိုလို့ရှိရင်ပုဂ္ဂိုလ်ဆိုတာရဲ့အောက်နံပါတ်1အကြောင်းမဆိုရတော့ဗျာအဲ့ဒီမှာတော့တယောက်မှမရှိဘူးဆိုလိုတာကဝိပ္ပန္နတာ၄မျိုးကိုကြည့်လိုက်ဒုတိယအကွက်မှာဝိပ္ပန္နတာက၄မျိုးရှိတယ်အနိစ္စသဘောကိုနေဆလို့ဖောက်ပြန်ပြီးတော့ယူတာ ဒုက္ခကြတော့ဒုက္ခလို့မှတ်တာအနတ္တကိုအတ္တလို့ထင်တာအတုပကိုသူပလို့ထင်တာအဲ့ဒါလို့ထင်ခဲ့ရင်တဲ့ဒါဝိပ္ပန္နတာလို့ခေါ်တယ်။ဒါကြောင့်အနိစ္စကိုနိစ္စလို့ထင်တဲ့အရိယာပုဂ္ဂိုလ်တရားမှမရှိဘူး။နော်။တင်ညာဝိပ္ပန္နတာမရှိဘူး။စိတ်တဝိပ္ပန္နတာမရှိဘူး။ဒိဋ္ဌိဝိပ္ပန္နတာမရှိဘူး။ဆိုလိုတာကသောတာပန်ဖြစ်ပြီးဆိုကြတဲ့ကတည်းလို့အနိစ္စကိုနိစ္စလို့ဖောက်ပြန်တဲ့တင်ညာဝိပ္ပန္နတာစိတ်တဝိပ္ပန္နတာဒိဋ္ဌိဝိပ္ပန္နတာမရှိတော့ဘူးလို့ပြောတာ။ ပြတ်သွားပြီအပြီးပိုင်ပယ်လိုက်ပြီကောင်းပြီဒုက္ခကိုဒုက္ခလို့ထင်တဲ့အထင်ကလေးเนาะအဲ့ဒါကြတော့ဘယ်သူတွေမှာရှိလဲဆိုရင်သောတာပန်လည်းရှိသေးတယ်တဂရကံလည်းရှိသေးတယ်အနာကံလည်းရှိသေးတယ်အဲ့ဒါဘယ်ဟာလဲဆိုလို့ရှိရင်သင်ဝိပ္ပန္နတာ၃မျိုးရှိတယ်တင်ညာဝိပ္ပန္နတာအထင်မှားမှုတင်ညာထင်တာမဟုတ်လားစိတ်တဝိပ္ပန္နတာအသိမှားမှုဒါတော့သူတို့ကမှားတယ်ဆိုပေမဲ့အပေကိုရောက်နေလောက်တည်းကတော့မဟုတ်ဘူးနော် နည်းနည်းကလေးအကန့်အနတ်ကြံတဲ့အောင်ပြောတာဒါတော့အဲ့ဒီအကန့်အနတ်ကြံတာကလေးဟာအပေကိုရောက်စင်နေလောက်ကြံတန်းတာမရှိတော့ဘူးသို့တော့အကန့်အနတ်လည်းအကန့်အနတ်ပဲကြံတာကကြံတာပဲဖြစ်တယ်ဒါကြောင့်မလို့တို့မှာဒီအရင်ပေါ့နော်ဒီဒုက္ခသဘောတရားမှာသင်္ခါရဒုက္ခဆိုတာလေးတွေအမြဲတမ်းနှုညံ့တာအဲ့ဒါလေးတွေမှာတို့ကတချို့နဲ့သိမြင်ဖို့ခဲရင်တဲ့အတွက်ကြောင့်မလို့ တချို့နေရာလေးတွေမှာဒုက္ခဆိုတာလေးတွေလည်းရှိတတ်တယ်နောက်တစ်ခုသွားအနတ္တကိုအတ္တလို့ထင်ခဲ့ရင်တော့ဒါဝိပန္နတာဒါပေမဲ့အရိယာကိုဖြစ်ပြီဆိုတဲ့ကတည်းလို့တောတာပန်ဖြစ်ပြီဆိုရင်ဘာနဲ့ဘာပြောက်လဲဒိဋ္ဌိနေဝိသေကိစ္စဒိဋ္ဌိနေဝိသေကိစ္စပြောက်ပြီဆိုတော့မရှိတော့နော်အဲ့ဒီပုံမှာမရှိတော့တင်ညာဝိပန္နတာမရှိဘူးစိတ်ဓာဝိပန္နတာလည်းမရှိဘူးဒိဋ္ဌိဝိပန္နတာလည်းမရှိဘူးအဲနောက်တစ်ခုသွားမယ်နောက်တစ်ချောင်းက အတုပကို သူပါလို့ထင်တဲ့ဟာတနည်းနော်32ခွက်ဓာတ်တွေကိုသူအစုအလိုက်ကြည့်မယ်ဆိုရင်တင့်တယ်ရမရှိဘူးတကယ်သဘာဝကိုသဘာဝအတိုင်းကြည့်မယ်ဆိုရင်တင့်တယ်ရမရှိပေမဲ့လည်းပဲပုံသဏ္ဍာန်ပညာနဲ့ပတ်သက်ပြီးတော့လူရဲယောက်ျားပဲမိန်းမပဲလို့ရှိနေသေးတယ်ပုံသဏ္ဍာန်ပညာရှိသေးတယ်ရှိနေသေးတဲ့အခါကျတော့သူတို့ကအတုပကိုသူ့ပါလို့နော်ထင်နေတဲ့အထင်ကလေးရှိနေသေးတယ်အဲ့ဒါဘာလို့လဲဆိုသောတာပန်ရဲ့ တဂရကံရေသောတာပန်တဂရကံသည် မတင့်တယ်တဲ့အတုပသဘောတရားကိုတင့်တယ်တယ်ကောင်းတယ်လို့ထင်မှတ်မှုတင်ညာလည်းရှိတယ်တင်ညာဥပ္ပန္နတာအတိမှားမှု စိတ်တဝိပ္ပန္နတာလည်းရှိတယ်ဒါကြောင့်ကောင်းပြီသူတို့ကိုပြန်ပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်သောတာပန်ဖြစ်တဲ့အချိန်ကမှဝိပ္ပန္နတာ၄မျိုး မပယ်သေးဘူးเนาะဒုက္ခကိုဒုက္ခလို့ထင်တဲ့တင်ညာဝိပ္ပန္နတာရဲ့စိတ်တဝိပ္ပန္နတာရဲ့ နော်အာတုဘကိုသူပါလို့ထင်တဲ့တင်ညာဝိပ္ပန္နတရဲ့စိတ်တဝိပ္ပန္နတရဲ့ဘယ်နှပါလဲ၄ပါးကြံခဲ့တယ်12ပါးတဲ့က၄ပါးကြံတယ်ဘယ်နှပါးပြတ်သွားလဲ10ပါးပြတ်တယ်10ပါးပြတ်တယ်ဒါကြောင့်သောတာပန်ဖြစ်တဲ့အချိန်ခါမှာသူက၄ပါးကြံတယ်10ပါးပြတ်တယ်ဒါကရကံဖြစ်တော့လဲဒီတိုင်းပဲအနာဂံဖြစ်တော့ဘယ်နှပါးကြံတယ်လဲဆိုလို့ရှိရင် तू က နှစ်ပါးပဲကြံတော့တယ်10ပါးပြတ်တယ်နှစ်ပါးကြံတယ်ဘယ်သူလဲဆိုရင်ဒုက္ခကိုဒုက္ခလို့ထင်တဲ့တင်ညာဝိပ္ပန္နတာရဲ့စိတ်တဝိပ္ပန္နတာရဲ့ဒါကြောင့်အဲ့ဒါလေးတော့မှတ်ခဲ့နော်တချို့ကအရိယာဖြစ်ရင်ဝိပ္ပန္နတာမရှိဘူးလို့ထင်လို့ပြောတာမဟုတ်ရှိသေးတယ်တောတာပန်တဂရကဖြစ်တဲ့ချိန်မှာဘယ်နှပါးကြံသေးလဲ၄ပါးကြံသေးတယ်အနာဂတ်ဖြစ်ရင်ဘယ်နှပါးကြံသေးလဲနှစ်ပါးကြံသေးတယ်ရဟန္တာဖြစ်မှာအကုန်ပြီးသွားတာ အေးအဲ့ဒါလေးကိုမှတ်ခဲ့နော်ဒါလေးကဟောတရားဟောတဲ့ဘုန်းကြီးတွေအနေနဲ့ဗဇက်ကပြောရင်ဦးဇင်းတို့သင်္ဍသားတွေအခုလိုမြင်မှာမဟုတ်ဘူးဒါအခုသေချာမြင်အောင်လို့ဇရာတဲ့ထည့်ပေးလိုက်တာဒါကြောင့်သောတာပန်ဒဂရာကအဆင့်မှာ၄ပါးကျန်တယ်အနာဂံအဆင့်မှာ၂ပါးကျန်တယ်ယန္တာဖြစ်တော့ဝိပါလန်တ12ပါးကုန်ရောဒါကြောင့်မလို့အနာရိယုတ်ဆိုတာဟာမှန်ကောင်းပြီသူတို့ဘာကြောင့်မလို့လဲဆိုအဲ့ဒီကြံနေတဲ့အသုဘကိုသူဘလို့ထင်တဲ့ဒုက္ခကိုဒုက္ခလို့ထင်နေတဲ့ဟာလေးကြောင့်မလို့ သူတို့အဲ့ဒီဟာလေးကိုခံစားမှုဖြစ်တာသို့တော့ဒါကအမတန်မှပုရုဇဉ်တွေနဲ့ကြည့်မယ်ဆိုလို့ရှိရင်အမတန်နုညံ့သိမ့်ွေတယ်လို့ပဲမှတ်ထားနော်အဲနောက်ဥပမာပေးတာလေးတော့တခုရှိပါတယ်ဥပမာအဖြစ်သူတို့ကပုရုဇဉ်အနေနဲ့ကာမဂုဏ်ကိုခံစားတာနဲ့အရိယာခံစားတာဘလို့ထူးတယ်လဲဆိုရင်ပုရုဇဉ်ကကြိုက်နှစ်သက်တတ်မဲ့ပြီးတော့မှခံစားတယ်သူတို့ကြတော့အဲ့ဒါလိုမျိုးမဟုတ်ဘူးအတိကြတော့ဟိုတည်းမဟုတ်ဘူးဘာနဲ့တူလဲဆိုရင်လမ်းမှာ လမ်းသွားတဲ့ခါကျတော့ဆင်ရိုင်းကြီးနဲ့တွေ့တယ်ဆင်စိုးကြီးနဲ့တွေ့တဲ့ခါကျတော့အဲ့လမ်းဘေးကိုဆင်းလိုက်မယ်ဆိုရင်လည်းမစင်ပုံကြီးတယ်ဒါတော့မစင်ပုံကိုမဆင်းရင်လည်းဆင်နှင်းခါမယ်ဆိုတော့လူတစ်ယောက်ကမစင်ပုံကိုနင်းနဲ့ဆင်မစင်ပုံတွေကိုဆင်းပြီးတော့ရှောင်တာဟာမစင်ပုံကိုသဘောကျလို့လားဆိုတော့မဟုတ်ဘူးဆင်နှင်းခါမှာကြောက်လို့ဒါတော့မစင်မုံတော့ကို तू နင်းလိုက်တဲ့အချိန်ကမှအတတ်နိုင်ဆုံးတော့ तू ကကြိုက်လို့တော့မဟုတ်ဘူးအသက်ကလေးရှင်ပါစေတော့ဆိုတဲ့သဘောမျိုးအနေနဲ့ဆိုရင်ဆိုလိုတာမတတ်မဲ့ဘူးလို့ပြောတာ ဟုတ်တယ်မို့လားမတတ်မဲ့ဘူးဒီတိုင်းမဲ့သူတို့အခုနပြောတဲ့အရိယာအဆင့်ကိုရောက်လို့ကာမတုခာလိကဆိုတာကပုရုဇဉ်တွေလိုမျိုးမဟုတ်တော့ဘူးလို့ဆိုလို့တယ်အခုနလူမတတ်တာလူမစင်မုံကြီးတွေကိုဆင်းလဲရတယ်လို့မျိုးသူတို့ကတွေ့တာမှုမရှိတော့ဘူးတတ်မဲ့မှုမရှိတော့ဘူးဆိုလိုတာက तू ကနက်နက်ပါပါလောက်ပဲခြံတော့တယ်သူတို့ရဲ့တွေ့တာမှုကအမြင့်ကြီးတွေ့မနေတော့ဘူးလို့ဆိုလိုတယ်နော်ဒါကြောင့်ဒီနေရာမှာကာမတုခာလိကအနေနဲ့ပတ်သက်ပြီးတော့အနာရိယောဆိုတဲ့နေရာမှာ သောတာပန်တဂရကအနည်းနည်းကြည့်မယ်ဆိုရင်အခုနာကပြောတဲ့ဝိပါလတာ၄မျိုးရှိသေးတယ်ဒါကြောင့်မလို့တို့အခုနာကာမဂုဏ်တို့ဘာတို့ကိုလူဘဝနဲ့ခံစားတယ်လို့မှတ်ထားပါဒါပေမဲ့ပုထုဇဉ်လိုလားဆိုတော့မဟုတ်ဘူးတို့ရဲ့ခံစားမှုဒီအခုနာကမစင်ပုံကြီးတဲ့ကိုပြေးပြီးတော့ဆင်းလဲရတယ်လို့မျိုးဆင်းတဲ့ခါမှာကြောက်လို့အဲ့ဒါလိုမျိုးကွာခြားတယ်လို့မှတ်တာနော်ဦးဇင်းတို့ကတော့မစင်ပုံရွှေပုံဆိုပြီးတော့မှနင်းရင်နင်းနေမှာဟုတ်နော်ကဲကောင်းပြီနောက်ဆုံးတစ်ခုသွားမယ် အနတ္ထတာဟိတောကဲအဲ့ဒါလေးဖတ်ပါအောင်အ ပြီအဲ့ဒါနောက်ဆုံးကြောင်းပြနော်အနာထတာယိတော်တဲ့ဒီစကလုံးကလည်းပဲပပ္ပစိတဖြစ်တဲ့ပုဂ္ဂိုလ်တွေဘက်ကကြည်မာဒါနားလည်နိုင်တယ်အကျိုးစီးပွားနဲ့မဆက်ရှင်မှုတဲ့ဒါတော့ကောင်းပြီပပ္ပစိတရဲ့ရည်ရွယ်ချက်ကဘဝလွတ်မြောက်ရေးနော်အဲ့ဒါကိုတော့မှတ်ထားနော်အဲ့ဒါလေးကိုကြောက်မသွားစေနဲ့သို့မဟုတ်စကလုံးရဲ့အထိပ်ပဲဘာပြောမှမသိဖြစ်သွားတတ်တယ်ဒါကြောင့်သူ့ရဲ့ပပ္ပစိတလှုပ်လာတဲ့ပုဂ္ဂိုလ်တွေရဲ့ရည်ရွယ်ချက်က လူ့ဘဝတန်ရုံစင်းကြီးကိုဖြတ်ပြီးတော့ဘဝလက်မြောက်ရည်တွေကျင့်လာတာကျင့်လာတော့ကာမတုခံလိကတွေကိုပြန်ဆင်းမယ်ဆိုရင်ပြန်လှည့်မယ်ဆိုရင်တို့ရဲ့ကျင့်စဉ်နဲ့ရွေကျင့်နဲ့တခြားစီဖြစ်သွားရောဒါကြောင့်ကျင့်စဉ်ကလွတ်မြောက်ဖို့လိုက်နေတာကကာမဂုဏ်ချမ်းသာဆိုမကြိုက်တော့ဘူးဒါတော့ဘာဖြစ်တယ်လဲဆိုလို့ရှိရင်ကာမဂုဏ်ချမ်းသာခံစားပြီးပြီဆိုလို့ရှိရင်တဲ့တို့လိုချင်တာကဘဝလွတ်မြောက်ရေးအိုနာတိလွတ်တဲ့အမတ္တဆိုတဲ့နိဗ္ဗာန်ရဖို့အတွက်ကျင့်စဉ် အဲလိုချင်တာရည်ရွယ်ချက်ကဒါပေမဲ့လိုက်နေတာကာမတုခဆိုတော့သူတို့ကျင့်စဉ်ကသူတို့ရည်မှန်းတဲ့ဆရာရောက်ပါမလားမရောက်တော့အဲ့ဒါပြောတာမရောက်တော့ဘူးဆိုတော့ကိုလိုချင်တဲ့အကျိုးစီးပွားရည်ရွယ်ချက်ပြောတာပန်းတိုင်ပြောတာဒီနေ့မှာအကျိုးစီးပွားဆိုတာကိုကပန်းတိုင်ကိုရောက်အောင်သွားတယ်ထားပါတော့ဗျာလူတွေအခုမိမိရွယ်ချင်းနဲ့မိမိအလုပ်လုပ်တယ်အလုပ်လုပ်တဲ့ခါကျတော့ကိုကဒီပြန်အလုပ်ကလေးတစ်ခုကိုထုတ်ပြီးတော့ side job လုပ်လိုက်ဆိုပါတော့ဗျာ ဟာမင်းလှုပ်တဲ့လှုပ်နေတဲ့ကမင်းအခုလှုပ်နေတဲ့ဟာနဲ့အကျိုးမပြုဘူးမင်းလှုပ်တဲ့ဟာပြက်တောင်ပြစ်စင်နိုင်သေးတယ်ဒါမျိုးပြောတာမကြဘူးလားထားပါတော့ចောင်းသားတယောက်ကနော်ចောင်းသားတယောက်ကနေပြီးတော့မှចောင်းတက်ရမယ်ဟာကိုចောင်းမတက်ဖ ೇನೆ နဲ့ခရီးထွက်တယ်ဆိုပါတော့ခိုင်ဖြစ်ပါမလားတရက်လောက်ចောင်းပြက်တိုင်းနဲ့တော့ homework ကတခါတည်းတပုံကြီးပေးတာခရီးလျှောက်သွင်းနေတယ်ဆိုဖြစ်ပါမလားမဖြစ်မလဲ research လုပ်တာမှမဟုတ်ပဲကြောင်းတက်ရမယ့်အချိန်ကြီးအဲ့ဒီလိုပဲကာမဂုဏ်ချမ်းသာကိုခံစားရတယ်ဆိုတာလူတွေအလုံးပပ္ပစိတကဘဝလူမျိုးကြီးကျင့်စဉ်ဒါတော့ကာမဂုဏ်ချမ်းသာဘက်ကိုပြန်သွားတဲ့အခါကျတော့သူ့ရဲ့ရွယ်ချက်ဘဝလူမျိုးကြီးကျင့်စဉ်ကြီးကရှော့တောင်ကျသွားနိုင်သေးတယ်လို့ပြောတာကိုယ့်အတွက်အထောက်ကိုမပြုတဲ့အပြင်ဒါကြောင့်ကိုယ့်ရဲ့လိုမဲ့ကိုယ့်ရဲ့ရွယ်ချက်ပန်းတိုင်ရဲ့အကျိုးစီးပွားနဲ့မဆက်ဆိုင်ဆိုတော့ကိုယ့်ရဲ့ရွယ်ချက်နဲ့ ထွက်လာတဲ့ရွေချင်းနဲ့မဆိုင်ဘူးတခြားစီဖြစ်နေတယ်ဒါကြောင့်ကျင့်စဉ်ဖြစ်တဲ့သီလသမားတွေကျင့်စဉ်တွေရှင်းကြပြီးတော့ကိုလိုချင်းပန်းတိုင်တောင်ပျောက်သွားနိုင်တယ်လို့ဆိုတာဒါကြောင့်ပစ္စည်းသွားလျင်တန်တရားကမလွတ်မြောက်နိုင်တော့ဤသို့ဆိုလျင်ကာမတုခလေးကနိယောကအကျင့်သည်မိမိတို့လိုလားသောဆင်းရဲကိရနိဗ္ဗာန်တရားနှင့်ဆက်ဆံမှုမရှိတဲ့ကံကာမဂုဏ်ချမ်းသာကိုခံစားတဲ့အကျင့်နဲ့နော်ဒီနိဗ္ဗာန်ကိုရောက်ဖို့အကျင့်နဲ့ဘလို့မှမဆက်ဆိုင်ဘူးလို့ပြောတာဗျာဒါတလန် တန်တလန်းဒါကြောင့်ဒီလမ်းစဉ်သည်ကာမတုခာလိကအကျင့်သည်လူတွေရဲ့တန်ရုံစဉ်စွန့်ခွာပြီးပပိစိတာလို့ဘဝလွမြောက်ရေးတို့ကျင့်မဲ့ပုံကိုယ်တွေအတွေ့အဲ့ဒါကြီးသည်မမီဝဲတဲ့နဲ့လမ်းကြီးဖြစ်ပါတယ်တဲ့အဲ့ဒါဒါကြောင့်မလို့နတ်သေဝိတ္တဘောအဲ့ဒါနဲ့ပြောထားတယ်ဒါကြောင့်မြတ်စွာဘုရားကကာမတုခာလိကလမ်းစဉ်သည်မေဇိမပฏิပဒါအတွက်မှားယွင်းတဲ့လမ်းစဉ်ဖြစ်တယ်လို့ပယ်တာအကြောင်းပြဘယ်နှလုံးလဲ အာလုံးဆိုကြည်စမ်းပါတော့ဟေနောဂမ္မောဘောထုဇနိကောအနာရိယောအနတ္တတန်ဤတော်အဲ့ဒါအကြောင်းပြခြင်းပဲဒါစဉ်းစားကြည့်လေသူသူကိုကိုသဘောကျလို့ယူထားတယ်ဆိုရင်ဒီနိုင်ငံစကုံးပြောမယ်ဆိုလို့ရှင်တော့မေးမှာပဲလွယ်လွယ်လေးဝိုင်းလို့မေးလိုက်မှာပဲဟုတ်တယ်မဟုတ်လားလို့ဒီမှာဝိုင်းလာမှအမတန်ကြောက်ရတယ်ဦးဇင်းတို့ကတရားဟောရတာမကြောက်ဘူးအင်္ဂလိပ်လိုဖြစ်ဖြစ်ဗမာလိုဖြစ်ဖြစ်ကိုတက်တဲ့လောက်တော့ဟောချတာအဲ့ဒီဝိုင်းနေလာမှအကြောက်ဆုံးပဲ ဒီကလေးတွေကမင်းလည်းဝိုင်းနေလာတာအေးငါလည်းမသိဘူးကွာလို့ပဲဖြေရတဲ့ခါကျသူတို့ဝိုင်းမိတာလွယ်လွယ်လေးတစ်လုံးနဲ့ပါးစပ်ကလေးဝိုင်းဆိုပြီးသွားတာနော်ကို့မှာအဲ့ဒီဝိုင်းဖြေဖို့တခါတည်းချွေးတခါတည်းချွေးတိတိကြအောင်ကြည်ယူရတာမဟုတ်ဘူးနော်အဲ့ဒါမျိုးဒါတော့လွယ်လွယ်လေးပဲဒါတော့မြတ်စွာဘုရားဒါကိုတစ်ချက်တည်းနဲ့အခုလိုဖြေနေတယ်ဆိုတာစဉ်းစားကြည့်သူတို့ possibility သူတို့လာနေတာဒီ၅ချက်ပဲရှိတယ် သူတို့မင်းနေတဲ့မေကွန်းသူတို့ကျင့်နေတာကိုကာမတုခံလေးကကိုအမျက်တရားထားပြီးတော့ဒါကြီးကိုလောကနိဗ္ဗာန်ဖြစ်လိုက်စားပြီးတော့ enjoyment လုပ်နေတဲ့ပုံကိုယ်တွေဘက်ကအဲ့ဒီ group ဘက်ကအဲ့ဒီအုပ်စုဘက်ကအဲ့ဒီဝါဒီတွေဘက်ကလိုက်နိုင်စရာထောင်စရာ question ၅မျိုးပဲရှိတယ်။ဒါပဲ။ဒါကြောင့်မြတ်စွာဘုရားအဲ့ဒီ၅မျိုးနဲ့ပိတ်ပြီးတော့မှဟောထားတာ။ဒီကျင့်စဉ်သည်ပပိစိတာတုဟိနောယုံနိုင်တယ်။ဂမ္မောဒါရရွာတွေမှာနေတဲ့အကျင့်တောထွက်လာတဲ့ပပိစိတာတုအကျင့်မဟုတ်ဘူး။ဘောဓဇွနီကောလူအများစုကြီးရဲ့ကျင့်စဉ် နော်နော်အနာရိယောမြတ်တဲ့အကျင့်မဟုတ်ဘူးအရိယာတွေအကျင့်မဟုတ်ဘူးနော်ပြီးတော့မှအနတ္တတန်ဟိတောနိဗ္ဗာန်သွားမဲ့ကျင့်စဉ်နဲ့ကာမတုခလိကနေဘာမှဆက်ဆံမရှိဘူးဒွေရာတလန်တန်တလန်ဆိုပြီးတော့အဲ့ဒါလိုပယ်ချတာဒါကြောင့်ကောင်းပြီအဲ့ဒါအကြောင်းပြခြင်း၅ခုကောင်းပြီဒါတော့အဲ့ဒီနေရာမှာဂျားထဲမှာဦးဇင်းတို့ကကာမတုခံလိကနိယောဂဆိုတဲ့စကားလုံးနဲ့ခတ်ဆင်စဉ် ကာမဆိုတဲ့စကားလုံးမပါဘဲနဲ့ဒုက္ခလိကနိယောက၄မျိုးဆိုတာရှိတယ်နော်အဲ့ဒါကြတော့မိဝဲတဲ့နဲ့ဟာက၄မျိုးမမိဝဲတဲ့နာက၄မျိုးလို့အဲ့ဒါလို့꿰တယ်နော်အဲ့ဒါတော့အဲ့ဒီဟာလေးကိုဖတ်ကြည့်ပါအောင်ဒုက္ခလိကနိယောက၄မျိုးဆိုတဲ့အောက်ကရှောင်ကျင်ရမည်၄ပါဆုံးတာ

စားရမည်အဲ၄ပါးဆက်ဆိုလိုက်ပါအောင်စုံတာယဟန်သည် သူကပါတာဓိကတုတ်ဆိုတာမှရှိတယ်အဲ့တော့ပထမပြောချင်တာကမြတ်စွာဘုရားကဒုက္ခကိုမခံစားရဘူးပြောလိုက်တယ်နော်ဒါတော့မြတ်စွာဘုရားကာမဒုက္ခကိုမခံစားဖို့ပြောတာဒါတော့ဘာတွေကိုကြတော့ခံစားရမလဲဆိုမြတ်စွာဘုရားအဲ့ဒီမှာမေဇိမပရိပဒလမ်းစဉ်ဆိုတဲ့နေရာမှာပယ်တဲ့နဲ့အရာကိုသာလျှင်ပယ်ပြီးတော့ယူတဲ့နဲ့အရာကိုကယူထားသေးတာပဲ ဒါမေဇိမပရိဒါဆိုတဲ့စကားလုံးကိုနားလည်ဖို့တော်တော်လေးခက်တယ်ခက်တယ်ဆိုတာကခက်ခဲလို့တော့မဟုတ်ဘူးတချို့ကပြည့်ပြည့်စုံစုံမလေ့လာလို့ရှိရင်အာပယ်ရမယ်ဆိုကဒုက္ခအကုန်လုံးပယ်သူကဒီလိုထင်တာမဟုတ်ဘူးမြတ်စွာဘုရားကခေါင်းတက်ထားတာကဒုက္ခံလိကကာမဒုက္ခလိကနိယောကကာမဂုဏ်ချမ်းသာကိုခံစားတာကိုပယ်တာဒါတော့ဘာကိုကြံစည်ခြင်းတလဲဆိုတာကိုသိအောင်လို့နော်ဦးဇော်ဒီကလည်းထုတ်ပြတာ အဲ့တော့ဘာသာရိကတုတ်ထဲမှာစုံထကိုမြတ်စွာဘုရားဟောတဲ့အရာလေးရှိတယ်ဒါတော့တချို့လူတွေကကိုကြီးပွားရေးချမ်းသာရေးအတွက်ကိုသူတစ်ပါးရဲ့အသက်ကိုသတ်ပြီးပါအသက်မွေးတယ်ဒါပြောတာနော်ကိုယ့်ရဲ့မိသားစုကြီးပွားချမ်းသာတိုးတက်ရေးကိုယ့်ဘဝတိုးတက်ရေးတို့ကိုသူတို့ဘာတွေအသက်ကိုသတ်ပြီးမှအသက်မွေးတယ်သူများပစ္စည်းဥစ္စာကိုခိုးယူပြီးတော့မှအသက်မွေးတယ်သူတို့ဘာတွေကိုလိန်လည်ပြီးတော့မှအသက်မွေးတယ်အဲ့ဒီ၃မျိုးမှတပါးတော့ကြံတဲ့နီးနဲ့အသက်မွေးတယ် ဘယ်နှမျိုးရှိလဲ၄မျိုးဆိုတော့အဲ့ဒီ၄မျိုးနဲ့အသင်မွန်းချောင်းလောက်တဲ့ခါကျတော့တို့ရတဲ့ပစ္စည်းတွေကိုတို့ကတို့ဘဝမှာ enjoy လုပ်တာပြောတာပဲဆိုတော့တက်ပြီးတော့သူများအသက်တာအသက်မွေးတယ်ခိုးပြီးတော့အသက်မွေးတယ်လိန်ပြီးတော့အသက်မွေးတယ်အဲ့ဒီ၃ခုမှတစ်ပါးနီးကျန်တဲ့နီးနဲ့အသက်မွေးတယ်အဲ့ဒီ၄ခုလုံးဒီမမှန်ဘူးလို့ပြောတာမမှန်တော့အဲ့ဒီလိုကြောင့်ရတဲ့ပစ္စည်းတွေအပေါ်မှာအဲ့ဒီကြောင့်ရတဲ့စီးစိမ်တွေယာဓုတွေအပေါ်မှာကြတော့မတွေ့တာနဲ့မခံစားနဲ့ အမှားကြီးဖြစ်နေတယ်လို့ပြောတာလောကထွမြောက်ရေးဘက်ကကြည့်မယ်ဆိုလို့ရှိရင်လည်းဗာပြောတယ်လဲဆိုရင်အဲ့ဒါကိုအရိယာဖြစ်တဲ့ပုဂ္ဂိုလ်တွေမမိဝဲသိမှုတဲ့ဒီလိုမျိုးပြောမှဆိုရင်တမာအာဇီဝမဖြစ်ဘူးနော်တမာဇီဝမဖြစ်တဲ့အတွက်အရိယာတွေလည်းမမိဝဲသိမှုအကျိုးစီးပွားနဲ့လည်းမဆက်ဘူးတန်တရားရဲ့ဝိဒုက္ခညင်းကိုဘူးလည်းမဟုတ်ဘူးဒုက္ခလည်းမလို့ဘူးသစ္စာလေးပါလည်းမသိနိုင်ဘူးအသိဉာဏ်လည်းမရနိုင်ဘူးနိဗ္ဗာန်လည်းမရောက်နိုင်ဘူးတဲ့အေးကောင်းပြီဒါဆိုရင်အဲ့ဒါနဲ့အလဲအလဲရော နိဗ္ဗာန်ကိုရောက်နိုင်တဲ့ဒုက္ခဆိုတာကိုရှိသလားဆိုတော့ရှိတယ်မိဝဲရမယ်အဖန်မှန်ထက်ထက်မိဝဲရမယ်မရသေးရအောင်ရပြီးမပြောက်စင်နဲ့ပိုတိုးဘွားအောင်လုပ်ပိုအစွမ်းထက်အောင်လုပ်ဒါကိုဆိုလိုတာအဲ့ဒါကြောင့်အောက်၄ပါးကြတော့မိဝဲတာအဲ့ဒါဘာမှမဟုတ်ဘူးတခြားမဟုတ်ဘူးလော်လော်ပြောမှဆိုဇန်၄ပါးပြောတာဘာပြောတာလဲအဲတိုးပြီးတော့ပြောလိုက်မယ်ဦးဇင်းတို့နော်ဇန်၄ပါးကိုသဘောပေါက်ပြီဆိုရင်ဦးဇင်းတို့လူဘွားကနေပြီးတော့မှရန်ဘွားကိုထွက်လာတယ်ဆိုပါတော့ ဒါကိုနိခမလို့ခေါ်တယ်။ပါတယ်လေ။အဲ့ဒီစကားလုံးဘယ်မှာပါလဲ။တော်ပြီးရင်တော်ရင်ပဲ။ဟုတ်တယ်နိခမပါရမီ။နိခမဆိုထွက်လာတာ။အခုနပြောပြီးလူဘဝကိုရှောင်ခွာပြီးလူစည်းစိမ်တွေကိုစွန့်ခွာပြီးတော့ရမ်းဘဝကိုရောက်ရင်လည်းအဲ့ဒါနိခမလို့ခေါ်တယ်။ကဲလူဘဝအနေနဲ့နိခမကိုမဖြစ်နိုင်ဘူးလားဖြစ်ပါတယ်။နော်ကြောင်းကဖျားသွားနော်ဟိုယောဂီဝန်တာမျိုးတနည်း အိမ်မှာနေရနေလည်းပဲကုသိုလ်ကောင်းမှုနော် လုပ်မယ်ဆိုပြီးတော့မှကြံတဲ့အကုသိုလ်နယ်ပယ်တွေးတောလောက်ကင်နေတာတွေကနေထားပါတော့ဗျလွယ်လွယ်ပဲပြောပါမယ်ငါလှူစက်တန်းစရာလေးတွေ့တော့ပတ်စံလေးငါဖယ်ထားလိုက်အောင်မယ်ဟဲ့ဟာဆွန်းလောင်းမို့ငါဒီသီးလေးတော့ဖယ်ထားလိုက်အောင်မယ်ဆိုရင် စားရင်တဲ့တဏသိမ့်ရင်တဲ့တဏသိုရင်တဲ့တဏမရှိဘူးလားအေးအဲ့ဒါကိုအရင်တတ်ရတယ်ဆိုတော့များသောအားဖြင့်ကကိုယ့်အတွက်နံပါတ်1အရင်စဉ်းစားတာလူတွေကဘသူ့အတွက်အရင်စဉ်းစားလဲ ဟွန်းဒါတို့မရတို့ဆိုတာနောက်မှကြာကြာတာမေးကြည့်ဆုံးအောင်တာမေးကြည့်ဒါလိုက်ရှင်လွဲသွားလိမ့်မယ်ကိုရှိပဲရောက်သွားမှာဒါအပြစ်မတက်နဲ့လေကိုကိုကိုချစ်လို့ကိုရှိနေတာပဲကိုကိုကိုမရှိမရှိတော့ဟုတ်တယ်မဟုတ်လားကိုကိုကိုချစ်လို့ကိုရှိနေတာဒါကြောင့်ကိုကိုကိုချစ်တာအပြစ်မတင်နဲ့ဒါတော့ကိုချမ်းသာရေးကို အရင်လောက်တာဆိုတာဆိုတဲ့အခါကျတော့သူတစ်ပါးအတွက်ကနောက်မှစဉ်းစားရဆိုရင်ကိုချမ်းသာရေးလောဘအရင်မရှိဘူးလားအဲ့ဒါကို များသောအားဖြင့်စိတ်သည်အဲ့ဒီထက်မှာပဲနေတယ်အဲ့ဒီထက်ကနေကုသရဖို့ဆိုတော့တစ်ချက်တစ်ချက်အပေါ်ထောင်တက်သွားတာအမြဲတမ်းလားဆိုတော့မဟုတ်ဘူးတစ်ချက်တစ်ချက်ဟုတ်တော့မလားအဲများသောအားဖြင့်ငါတခါအောက်မနေနေကြမှာပဲအဲ့တော့လူမတမ်းမပစ္စည်းလေးကိုဘေးဖယ်လိုက်တယ်ဆိုရင်လောဘအာယုန်နေနေကြတဲ့ကနေထွက်လိုက်တာထွက်ပြီးတော့မှကုသိုလ်ကောင်းမှုလေးတွေမှာပျော်နေတာဒါတော့ကုသိုလ်ကောင်းမှုတွေပျော်နေတဲ့အချိန်လေစိတ်မချမ်းသာဘူးလား ချမ်းသာတယ်အဲ့ဒီချိန်လဲစိတ်အေးနဲ့ကျေနပ်နေတယ်ခန္ဓာကိုယ်လေးပေါ့ပါလို့တွက်လဲလို့နော်ကြည်ကြည်လင်းလင်းရှိလို့အဲ့ဒါအာကုသိုလ်ဆိုတဲ့အတော်ကနေထွက်လာလို့ဒါလဲနိခမကြောင်းကံဖျားသွားနေမှာမဟုတ်ဘူးအဲ့ဒါလောက်တော့လူတွေမလုံနိုင်ဘူးလားလို့လုံနိုင်တယ်တော့ဒါလေးတွေကိုကြိုးစားရမှာအဲအဲ့ဒီကနေတဲ့ကြောင်းကဖျားသွားတယ်တရားထုတ်ကြမယ်ကုသိုလ်လုပ်မယ်ဝေယောဆလုပ်ဘာပဲလုပ်လို့ဒါလဲနိခမအဲ့ဒီကမှတစ်ဆက်ဘုံကြီးသီလရှင်ကိုရွတ်တဲ့ဒါလဲနိခမအခုကြည့် နော်ဇန်တွေကိုရောက်တယ်ဆိုတာကာမစိတ်တွေကနေကြော်တက်လို့ရူပဇန်စိတ်ကိုဝင်တာကာမကနေထွက်သွားပြီးဘယ်ဝယ်သွားလဲရူပဝင်တယ်ရူပမှာလည်းပရမဇန်ကနေဒုတိယဇန်တက်တယ်ဒါလည်းနိခမထွက်သွားတာအပေါ်ကိုတက်တက်သွားတာဒုတိယဇန်တတိယဇန်တတိယဇန်ကနေသရုပ်ထပြီးတော့အရူပကိုတက်အရူပနယ်ပယ်ကနေလောကုတ္တရာကိုတက်အဲ့ဒါနိခမနေကြီးပဲနော်ဒါကြောင့်ကောင်းပြီမိမိတို့ဒီဟာတွေကဒီကုသိုလ်စိတ်တွေဆိုတာဘယ်ကုသိုလ်စိတ်ပဲဖြစ်ဖြစ်ပေါ့နော်ကာမကုသိုလ်စိတ်ပဲဖြစ်ဖြစ် ရူပကုသိုလ်စိတ်ဖြစ်ဖြစ်အရူပကုသိုလ်စိတ်ဖြစ်ဖြစ်လောကုတ္တရာကုသိုလ်စိတ်ဖြစ်ဖြစ်ဘဝလွတ်မြောက်ရေးကိုဥတည်ခြင်းပေးတဲ့အတွက်အဲ့ဓာတွေကြတော့အဲ့ဒီလိုမျိုးမရှိသေးရင်အဲ့ဒီလိုမျိုးရှိအောင်ကြိုးစားပါအဲ့ဒီလိုမျိုးတွေကတော့နော်ရပြီဆိုရင်လည်းပဲအဖမ်းမှန်ထက်ထက်ဒါကိုလက်ကျင့်ထားပါတကယ်လို့ဇန်နေရပြီဆိုအဲ့ဒီဇန်တွေကိုဇာနာဒုက္ခခေါ်တယ်ဘာဒုက္ခလဲဇာနာဒုက္ခအခုနကကာမဂုဏ်နယ်ပယ်ကနေထွက်လာတဲ့ဟာမျိုးကြတော့နိခမဒုက္ခ ဘာဒုက္ခလဲလူလောကဘယ်ပြောပြောနော်ကာမဂုဏ်လောကပဲပြောပြောပေါ့နော်ဒါနေကမဒုက္ခအဲ့ဒီကနေပြီးတော့မှဇံရတော့ဇာနာဒုက္ခနိရောဓသမပဝိဇ္ဇနိရောဓသမပတိဒုက္ခပေါ့ဗျာဟုတ်တယ်မလားဖလားသမပဝိဇ္ဇရဲ့ဖလားသမပဒုက္ခအဲ့ဒီဒုက္ခတွေကြတော့နိဗ္ဗာန်ကိုရောက်ဖို့အတွက်တွန်းပို့တွန်းပို့ပြီးလို့အဲ့ဒီလိုဒုက္ခမျိုးကြတော့မိဝဲတဲ့အဲ့ဒါကြောင့်အဲ့ဒီဟာမျိုးကြတော့မိဝဲဖို့ပြောတာကောင်းပြီမြတ်စွာဘုရားဒုက္ခတွေမှန်တယ်အကုန်ပယ်သလားဆိုတော့မပယ်ဘူး ကာမဂုဏ်နဲ့ပတ်သက်တဲ့ဒုက္ခပယ်တယ်အတိအကျရဖို့မဟုတ်လို့နိဗ္ဗာန်ရဖို့မဟုတ်လို့မှားယွင်းတဲ့နီးနဲ့အသက်မွေးရသမျှစည်းစိမ်တွေကို enjoyment လုပ်တဲ့ဒုက္ခမျိုးပယ်တယ်ဒါကိုလက်မှတ်ထားဒါတော့မိမိတို့တွေဘာရှိတဲ့တယ်လဲဆိုရင်အခုနကပြောတဲ့ကုသိုလ်စိတ်နဲ့ပတ်သက်တဲ့ဒုက္ခမျိုးအကုသိုလ်နယ်ပယ်လွတ်မြောက်ပြီးတော့စိတ်ကလေးကြည်လင်းနေတာအဲလူဘုံလူဘွားကနေပြီးတော့မှသာသနာဘောင်ကိုရောက်တဲ့နေခမဒုက္ခမျိုးကာမစိတ်ကနေလွတ်မြောက်တဲ့ဇာနာဒုက္ခမျိုး နော်အဲ့ဒီကနေလောကုတ္တရာဒုက္ခဒါတွေကြတော့အစင်စင်အစင်တက်သွားမယ်မရှိသေးရင်ရှိအောင်ကြိုးစားရှိပြီးရင်မဆုံးရှုံအောင်မဆုံးဆုံးတဲ့ပြင်တိုးတက်အောင်ကြိုးစားအဲ့ဒါတွေဒီလွတ်မြောက်ရေးကိုဥတည်တဲ့တွေ့တဲ့ဒါတွေကြတော့ကောင်းတဲ့ဒုက္ခတွေမိဝဲရမဲ့ဒုက္ခရှိတဲ့နဲ့ဒုက္ခတဲ့ဒါကြောင့်ကောင်းပြီဦးဇုံတို့အစွန်းနှစ်ပါးတွေကအခုတစုံတော့ပြီးသွားပြီနောက်ကျန်တဲ့တစုံကတော့နောက်လာမယ့်အပတ်ကျမှဦးဇုံတို့ အဲဆက်ပြီးတော့လေ့လာမယ်အခုတော့ဒီညတော့ဒီညမှာပဲထားလိုက်ကြအောင်ဆိုနော်အာိုင်းမေးခွန်းများရှိရင်မေးပါ အသေးကများသောအားဖြင့်၈ပါး၁၀ပါးလောက်ပဲထိန်းတာဒါအများဆုံးပဲသူတို့ကများသောအားဖြင့်ရှေ့ပိုင်းနေမှာကအနေဆုံးကတော့လူနဲ့ခတ်ဆင်စင်မဲ့သားမယားတွေရှိတယ်စီးပွားတွေတောင်းလော့လိုက်သေးတယ်အဲ့ဒီကမှတပြေးပြေးအပေါ်တက်သွားတာပေါ့လေသားမယားမရှိတဲ့ဟာအဲကို့အဲတချို့ကြတော့ဟိုပို့စွန်းစားတာမျိုးပေါ့ဘုန်းကြီးပြောပြောရင်ပြီးတော့ခံစွန်းစားမယ်အဲဒီကျကျတော့တော်ထဲမှာပဲနေအသီးအသီးရွှေရှာစားမယ်ဒီကျကျတော့ကိုတော်လေးပဲစားမယ်ဒီကျကျတော့ကိုနေရာကိုဝင်းထဲပဲစားမယ် အချို့ကြတော့ခုနပြောလို့ဗောလေမီးနဲ့မချစ်တဲ့မီးလွတ်စားမယ်အဲ့ဒါလို့အဲ့တော့သူတို့ယသိအမျိုးပေါင်းအုပ်စုပေါင်းပေါ့နော်သူတို့ဒီလိုအထက်အောက်ပြောမှဆို၈မျိုးလောက်ရှိတယ်များသောအားဖြင့်၈ပါးတီလာလောက်ပဲထိမ့်ပါတယ်နော်ဒါတော့အထက်မှာတကယ်မြင့်မြတ်တဲ့ယသိတွေအလောင်းတော်ယသိတွေလို့ကြတော့မြင့်မြတ်သွားပြီနော်ဒါသူတို့ဝိနည်းသိက္ခာပုဒ်တွေမရှိဘူးသူတို့မှာဝိနည်းသိက္ခာပုဒ်မရှိဘူးများသောအားဖြင့်ဗမာပြည်မှာနေတဲ့ယသိတွေက၅ပါး၈ပါးအဲ့လောက်ပဲနေကြတယ်နော် တန်တိပဒဝရဆိုတာ तू ကနိဗ္ဗာန်ကိုပြောချင်တာနော်မြင့်မြတ်တဲ့နော်တန်တိပဒဝမြင့်မြတ်တဲ့ငြိမ်းအေးတဲ့ကျင့်တရားဆိုတာနိဗ္ဗာန်ကိုပြောတာနော်တန်တိဝရပဒအဲ့ဒီစကားလုံးကရှေးတုန်းကနိဗ္ဗာန်ရောက်ဖို့ကျင့်တဲ့အခါမှာအဲ့ဒီအတ္တကိလမထာကျင့်ကိုကျင့်တဲ့လူတွေကအဲ့ဒီစကားလုံးလေးသုံးသုံးပြီးတော့ကျင့်တယ်တန်တိတန်တိဝရပဒတန်တိဝရပဒကိုရောက်ဖို့ရဖို့ပြောချင်တာကဘဝလွတ်မြောက်ရေးငြိမ်းအေးတဲ့နေရာကိုရဖို့လို့ပြောတာ ဒါတော့ဦးဇုံတို့ဒီနေ့ခေတ်ပြောတဲ့စကားလုံးတွေဆိုရင်နိဗ္ဗာန်ပြောတာပါဆိုတော့အဲ့ဒီကျင့်အဲ့ဒီကိုရောက်ဖို့ကျင့်တာကိုတန်တိပဒဝရရောက်ဖို့ကျင့်တယ်လို့သူတို့ကခေါ်တယ်နော်ဒါနိဗ္ဗာန်ရဲ့ synonyms ပါပဲဂိုင်းမေခွမရှိရင်အမျှဝကြအောင်နော် ကဲအားလုံးဆိုကြဤသို့ပြုရာမြတ်ဘုံညကြောင့်ချမ်းမြအေးကြည်ဘေးမဲ့မြည်သည်ဆွေပြီးထုံချလမ်းမကောက်ပဲရောက်ရပါလို့ထိုးထိုးဘဝကျင်လဲရလဲဒုက္ခဘေဒံယမန်အပေါင်းမကောင်းဟုသမျှမတွေ့ရပဲတပ္ပအိဆာမင်္ဂလာကို ရွေကာတာတိုင်းရစေသောယနေ့ယခု ပြုပြုသည်မြတ်မြတ်ဘာကကိုမိဘဆရာမျိုးသဟာနှင့်ကိုမာဆောင်ချက်ကိုဇောက်နကအရင်စာ၍ရှိသည်များလုံးစုံဘုံ31ဖြစ်ဖြစ်သည်များဝေနေရတို့ရကြပါစေဘေင့ဝေသည်မြာထွေသာတို့ ခေါ်စီသောအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လော သာဓုသာဓုသာဓု